သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်နဒေါ်လာစုပ်ဆန်ရက်ခရတက္ကရာ2013ခုနှစ်ဒီဇင်ဘာလ29ရက်ဒီနေ့ကနေ့ဒေလီစီတီဓမ္မသင်တန်းမှာပို့ချသင်ကြားနေစေဖြစ်တဲ့နာတလက္ခဏာသုတ်တံဒီသင်္နမစသေးခင်မှာဦးဇင်းတို့ပူဇော်နေကြဖြစ်တဲ့မင်္ဂုတိပိကဆရာတော်ဘုရားကြီးရဲ့ ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဥပဒနာလင်္ကာကိုအားလုံးပြဖတ်ပူဇော်ကြရအောင်ခန္ဓာတိကမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူး ပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ပါရကဝေဒနာမိခန္ဓာတိလေမြေရှိကာလမတိထဘခဏခဏပြည့်ဤ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးပညာစေခု မျောထောက်ရှုသောသူတဘာဝနေဆာနှင့်မံလာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုများမဟုတ်ကြသည်ဓမ္မတတ္တပါတကား တင်ညာတွင်မြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏပြည့်ဖြစ်ဖြစ်နတံဓမ္မဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနေမပါဘူးပညာစေခုမျောထောက်ယူသောသူတဘာဝအနိစ္စနှင့် ဒုက္ခအနတ္တမန္လစွာ၏ဘာတကူမြမဟုတ်ကြသည်ဓမ္မတတဘာတကသင်္ခါရမိခန္ဓာသည်လေမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့၏ ထိုင်မြဲကြောမှာနှမပါဘူးပညာစေခုမျောထောက်ရှုသောဒုသဘာဝနေအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားဝိညာဉ်၆မြည်ခန္ဓာသည်လေမြေရှိကာလမတိထပဲ ခဏဖြစ်လျက်ခဏဖြစ်၏ဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စဒုက္ခမံလစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြတ် မဟုတ်ကြသည်ဓမ္မတက်တက်ပါတကားသာဓုပြီးခဲ့တဲ့ဘက်ကဝေဒနာခန္ဓာနဲ့ပတ်သက်လို့ပြီးသွားပြီဒီတစ်ခါတင်ညာနဲ့ပတ်သက်ပြီးတော့မှဒီတစ်ပတ်တင်ညာနဲ့ပတ်သက်တဲ့အကြောင်းအရာများကိုအားလေ့လာကြရအောင် အဲ့ဒီမှာနတ္တလက္ခဏာသုတ်ပါဠိတော်မှာရှိတဲ့အတိုင်းပါဠိတစ်ခေါက်မြန်မာပြန်တစ်ခေါက်မိမိလေ့လာမဲ့အကြောင်းအရာကိုနှုတ်ထဲမှာပါဠိလေးတွေလည်းပဲကျွမ်းဝင်လာအောင်မြန်မာလိုလည်းပဲအတိပ္ပယ်သိအောင်အဲ့ဒီပါဠိနဲ့မြန်မာတွဲပြီးတော့မှရွတ်ဖတ်ကြည့်အောင်တင်ညာဒီအတ္တမဟုတ်ဆိုတဲ့ခေါင်းစဉ်အောက်ကတင်ညာအနတ္တ တေညာသဟိတံဘေကဝေအတ္တအဘဝိတနယိတံတေညာအာဘာဒာယတံဝတေယလဗေထသတေညာယဧဝမေတေညာဟောတုဧဝမေတေညာမဟောတိတိယတမသခောဘေကဝေတေညာအနတ္တ ဓတမတင်ညာအာဘာဒာယတံဝတ္တတိနသလပတိတင်ညာယဧဝမေတင်ညာဟောတုဧဝမေတင်ညာမဟောတိတိယန္တုဟ

အဲ့ဒီရပြီနော်ကထာအဲ့ဒါပထမမြန်မာပြန်ပေါ့လေမာစီဆိုတော့ဘုရားကြီးဖတ်လို့ရွတ်လို့လွယ်အောင်လို့စာသဘောတရားတွေကိုဖြေပြီးတော့မှလူတွေဖတ်လိုက်တာနဲ့သဘောပေါအောင်လို့ဘာသာပြန်ထားရတာပါဟောစတ္တမုမှာဘာသာပြန်တာကတော့သူကပါဠိတွေကိုတတ်နိုင်ဆုံးမကြံအောင်ပြန်တော့တခါတလေစာခံသွားရင်အဲ့ဒီစာကြီးက တဘောအတိတ်ပဲကိုမရောက်တော့ဘဲနဲ့အဲ့စာကြီးတွေလေးပြီးတော့ဖုထက်နေတော့နော်ဘာမှမသိဘူးဖြစ်နေတယ်အဲဒါကြောင့်ဆရာတော်ကြီးကတော့အဲ့ဒီလိုမျိုးဖုထက်တာတွေကိုဖြေပြီးတော့မှဘာသာပြန်တယ်တော်တော်ကောင်းပါတယ်ယဟန်တို့တင်ညာသည် အတွင်းသားအထေကိုအတ္တကောင်မဟုတ်ဒါလေးကဥစဉ်အတွင်းသားအထေကိုဆိုတဲ့စကားလုံးလေးကမူရင်းပါဠိထဲမှာဒီလိုအဓိပ္ပာယ်မပါဘူးသို့သော အတ္တဆိုတဲ့သဘောကိုသိအောင်လို့ နော်အတွင်းသားအထက်ကိုလို့ထည့်ပေးတာအတ္တကောင်ဟုတ်ခဲ့ပါမူတင်ညာဝေဒရခန္ဓာ၅ပါးထဲမှာရှိနေတဲ့တင်ညာတကယ်အတ္တဆိုရင် နော်အတွင်းထဲမှာတည်ရှိနေမယ်နော်အတွင်းသားအထက်ကိုဆိုတာပြည့်ရုပ်ထုံးစံမရှိဘူးလို့ပြောတာပြည့်ရုပ်ထုံးစံမရှိဘဲနဲ့သူ့ရဲ့စီမံချက်အတိုင်းနေခဲ့မယ်ဆိုလို့ရှိရင် ကိုယ်မှာရှိထားတဲ့ကိုယ်တင်ညာဟာနော် ဒီခန္ဓာကြီးကို तू ပိုင်တယ် तू ဆိုင်တယ် तू ဆိုးရတယ် तू စီမံသလိုရတယ်ဆိုလို့ရှိရင်တဲ့အတွင်းထဲမှာမပြစ်မစည်းပဲလဲတည်နေမယ်ဆိုရင်အဲ့ဒီတင်ညာဟာမိမိအားနှိပ်စက်ဖို့ရမဖြစ်တန်လေရာဒါလေးကတတ္တဝါရဲ့သဘောတည်ကိုပိုင်ရင် ကိုပိုင်တဲ့ပစ္စည်းကိုတရွတ်တရတာပြီးတော့မှနော်ကောင်းအောင်မွန်းအောင်ချမ်းသာအောင်တက်တောင်ဒီလိုနေတာဆိုတော့ဒီတင်ညာဟာမှတ်မိမှတ်မိတဲ့တင်ညာသည် ဒီမှတ်မိခြင်းကြောင့်ပဲတတ္တဝါတွေပြန်ဒုက္ခရောက်တာမမှတ်မိရင်လည်းဒုက္ခရောက်သလိုမှတ်မိခြင်းကြောင့်လည်းဒုက္ခရောက်တယ်နှစ်မျိုးလုံးရှိတယ်ဒါကြောင့်မှတ်မိတာတွေကမိမိအတွက်မလိုလားအတရားတွေမှတ်မိပြီဆိုရင်အဲ့ဒီမှတ်မိခြင်းဒီကိုယ်ကိုနှိပ်စက်တော့တာပဲနော်အဲ့ဒါကိုပြောတာထို့ပြင်ငါဤတင်ညာသည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဘာမှလို့ပြောရရင်တဲ့တယ်လေးရှင်းရှင်းလေးပြောရရင်ငါမကြိုက်တဲ့အကြောင်းအရာတွေကိုမမှတ်မိပါစေနဲ့ ငါကြိုက်ထားလေးတွေလိုအပ်ထားလေးတွေကောင်းတာလေးတွေအသုံးချမှာလေးတွေစိတ်ချမ်းသာစရာလေးတွေကြည်နူးစရာဒါလေးတွေပဲမှတ်မိပါစေတော့လို့ကိုယ့်ဘာသာကိုပြောကြည့်ပါလားလို့နော်မရဘူးတဲ့အဲ့ဒါလို့စီမံလုပ်ကိုမရဘူးကိုတောင်းတာတယ်လည်းမဖြစ်ဘူးလို့ဆိုလိုတယ်ယဟန်တို့အမှန်အဖျင်ကတင်ညာသည် အတ္တကောင်မဟုတ်သောကြောင့်ဒါလေရင်အတ္တကောင်လို့ဆိုပြီးဆိုတာတဲ့တပြည့်နဲ့စီမံခံခွဲလို့ရတဲ့မြဲတဲ့ခိုင်တဲ့အဲ့ဒီလိုမျိုးသဘောကိုပြောတာအဲ့ဒီလိုမျိုးစီမံခံခွဲတဲ့ နော်ကို့အလိုတိုင်ဖြစ်တဲ့အတ္တကောင် ဆိုခဲ့ရင်တော့ကိုယ့်ကိုနှိပ်စက်ဖို့ဘယ်လိုလုပ်ဖြစ်မလဲတဲ့နော်အခုအခုတော့မိမိကိုနှိပ်စက်ဖို့ရဖြစ်နေတာကိုထောက်ချင်းအဖြစ်အကြောင်းအရာဒါကိုပြောချင်တာမိမိအားနှိပ်စက်ဖို့ရလည်းဖြစ်နေဖြစ်ချေဤကိုယ့်ကိုလည်းနှိပ်စက်နေတယ်ထို့ပြင်ဆိုတာမကုန်သေးဘူးနော်ပထမကအတ္တကောင်မဟုတ်တဲ့အတွက်တင်ညာကမိမိကိုနှိပ်စက်တယ်နှိပ်စက်တာကတခုထို့ပြင်နောက်အကြောင်းတစ်ခုထပ်ရှိသေးတယ်ငါဤတင်ညာသည်ဒီလိုကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနဲ့ဆိုတာက စီမံခန့်ခွဲတာနော်ပထမကအထာကောင်မဟုတ်တဲ့အတွက်ဆိုလိုတာကိုမပိုင်တဲ့အတွက်ကိုကိုနှိပ်စက်တယ်ဒါတခုဒုတိယကကိုစီမံတဲ့တိုင်းမရတဲ့အတွက်ကြောင့်မကောင်းတာတွေရောကောင်းတာတွေရောထွေးလုံးရက်ပတ်ရောထွေးပြီးတော့အကုန်မှတ်မိနေတာနော်တီးတန်စီခွဲထုတ်လို့မရဘူးလို့ပြောတာအဲ့ဒါတော့ဒါဒီအထာကောင်မဟုတ်လို့ဖြစ်တာဗောလို့စကားလုံးအဆုံးတတ်တာပါပဲနော်ဒါတော့ကောင်းပြီဒါပါဠိကိုမြန်မာပြန်တဲ့ဟာ ဒါတော့တင်ညာဆိုတာဟာမြန်မာစကားဖြစ်နေပြီမြန်မာနယ်ပယ်ထဲမှာလည်းပဲတင်ညာအတိုင်းပဲသုံးကြပါတယ်အမှတ်တင်ညာကောင်းတယ်တဲ့မြန်မာနဲ့ပါဠိကိုတွဲပြီးတော့သုံးတော့ဘယ်လိုသုံးလဲအမှတ်တင်ညာဟောတွဲသုံးတာဒါတင်ညာပဲတင်ညာရဲ့အဓိပ္ပာယ်ကိုပဲဒီလိုတွဲသုံးတာအဲ့တော့အဲ့ဒီတင်ညာကို နောင်လာကြတော့လည်းနည်းနည်းလေးလေ့လာတော့ပေါ့လေဒီမှတ်သားရတဲ့တင်ညာသည်ဦးဇင်းတို့ကျမ်းဂန်များမှာ6မျိုးရှိတယ် အဲ့ဒီတင်ညာ6မျိုးလည်းတည်ပြီးသားသို့တော့ဒါလေးတို့ပါဇက်ထက်မှာနှုတ်တရွရွရနေအောင်ဆိုကြည့်အောင်တင်ညာ6မျိုး အာယုံ6ပါးရှိတဲ့အတွက်တင်ညာလည်းอืม6ပါးအဲ့ဒီတင်ညာတွေဘလို့ဖြစ်လာတယ်လဲဆိုတာဖြစ်ပုံချုပ်ပုံသဘောကနောက်မှသူ့ဘာသာသူလာလိမ့်မယ်အခုလောလောဆယ်ကတော့အစင်းကို တွေ့သည်မြမှတ်သားတာတခုအတန်မှန်သည်မြမှတ်သားတာတခုအနတ်မှန်သည်မြမှတ်သားတာတခုအယတာမှန်သည်မြမှတ်သားတာတခု ပြီးတော့မှဒီတွေးတောကြံစီစရာတွေကိုမှတ်သားတာကတခုဆိုပြီးတော့ ਨੇ ဘယ်ဘယ်နှခုရှိလဲ6မျိုးဒါပဲ ဒါ6မျိုးပဲရှိတယ်အဲ့ဒီ6မျိုးကလူလို့ခေါ်စရာ6မျိုးဒါပဲအပြင်ကခေါ်ရင်လူပဲနော်အပြင်ဘက်ကခေါ်ရင်တော့လူအတွင်းဘက်ကကြည့်တော့ဒါပဲရှိတယ်ဒါပဲဦးဇင်းတို့ဟေမဝတ္တသုတ်ထဲမှာသွားပြီးတော့ကြည်ပါလားဦးဇင်းဟိုမချတော့တခါတော့ငါပြောခဲ့ပြီးသားနော်လူရဲလို့တတ္တဝတယောက်လို့ခေါ်စရာဒီဟာတွေကိုဒါတကယ်အတွင်းထဲမှာရှိနေတဲ့လူတယောက်ဖွဲ့စည်းတဲ့အတွင်းထဲကဟာတွေကိုကွန်ပျူတာထဲမှာထည့်တဲ့ chip ပြားလေးလို့နှုတ်ကြည့်လိုက်ပါလားသူ chip ပြားလေးတခုနှုတ်ကြည့်လိုက်ဘာမှလုပ်လို့မရဘူး ဟုတ်တော့ဘာမှလုပ်လို့မရတော့ချစ်ချစ်တာမုန်းတာတွေမှတ်မိတာကအမှမျက်စိလိုမြင်လောက်ဖြစ်ရတယ်နော်အဲချစ်တာမုန်းတာတွေနဲ့ပတ်သက်မျိုးဆိုလို့ရှိရင်တော့ तू ကအာအကုန်လုံးနဲ့ဆိုင်တယ်အကုန်လုံးနဲ့ဆိုင်တယ် အကုန်လုံးနဲ့ဆိုင်တယ်နော်သို့သော် तू ကမြင်တာကဆိုင်တော့မြင်တယ်လို့ပြောလို့ရတယ်မြင်ပြီးတဲ့အခါအာယုန်နဲ့မပြောက်ဘူးဆိုရင်ဓမ္မတဲ့တစ်ခါပြန်သွားပြန်ရောနော်တစ်ခုမဟုတ်တစ်ခုကသို့သော်များသောအားဖြင့်ဒီอืมအာယုန်6ပါးစက်နေတာများတယ်နော်မျက်စိနဲ့မြုံနဲ့ပြီးသလားဆိုတာအတန်လေးရလဲနောက်ထပ်နိစ္စမှုကဖြစ်လာသေးတယ်နော်အဲအဲ့ဒါမျိုးပြီးတော့တစ်ခါအဲ့ဒီမြင်တာတွေကြားတဲ့အတန်တွေကလည်းပျောက်သွားပြီလားဆိုတော့ မပြောက်သေးဘူးစိတ်ထရကြံခဲ့ဓမ္မဓမ္မတင်ညာလည်းကြံတယ်အဲ့ဒီထက်မှမှတခါကြိုက်တာမကြိုက်တာတွေ့တာထိတာကြံတာနှုတာဒါတွေကလည်းလာပြီးဆိုဖုဒ္ဓဘတင်ညာရှိသေးတယ်နော်အဲအစားတောက်တွေရတာတွေနဲ့ပတ်သက်ဥမဲ့ခန္ဓာယုံနဲ့ပတ်သက်ဥမဲ့ဆိုလို့ရှိရင်ခန္ဓာယုံကတော့ပုံပုံနိစ္စတယ်နော်ဘယ်အရာမဆိုဒါတွေကတခုမှတခုဆက်ဆက်နေတာသို့တော့ဟောလွန်ကဲတာနဲ့မလွန်ကဲတာပဲရှိတယ်နော်ဆိုတော့ဒီနေရာတွေကဘာမှဖြစ်တာလဲမှမူတည်တာ哦နော် ဆိုတော့ဒီဟာချုပ်လိုက်ရင်ဒီ6ပါးပဲเนาะဒါတော့ကောင်းပြီဒီဒီ6မျိုးတင်ညာ6မျိုးရှိတယ်အဲ့ဒီ6မျိုးလုံးဒီအနတ္တာတဲ့ဘာကြောင့်လဲဆိုလို့ရှိရင်ဒီအစင်းအတန်အနံ့ရတာတွေမှန်သမျှကိုမှတ်သားထားတာကဒီတင်ညာလေးကမှတ်သားထားတာဒါတော့မှတ်သားမိတဲ့အခါမှာအများကြီးမှတ်မိနေတဲ့အခါကျလို့ရှိရင်မြင်သမျှကြားသမျှနားသမျှ နော်စားလက်သမျှနော်ကြံစီသမျှတွေတွေ့တိသမျှတွေမှတ်မိနေတယ်ဆိုရင်အဲ့ဒီလူကကိုကိုမှတ်မိတာငါပဲငါတည်မှတ်မိတာပဲငါတည်သိတာပဲဆိုတာဖြစ်လာတယ်မဟုတ်လားဆိုတော့တင်ညာကို အတ္တအနေနဲ့ဒီထက်မှာအနှစ်သာရဖြစ်နေယူကျင်တဲ့အခါကြလို့ချင်းမှတ်မိနေတာဒီငါပဲငါတည်မှတ်မိပါလားဆိုတော့တို့နှစ်ခုအတူတူပြန်ဖြစ်သွားတယ်နော်မှတ်မိတာဒီငါဆိုရင် အတ္တပဲနော်ငါကမှတ်မိတယ်ဆိုရင်လည်းဒါအတ္တပဲ တဏိဒိဋ္ဌိပေါ့နော်မထူးပါဘူးဒါတော့သူကအတ္တဆိုတာတက္ကဒိဋ္ဌိနေစတာဆိုတော့ဆိုတော့အဲ့ဒါလိုနည်းနဲ့ तू ကမှတ်အမှတ်မိတာတွေကိုငါအဖြစ်နဲ့တပြည့်ပြည့်ဆွဲလာတယ်ဒါတော့ကောင်းပြီသဘာဝမှာရှိတာကဘာလဲဆိုလို့ရှိရင်အစင်းအတန်အနတ်အရသာတွေးထမှုကြံစည်မှုဒါတွေကိုဘသူကနေပြီးတော့မှတ်မိအောင်လုပ်တယ်လဲဆိုရင်တင်ညာကမှတ်မိအောင်လုပ်တယ်နော်သူ့အလုပ်ကတင်ညာနဲ့အဓိကထားပြီးတော့မှမှတ်သွားတယ် အဲ့တော့တင်ညာကိုနည်းနည်းလေးလေ့လာကြည့်အောင်နော်နောက်နားမှာလည်းပြောကြရတော့ရှိပါဒီထက်မှမပေးလိုက်မိဘူးဦးဇင်းအဲ့ဒီတခုကြံသွားတယ်ဒါတော့တင်ညာရဲ့သဘောလက္ခဏာလေးကိုသိမှနည်းနည်းလေးပို့ပြီးတော့လွယ်ကူမယ်ပေါ့လေတင်ညာကိုလေ့လာတဲ့အခါဦးဇင်းတို့အဘိဓမ္မာကိုလေ့လာအဲအဘိဓမ္မာစကလုံးတွေကိုလေ့လာတဲ့အခါမှာဘုန်းကြီးကိုခေါ်ရင်လက္ခဏာရတ္တပိစုပရဗရထံလို့ သူ့ကိုခွဲစိတ်လိုက်ရင်၄ပါးရှိတယ်ဦးဇင်းတို့ဘုန်းကြီးများခေါ်ရင်တော့လက္ခဏာဒီစတုကလက္ခဏာအစရှိသောအပြင်သူတို့မှ၄ပါးနဲ့ခွဲစိတ်ကြည့်ပါလို့ပြောတာဒါပရမတ္ထတဲ့သဘောတရားတွေကိုသူ့ရဲ့ဘယ်တရားမဆိုသူ့မှာမှတ်သားစရာလက္ခဏာလေးတစ်ခုရှိရမယ်သူဘာလုပ်တယ်လဲဆိုတော့သူ့ရဲ့လှုပ်ဆောင်ချက်ကိစ္စတစ်ခု function တစ်ခုရှိတယ်နော်အဲ့ဒီဟာကစိတ်အာယုန်နဲ့မှာဘလို့ပေါ်လာတယ်လဲထင်ရှားလာတယ်လဲဆိုတော့ပစ္စုပ္ပထံလို့ခေါ်တယ်စိတ်ထဲမှာအာယုန်နဲ့မှာသဘောထဲမှာမှတ်မိသွားတာနားလည်သွားတာ ဒါလေးတခုရှိတယ်အဲ့ဒီဖြစ်တဲ့အကြောင်းအရာဘာကြောင့်ဖြစ်တယ်လဲသူ့ရဲ့အနိကဆုံးအကြောင်းဒီလေးချက်နဲ့ခွဲစိတ်ကြည့်ရတယ်ခွဲစိတ်ကြည့်တဲ့အခါမှာဒီလေးချက်ကလေးတခုပေါင်းပြီးတော့မှဟောဒါသူဖြစ်နေတာကိုလို့တခါပြန်ပြန်ပြီးတော့မှတ်ချက်ချတာဒါတော့တင်ညာမှာတင်ညာရဲ့မှတ်သားစရာတင်ညာဆိုတာကင်လို့တွယ်လို့เนาะချင်းချင်းလို့အယောင်အဝါအတိုးရှိဘာမှမရှိဘူးနန္တရားဖြစ်လို့နန္တရားဆိုတာ ချင့်ချိန်စရာတိုင်းတဝါစရာအယောင်ဝါဘာမှမရှိတဲ့အတွက်တင်ညာကိုကောင်းပြီတင်ညာဆိုတဲ့စကားလုံးကိုလောကမှာသုံးရင်ငါတို့ဘလို့မှတ်ကြမလဲဒီပြင်းဒီပြင်းပြီးတော့မှစကားလုံးနေနဲ့ဒီပြင်းစကားလုံးနေနဲ့ပရမတ္ထစကားလုံးနေသုံးပြီးတော့မှတ်တဲ့အခါမှာတင်ညာရဲ့သဘောသွားလက္ခဏာရဲ့သူ့ရဲ့ဝတိသူ့ရဲ့နေပုံထိုင်ပုံသူ့ရဲ့လှုပ်ဆောင်ပုံသူ့ရဲ့ဖြစ်ပေါ်ပုံလေးတွေကိုငါတို့ဘလို့မှတ်မလဲအဲ့ဒါလိုမှတ်တာကိုဆိုတော့လက္ခဏာတွေစရုပ်ကလို့ခေါ်တယ်လက္ခဏာအစသောအဖြစ်လေ့ကျင့်နဲ့ဘလို့ခွဲခြားထားမလဲပိုင်းထားမလဲပြောတာဆိုတော့ဦးဇင်းတို့လုပ်ငန်းတစ်ခုလုပ်တဲ့ခါကြလို့ရှိရင်ဒါပါတော့ သူ့ရဲ့ပစ္စည်းတစ်ခုဆိုလို့ရှိရင်သူ့ရဲ့ file တစ်ခုထဲမှာထည့်ထားတယ်မဟုတ်လား तू ဘာ तू ဘာဖြစ်တယ်လဲနော်သူ့ရဲ့လက္ခဏာ तू ဖြစ်လာလို့ရှိရင်သူ့ရဲ့ symptom တွေဘာရှိတယ်လဲဒါလည်းမရှာဘူးလားတကူဖြစ်တော့မှဆို तू ဖြစ်တတ်တဲ့လက္ခဏာဒါလိုရှိတယ်နော်နော်ယောဂဆိုရင်ယောဂလက္ခဏာစစ်ဆိုလဲစစ်ရဲ့လက္ခဏာရှိတယ်မဟုတ်လားကာကြီးကဒီလိုအင်ဂျင်ကြီးဒီလိုမြန်လာပြီဆိုတော့ဘယ်နာဘာဖောက်ပြန်နေပြီမိကိုယ်တွေနောက်ကထွက်နေတော့ gasket ကပေါက်နေပြီဟုတ်တယ်မဟုတ်လားညှော်နိုင်တော့တနေရာကမိလောင်နေပြီဒါလိုမသိရဘူးလား အေးလေနွားလဲနွားတယ်ကျွဲလဲကျွဲတယ်လှဲတယ်လှဲတယ်အကုန်မှတ်ထားတာဆိုတော့မှတ်ထားတဲ့ခါတည်းမှာသူ့ရဲ့ဟာတွေကိုလက္ခဏာတွေပြထားတယ်ပစ္စည်းတွေမှာနော်အဲ့ဒီမှတ်တယ်လို့ပဲပရမတ္ထစကလုံးနဲ့ဒီလေလက္ခဏာလေးနဲ့မှတ်ထားတယ်အဲ့တော့တင်ညာရဲ့လက္ခဏာကဘာလဲဆိုရင်တင်ဇာနနဆိုတာမှတ်သောအဖြစ်တည်ခြင်းလက္ခဏာရှိတဲ့ ဦးဇင်းကတေးသေးချာချာတလုံးချင်းပြောတာအကြောင်းရှိတယ်နော်မှတ်တော်အားဖြင့်တည်ခြင်းဆိုကြစမ်းမအောင်ဒီတင်ညာဟာမှတ်တော်အဖြစ်တည်ခြင်းလို့ပြောလိုက်တာ ਨੇ ထိုးထိုးတည်ဟုတ်ရဲ့လားအထူးတည်ကဟုတ်ရဲ့လားအေးအဲ့ဒါမှတ်ထားဦးဇင်းတို့တင်ညာတို့ပညာတို့ဝိညာဉ်တို့ဆိုတာအတိသုံးမျိုးရှိတယ်မဟုတ်လားဟုတ်ပါတယ်ပြီးဒီမှာအကြောင်းသားတွေအကုန်လုံးတက်ပြီးသားတွေပါအဲ့လိုလေးလုပ်ပါတို့မို့ဆိုကိုကမဟုတ်ဘူးဆိုကိုကပြန်ရှင်းနေမှာမကြောက်တီးပြီးသားဆိုတော့ကြော်သွားလို့ရတယ်လေ နော်ဒါကဦးဇင်းတို့ကွဲစီရမယ့်ရတယ်နော်တင်ညာကလည်းမသိဘူးလားပညာကလည်းမသိဘူးလားဝိညာဉ်ကလည်းဒါမဲ့တို့သုံးခုတူရလားအေးမတူအဲ့မတူတာကိုပြောချင်လို့မှတ်သောအဖြစ်သိရင်ဘာသိဖြစ်မလဲတင်ညာသိဒါ realization မဟုတ်ဘူး penetration မဟုတ်ဘူးနော်အဲ့ဒါကြောင့်မလို့သူဘလို့သိတယ်လဲဆိုရင် ရှိသမျှအာယုန်တွေကိုမြင်လိုက်တာနဲ့အတိုးအရှိအနီအဝအဖြူ စသည်ဖြင့်အဲ့ဒါလိုရတိုးတာရှည်တာနေတာဝါတာဖြူတာဟာစသည်ဖြင့်အကာလာတွေပမာဏတွေအလေးအပေါ်တွေအကုန်မှတ်ထားတယ်နော်တယောက်နဲ့တယောက်မတူတာတွေကို तू ကလိုက်မှတ်တာဒီပစ္စည်းနဲ့ဒီပစ္စည်းမတူဘူးဒီလူနဲ့ဒီလူမတူဘူးအဲတူတရားကြောင့်ထဲမဲ့မဲ့ကွဲတာလေးတခုချင်းအဲကွဲတာလေးကိုလိုက်ရှာမှတ်တယ်ဟုတ်တော့မဟုတ်လားလူတွေမှာနှစ်ယောက်အမွာဘူးဆိုလို့ရှိရင်ဒီလူနှစ်ယောက်တူတယ်ဆိုရင်နောက်တော့ကမှတ်မြောက်ကဘယ်လိုမှတ်မလဲမတူတာကိုရှာမှတ်မှာဒီလူနှစ်ယောက်ကွဲမှာမဟုတ်လား အဲတချို့ကလေးတွေယောက်ျားလေးတွေတူဆိုဆယ်ပင်ကိုဘယ်ခွဲညာခွဲနဲ့နော်အမေအမေအမေဖေတွေကနေမှတ်မြောက်စုသူသားနဲ့သူသားသမီးနှစ်ယောက်ကိုမှတ်မြောက်စုအတန်အတူတူရုပ်အတူတူဆိုတော့အဝယ်စားလည်းအတူတူဝထရုပ်တည်းမသိမှဆိုတော့ဆယ်ပင်ကိုဘယ်ခွဲညာခွဲဆိုပြီးတော့မလှုပ်ထားတာလည်းတွေ့ဘူးတယ်ဒါလည်းမဆိုဘူးဟုတ်လားအဲ့ဒီလိုမျိုးမတူအောင်ကိုလိုက်မှတ်ရတယ်လိုက်ရှာမှတ်ရတယ်တူနေပြီဆိုရင်မတူတာတစ်ခုခုရှိတယ်နော်အတန်တူတယ်ရုပ်တူတယ်အဝယ်စားတူရင်ဒီလိုဇယိုက်တူချင်မှတူမယ်နော် စားတဲ့ခါတွေမှာတယောက်တယောက်မတူဘူးအေးသူတို့တချင်းကြိုင်လည်းတချို့မတူဘူးအဲအဝဲစားလည်းအယောင်မတူဘူးအရေးကြီးတာအရေးဆက်တာမတူဘူးနော်အဲ့ဒါမို့လို့ကျတော့ကွဲသွားတယ်အေးအဲ့ဒါတော့အဲ့ဒီမတူတာကိုလိုက်မှတ်ထားတာအသိညာပဲအဲ့ဒါအသိညာပဲနော်အဲ့တော့ကောင်းပြီပစ္စည်းဝတ္ထုတွေမှန်သမျှမျက်လုံးနဲ့မြင်တာကြားတာနားတာစားတာမှန်သမျှကို သူ့ရဲ့ပုံသဏ္ဍာန်အနတ်အရသာအတူအရှိကာလာတွေအကုန်လုံးကိုခွဲပြီးတော့မှတ်တာဒီဘာလို့လဲအဲ့ဒီလက္ခဏာကိုမှတ်တာဟော तू ဒါတွေမှတ်တာပါလားဒါပဲเนาะဒါတွေမပေါ်ဘူးဒါတွေမပေါ်ဘူးအတူအရှိအနီအဝါအလေးအပေါ့ဒါလောက်ပဲမှတ်တယ်ဒါပဲ तू လုံနိုင်တယ်ဒါလောက်ပဲလုံနိုင်တယ်အဲ့ဒီလုံတဲ့အဲ့ဒီလောက်မှတ်ပြီးတော့မှတိတာကိုဘာလို့ခေါ်မလဲအေးမှတ်ပြီးမှတိရင် အဲအဲ့ဒါလေးတော့မှတ်မိပါစေနော်မှတ်သောအဖြစ်တည်တယ်မှတ်ပြီးမှတည်တယ်တင်းမှတ်ထားပြီးမှတည်တယ်တနည်းကိုမှတ်တဲ့မှတ်စုတိုင်းကိုတည်တယ်ကိုတေကတနဲ့ကိုပြန်ကြည့်ကိုတည်တယ်အဲ့ဒီဟာကိုမှတ်ထားတယ်ဒုတိယတစ်ခေါက်ကြည့်တော့ပထမမှတ်ထားတော့မကြည့်ဘူးလားဥပမာထားပါတော့လက်သမားတွေလက်သမားတွေ तू တခုခုဖြတ်တယ်တောက်တယ်ဟိုခုတ်တယ်ထက်တယ်မို့ဆိုရင် तू ပထမဘာဆွဲလဲခဲချောင်းမဆွဲဘူးလားခဲချောင်းဆွဲဒါဖောက်မယ်ဒီနေရာဖြတ်မယ်ဒီနေရာထုမယ်ဒီနေရာခုတ်ထွဲမယ်မမှတ်ဘူးလား မှတ်တဲ့အတိုင်းလိုက်ပြီးတော့မှပြန်ပြီးတော့ဒီလိုနော်ဖြတ်တာတောက်တာထွန်းတာထုတာမလုပ်ဘူးလားလုပ်တယ်ဆိုတော့ထွန်းတာနဲ့ထုတာနဲ့ထွန်းထုတာနဲ့ဖြတ်တာနဲ့ဟောမှတ်တာဘယ်သူကယင်ကြလဲမှတ်တာယင်ကြတယ်မှတ်ပြီးမှထုတာအဲဆိုတော့ပထမမှတ်ထားတာကိုဒုတိယကကြည်ကြည်ပြီးမှထွန်းရတယ်ထုရတယ်ဖြတ်ရတယ်အဲ့ဒါတင်ညာပဲအဲ့တော့အဲ့ဒါလိုနည်းနဲ့ပထမတစ်ခါလုပ်တယ်ဒုတိယကြည်တယ်မှတ်မိသွားပြီ တတိယတစ်ခါကြည့်တယ်ပုံမှတ်မိတယ်နောက်စတုထကြည့်တယ်ပုံမှတ်မိတယ်အဲ့ဒီလိုမျိုးအထက်ထက်အထက်ထက်အထက်ထက်ကြည့်တဲ့အခါကျတော့ရှေးရှေးရှေးရှေးကအရေးအရေးအရေးရင်ကမှတ်ထားမှတ်ထားတာတွေဒီနောက်နောက်နောက်နောက်အကြောင်းအရာတွေကိုပို့ပို့ပို့ပို့ပြီးမှတ်မိစေတယ်တနည်းပို့သိစေတယ်တနည်းပို့ဆွဲစေအဲ့ဒါဥပါဒံဖြစ်ပုံပဲမှတ်ခဲ့နော်အခုရတယ်လို့နော်အဲ့ဒါမှတ်ခဲ့ဘာဖြစ်လို့လဲဆိုလို့ရှိရင်မကွဲပဲဖြစ်သွားမှာဆိုလို့ပြောတာ ဆိုတော့ရှေ့ရှေ့ကတွေ့တွေ့တွေ့တွေ့ထားတာတွေမှတ်ထားတာတွေအားလုံးဒီနောက်နောက်နောက်နောက်ဟာတွေကိုပို့ပို့ဆွဲဆွဲဆွဲဆွဲအောင်ဖြစ်စေတယ်ဒါတော့နံပါတ်1နဲ့2နဲ့3 3နဲ့4မတူဘူးလို့ပြောချင်တာသွားတဲ့အခါမှာ1 to 10သွားရင်1နဲ့2 2နဲ့3 3နဲ့4မတူဘူးသူ့ရဲ့ power စားကိုတစ်ခေါက်ကြစ်တာနဲ့နှစ်ခေါက်နှစ်ခေါက်ကြစ်တာနဲ့သုံးခေါက်သုံးခေါက်ကြစ်တာနဲ့လေးခေါက်လေးခေါက်ကြစ်တာနဲ့ငါးခေါက်မတူဘူးနောက်နောက်ကိုရောက်တဲ့အခါမှာပိုးပိုးပြီးတော့စာကိုမြင်တယ်ပိုးပြီးတော့ခေါင်းထဲမှာဆွဲတယ် အဲ့ဒီစကားလုံးရဲ့အထိပ္ပယ်ကိုပိုးပိုးသိတယ်ဦးဇင်းတို့တင်နန်းသားတွေတော့မသိဘူးဦးဇင်းမှန်တာပြောတာတော့မရှိဘူးဦးဇင်းတို့ဇာမွဲဖြေတော့ကကြက်ပြီးဖြေတာဗလိုင်းကြက်ဖြေတာသိသလားမင်းမသိဘူးဒါတော့ဦးဇင်းရန်ခံတော့ဦးဇင်းဗရမကြီးတန်းရောက်နေတယ်ဗရမကြီးတန်းရောက်တော့တရားမဟောတာဘူးနော်ကိုရန်ခံရင်ဦးဇင်းတို့ရွာမှာတရားဟောရသေးတယ်ဆိုတော့အဲ့ဒီမှာဆရာတော်ကြီးတစ်ပါးသွားကြတော့တဲ့ခါကျတော့ အဲ့ဒါတရားမောရတဲ့ကြောင့်လျှောက်တာဟာမောဩဒရာမင်းဘယ်တန်းရောက်နေပြီလဲဗရမေကြီးကအောက်မလေးဗျာသောမနတသားကိုညာနာတမ်းပြုတ်အသင်္ခါရိကမေကံတခါအဲ့ဒီစကလုံးလေးလောက်ဟောလိုက်မယ်တဏှာကြီးအသာလေးပဲသူကတော့ပြောတော့လွဲတာကိုဘာမှပြောစရာမရှိဘူးတရုတ်လာမေးတော့ထောင်းလမောက်ကြအောင်တကောင်လှမေးရတယ်ကလီထိုးမေးရတယ်မမဘူးဆိုတော့ဝိဓမာတရုတ်ကိုဒါမှခေါ်စရာရှိလားဆိုတော့မရှိဘူးဘယ်ရှိမလဲကြက်ထားတယ်ကြက်တူကြီးကြက်ထားတာ အဲ့ဓာတွေကအခုစာပြန်ပြမှာပိုးသဘောပေါက်တယ်ကိုကသူမြောက်လည်းပြတော့မှာဆိုတော့စာအုပ်ကိုကြမ်းကအခန့်ကြီးတွေလည်းကြည့်ရတယ်နော်တကက်ကိုနဲ့နဲ့နော်နော်ဟောတော့ကကန်ရင်တခါတည်းဘုံဆိုပြစ်ချခြင်းလောက်ပြင်းတဲ့စာအုပ်ကအခုကြမှာကောင်းလားတကယ်ပြောတာအော်ကောင်းလိုက်တာကောင်းလိုက်တာဆိုဟောတော့ကဆိုအနှောက်ကြီးတော်ပြီဆိုတခါတည်းပြစ်ထားတာအခုကျတော့အဲ့ဒီအထူးကြီးတွေကပိုကောင်းနေတယ်တောင်တောင်ပို့ပါစားဘာမှမဟုတ်ပါဘူးပေါ့ပေါ့ရှန်ရှန်လေးတွေပါနဲ့ဖတ်ကုန်မဖတ်ချင်တော့ နော်တွေးစရာမပိုင်မဖတ်ချင်တော့ဘူးဟောတော့ကတွေးစရာပိုင်ဖတ်ကောမဖတ်ချင်တာဟောတော့ကလေးလို့အခုကျတော့တွေးစရာမပိုင်ဘာမှအနှဲ့မရှိလို့မဖတ်ချင်ဘူးအဲ့ဒါမျိုးဆိုတော့ဘာလဲလို့ပြောလို့ရှိရင် ပထမအတိတိတင်ညာကစရတယ်လို့ပြောချင်တာဘယ်ကစလဲအဲ့ဒါကြောင့်တုဒ္ဓမယအရေးကြီးတယ်ဟုတ်တယ်မဟုတ်လားတုဒ္ဓမယအရေးကြီးတယ်တုဒ္ဓမယပြီးလို့ခြေကမှဘာလာလဲဒါပြောချင်တာဒါကိုထောက်ချင်လို့ စိတ်ဓာမရတွေများတဲ့ခါကျတော့ဥပါဒံဖြစ်ရောဟုတ်တယ်လေဟုတ်တယ်လေအဖြစ်မှန်မထွက်ဘူးဆိုရင်အဲ့ဒီနေရာမှာအဖြစ်မှန်တစ်ခုကိုမထွက်ဘူးဆိုရင်အဲ့ဒါဥပါဒံအဲ့ဒီမှာဖြစ်တာလာလိမ့်မယ်နောင်နာမှာကဲကောင်းပြီဒါတော့တင်ညာဟာဘာလဲဆိုရင် မြင်မြင်ကြရတွေကို အတိုးအရှည်အနီးအဖြူစသည်ဖြင့်မှတ်သားတာကိုတင်ညာလို့ခေါ်ပါတယ်ဒါလို့မှတ်ထားဒါသူ့ရဲ့လက္ခဏာသူ့ရဲ့ characteristic နော် သူ့ရဲ့ sign ပေါ့သင်္ကေတနော်ဒါကတော့တင်ညာဒီဒီပြင်စကလုံးနဲ့ကွဲမသွားဘူးလားနော်တင်ညာပြင်စေရနာတော့တတိလို့ဆိုတာလာလိမ့်မယ်အခုနောက်နားလေးမှာတတိပါတယ်နော်အဲ့ဒီတော့နံပါတ်1တင်ညာဒီမြင်မြင်ကြရရှိသမျှတွေကိုဒါညိုတယ်ဒါနီးတယ်ဒါပုတယ်ဒါရှိတယ်ဒါလေးတယ်ဒါပေါ့တယ်စသဖြင့် तू อ่ะเนาะအဲ့ဒါလိုမျိုးမှတ်သောအားဖြင့်သိတယ်เนาะမှတ်ပြီးမှသိတော့เนาะဒါတွေမပေါ်ဘူးတင်ညာ အဲကောင်းပြီဒုတိယ तू ဘာလုပ်တယ်လဲတင်ညာဘာလုပ်တယ်လဲ तू အလုပ်ဘာလုပ်တယ်လဲဆိုတာပစ္စာဘိညာအာရှေ့မှဖြစ်မြန်မာလိုပြောကြပါစို့နော်ပါဠိတွေပြောနေလဲဟောတယ်ဖြစ်ပါလိမ့်မယ်အခုနကပြောပြီးရှေ့အမှတ်ဖြစ်နော်ပထမမှတ်ထားတာကနေပြီးတော့မှဒုတိယအလုံးလုံးတဲ့အခါမှာမှတ်မိအောင်လို့လုပ်ပေးတယ်နော်လူတယောက်ကို ပထမတစ်ခါတွေ့လိုက်တယ်နော်ဒီလူရဲ့ဝတ်ပုံစားပုံကိုကြည့်ပြီးတော့မှအော်ဒီလူကတော့ဒါဘယ်ဌာနမှာလောက်တာပဲယူနီဖောင်းကြည့်မသေးဘူးလားယူနီဖောင်းကြည့်သေးတာပေါ့နော်ယူနီဖောင်းကြည့်သေးတယ်ဒါတော့နောက်တစ်ခါပြန်တွေ့တဲ့အခါမှာအဲယူနီဖောင်းနဲ့ဝတ်ခါတော့ကပုံစံကြည့်လိုက်ရင်ဒီပြင်အဝတ်ဝတ်ထားပေမဲ့သူဘာဘယ်ဌာနဆိုမသိဘူးလားသိနေတယ်သိနေတယ်နောက်တစ်ခါတွေ့တဲ့အခါဒီလူကရဲပဲဒီလူကစစ်သားပဲအာဒီလူကတော့ customer ကပဲဒီလူကတော့ဟိုနာ security ရပဲစသဖြင့်မသိဘူးလား သိတယ်အဲ့ဒါတော့ဒုတိယတွေ့တဲ့အခါမှာဒီလူကိုမြင်မြင်ချင်းပုံသည်ဘယ်ကိုပြန်ရောက်သွားလဲအဲအဲ့ဒါပဲဒါတော့ပထမဟာကိုပြန်ခေါင်းကချက်ချင်းမရောက်သွားဘူးလားရောက်တာနဲ့ဩငါတွေ့ဘူးတဲ့ဘယ်နေရာမှာဘာပဲဘာပဲဆိုတော့ခေါင်းထဲမှာချက်ချင်းအလုံးမလုံးဘူးလားတခါရူးဆိုလုံးပလိုက်တာအဲ့ဒါလောက်မြန်အောင်စဉ်းစားတာကိုဒီလျှက်တစ်ပြည့်အတွက်မှာစိတ်ဟာဂရေသိမ့်တန်းချီဖြစ်တယ်ဆိုအဲ့ဒါပြောတာဂရေနစ်ချီဖြစ်တယ်ပြောတာဆိုတော့ ငါဘယ်မှာတွေ့ဘူးတလဲဟောနေရာပြန်မစင်းစားဘူးလားဟာဘယ်နေရာမှာဘယ်တော့ကလဲဘယ်သွားတော့ကလဲဟောချစ်ချင်းအဲ့ဒါကြီးနဲ့ပတ်သက်တဲ့ကြီးတခါတည်းတပတ်လုံးကြီးစဉ်းစားပြလိုက်တာဒီအချိန်လေးတွင်းဟာ1မိနစ်လောက်ဆိုမှအဲ့1မိနစ်ဆိုတဲ့အချိန်ကြီးဒီစိတ်ဖြစ်စဉ်ကြီးနဲ့ process နဲ့တွေ့ကြည့်တော့အများကြီးဖြစ်သွားတာအများကြီးဖြစ်တာဒီလူတယောက်ကိုမှတ်မိဖို့သူနဲ့ပတ်သက်တဲ့အကြောင်းအရာနေရာအသံကိုဘယ်တော့ကတွေ့တာလဲငါဘယ်သွားတော့ကလဲဘယ်သူနဲ့တွေ့တော့ကလဲလေစိတ်မှာလားကားကိတ်မှာလားလမ်းပေါ်မှာလားအိမ်မှာလားလမ်း shopping မှာလားဟောချင်းချင်းရောက်မသွားဘူးလား တွေ့တယ်မဟုတ်လားသူ့ကိုစဉ်းစားရတာနဲ့သူနဲ့တွေ့တဲ့နေရာတွေပတ်ဝန်းကျင်တွေကိုလောက်ခဲ့တာတွေပဲပြန်ချင်းချင်းရောက်သွားတာအဲ့ဒါဘာလဲဆိုရင်တင်ညာတင်ညာအကုန်လုံးတင်ညာပဲအဲ့တော့ကောင်းပြီအဲ့ဒီတင်ညာသည်တဲ့ဒီရှစ်ပထမတွေ့ခဲ့လောက်ခဲ့တဲ့ဟာကဒုတိယဟာကိုမှတ်မိဖို့သူလုပ်ပေးတယ်ဒါတော့လက်သမားဒီခဲတာမချစ်ခဲ့ဘူးဆိုရင်ဘယ်နှဖြတ်မလို့သိပါမလားမသိဘူးလက်သမားခဲတေးခဲမှတ်ခဲ့တယ်လို့ပဲတဲ့ တတ္တဝါတွေကပထမတွေ့လိုက်တဲ့အခါမှာအဲ့ဒါကိုမှတ်ဒုတိယတွေ့တော့ဒါပဲဒီလိုပဲရပဲဘယ်မှာတွေ့တော့ဘူးတယ်နော်ဘယ်ဌာနကစသည်မှတ်မိတယ်အဲ့ဒီလိုမျိုးဒုတိယဒုတိယမှတ်အဲဒုတိယနောက်နောက်နောက်နောက်တွေ့တဲ့ဟာတွေမှာမှတ်မိအောင်လို့တင်ညာကလုပ်ပေးတယ်ဒါကြောင့်ခုနပြောခဲ့ပြီးပြီပထမတင်ညာသည်သူ့ရဲ့လက္ခဏာကမှတ်သောအဖြစ်သိခြင်းလက္ခဏာရှိတယ်အဲ့ဒီလက္ခဏာက तू လုပ်တာအဲ့အဲ့ဒီသဘောကို तू ကလုပ်ပေးတယ်ပြီးတော့ဒုတိယက ရှေ့ရှေ့ရှေ့ကမှတ်မှတ်ထားတာတွေကနေနောက်နောက်နောက်နောက်ဟာတွေကိုပို့ပို့ပို့ပို့ပြီးတော့သိအောင်လို့လုပ်ပေးတယ်အဲ့ဒါသူ့ရဲ့ function ပဲနော်နောက်တစ်ခုကတော့သူဘာလဲဆိုလို့ရှိရင်ယထာကရှနိမိတာဘိနိဝေတကရဏဥပဋ္ဌာနာသူကပါဠိလိုတော့သိရှိတာပဲပြောတော့ပြောပြခြင်းပါဒါပေမဲ့ထားလိုက်လူတွေကတတော်ကြည့်မလို့ပါဘူးမြန်မာလိုတက်တက်ပြောမယ်ဆိုရင် မိမိယူအပ်သောအမှတ်အသားအတိုင်းမှားသည်ဖြစ်စေမှန်သည်ဖြစ်စေနှလုံးသွင်းဆွဲလန်းတတ်၏ဒါပြောမယ်ဒီစကားမိမိယူအပ်သောအမှတ်အသားအတိုင်းတနည်းမိမိမှတ်ထားတဲ့အတိုင်းနော်မာသည်ဖြစ်စေမှန်သည်ဖြစ်စေအဲ့ဒီတိုင်းဆွဲထားတာလွယ်အောင်ပြောမယ်မြင်လိုက်တဲ့အခါမှာမြင်တဲ့အတိုင်းပဲမှားမှားမှန်မှန်တခါတည်း record ထည့်ပလိုက်တာအဲ့ဒါတင်ညာပဲ သဘောပေါက်တယ်နော်မြင်လိုက်တယ်မြင်တဲ့အတိုင်းမှတ်တယ်သူ့မှာအမှားမှန်ခွဲနေရလားသူ့စိတ်ထက်ကထင်ထင်တဲ့အတိုင်းမှတ်ပြီးပြီဒါပဲမှားစီဖြစ်စေမှန်သည်ဖြစ်စေမှတ်ပြလိုက်တယ်ထည့်ပြလိုက်တာဟောတခါတယ်အော်တင်ညာဆိုတော့တုတိကမှတ်တာပဲမှတ်ခြင်းလည်းမှတ်မယ်မှန်ခြင်းလည်းမှန်မယ်အယူရဲ့တောင်းလို့အယူလွယ်ကြီးလိုပဲကောင်းတာလည်းပါခြင်းပါမယ်ဆိုးတာလည်းပါခြင်းပါမယ်ပြောတာဒါတော့အယူဆိုတာတွေ့ကြရကောက်ထက်တာမဟုတ်လားတင်ညာကလည်းပဲဒီတိုင်းတွေ့ရအကုန်မှတ်တာ तू မှတ်တာမှန်ခြင်းလည်းမှန်မယ် မှားခြင်းလဲမှားမယ်အေးမှားတာမှန်တာသူနဲ့မဆိုင်ဘူးတွေ့တဲ့အတိုင်းမှတ်မှတ်တဲ့အတိုင်းဆွဲအဲ့ဒါဘာလဲဆိုရင်တင်ညာရဲ့သူကဒီဘက်စုပဋ္ဌာန်ပေါ့နော်သူအာယုံထဲမှာထင်တဲ့အတိုင်းမှတ်လိုက်တာအော်တင်ညာဆိုတာခွဲခွဲခြားခြားသိတာမဟုတ်ဘူးသူတွေ့လိုက်တယ်မှတ်လိုက်တယ်မှတ်တဲ့အတိုင်း तू ကမှားခြင်းမှားမှန်ခြင်းမှန်ဒီတိုင်းတခါတည်း तू မှတ်ထားလိုက်တာပဲအသေးမှတ်လိုက်တော့တာခွဲခြမ်းစိတ်ဖြာနိုင်တဲ့ analytical knowledge မဟုတ်ဘူးမရှိဘူး အဲ့ဒါမျိုးနော် realize realization မဟုတ်ဘူးဒါဒီပင်လည်းတင်ညာနဲ့ပညာရဲ့ခွဲခြားမှုပဲဒါကြောင့်သူမှအမှားအမှန်ကိုခွဲခြားနိုင်တဲ့အင်အားမရှိဘူးမြင်တယ်ကြားတယ်နားတယ်စားတယ်ထိတယ်အဲ့ဒီတိုင်းပဲမှတ်ချလိုက်တယ်သူထင်တဲ့အတိုင်းမှတ်တာနော်တွေ့တယ်မှတ်တယ်အဲ့ဒီကြားမှာ तू က तू ထင်တဲ့အတိုင်းလေး तू ထည့်လိုက်သေးတယ်တွေးလိုက်တာကိုထင်ထင်တဲ့အတိုင်းမှတ်ဟောအဲ့ဒီအထင်ဟာမှန်ရင်လည်းမှန်မယ်တဲ့ तू ထင်တာမှားရင်လည်းမှားမယ်ဘယ်နှဆင့်ရှိလဲ 30เนาะမြင်မြင်တဲ့အတိုင်းကို तू ကအထင်လေးရှိတယ်ဒါဘာပဲထင်တယ်ထင်တဲ့အတိုင်းမှတ်အဲအဲ့ဒါတင်ညာရဲ့သဘောသွားပဲနောက်တစ်ခုတင်ညာဘလို့လို့ဖြစ်တယ်လဲသူရဲ့ approximate cause ပေါ့တင်ညာဘလို့လို့ဖြစ်တယ်လဲဆိုရင်အာယုန်နေထင်ထင်လာတာအဲ့ဒါတင်ညာဖြစ်ကြောင်းပဲဥပမာပြောပြမယ်ကိုမမြင်ဘူးတဲ့ နော်ဆင်ကြီးကိုမြင်တယ်ဆိုတော့ဆင်တကားမှမမြင်ဘူးဘာလဲဒီကောင်ကြီးကဘာပါလိမ့်မလဲဒီကောင်ကြီးကဘာပါလိမ့်မလဲလို့အဲ့လိုစူးစမ်းတဲ့သဘောနဲ့မမှတ်ဘူးလားမှတ်တယ်လေအဲ့ဒါတော့အဲ့ဒီလိုမျိုးရင်လိုက်တာမှာဆင်ကိုမျိုးလုံးနဲ့မြင်လိုက်တယ်ဆိုကြပါစို့နော်ဟောဘစ်လက်နေဆင်မြင်မှမလားမမြင်ဘူးဒီဘက်ကိုလှည့်လိုက်တဲ့အခါမှာဆင်မြင်ပြီဆင်တခါမှမတွေ့ဘူးမတွေ့ဘူးလို့ဘူးဆိုတာနဲ့တပြည့်နဲ့ဟောဒီဆင်ဆိုတဲ့ယူပါယုံနဲ့ မြစ်စကုပ္ပဒါရနဲ့မထိဘူးလားအေးထိလိုက်တဲ့ခါကျတော့ဟောနှမောင်းအဆွဲခြေလေးကြောင့်အမိကိုလုံးကြီးကြီးနဲ့နော်ဒီကောင်းကြီးဘာလဲဟောအာယုန်နဲ့မှာဖြစ်မသွားဘူးလားဆိုတော့မျက်လုံးနဲ့အာယုန်စက္ကန့်ရူပါယုန်တိုက်ဆိုင်တဲ့အခါမှာမှတ်เสียဖြစ်မသွားဘူးလားအေးဟဲ့ကောင်နေစမအဲ့ဒါဘာကောင်းကြီးလဲဘာကောင်းကြီးလဲလို့မေးတဲ့ခါအဆင်ပေါ်ကွာမင်းဒါဆင်မမြင်ဘူးလားမင်းအဲ့ဒါဆင်ခေါ်တယ်ကဲဆိုတဲ့အခါကျတော့ဒီမျက်လုံးနဲ့အဆင်ကိုမြင်လိုက်တဲ့အခါမှာ तू မှတ်ပြီအော်ဒါဆင်ဟမ် ဆဲဆိုတာဒီလိုကြီးမဲမဲကြီးအစွဲကြီးနဲ့နှမောင်းကပျော့ခွေပျော့ခွေနဲ့နော်ခြေထောက်ကြီးကြီးကြီးတွေနဲ့သွားတယ်နော်အမီလေးရက်ခံရက်ငါနဲ့ဟုတ်တယ်မလားအရေးကြီးတယ်လဲထူရွှွန့်တုံတုံကြီးစသည်ဖြင့်မှတ်မှတ်ဘူးလားအေးမြင်သမျှအေးသွားလို့ချင်းလေးလေးလေးလေးနဲ့မှတ်တယ်အော်တဲ့ခါကျအေးအော်တယ်ဟောအတန်တည်းမှတ်မှတ်ဘူးလားအေးအဲ့ဒီမှတ်တဲ့ခါမှာဒီမျက်လုံးနဲ့မြင်လိုက်တဲ့အတွက်မြင်တဲ့အတိုင်းမှတ်တယ်ဒါကြောင့်ပြောချင်တာကထင်လာသော အာယုံဟာဆိုတော့ အပြင်ဘက်ကအာယုံနဲ့အာယုံကဒီဘက်ကိုပသာရကိုလာထိပြီဆိုရင်အမှတ်ဖြစ်ပြီနော်အပြင်ဘက်ကအာယုံ အတွင်းဘက်ကပသာရအဲ့ဒီနှစ်ခုတိုက်ဆိုင်ရင်ဘာတွေနောက်ကလိုက်တယ်လဲဆိုတင်ညာတွေဖြစ်ပြီနော်အတန်လေးတစ်ခုကြားတယ်နောက်တစ်ခါမှနားမထောင်ဘူးတဲ့တခြင်းကိုကတော်တော်လေးကိုကြိုက်တယ်ဆိုလို့ရှိရင်ငကိုတော့ကဒီအတန်မကြားဘူးဆိုရင်ကိုကနားစွန့်မထောင်ဘူးလားတခြင်းကိုအရသာခံပြီနံပါတ်1ဟာဘာတခြင်းပဲကောင်းလိုက်တာ ဒါတွေရရော်လားဆိုမရသေးဘူးမေးတော့မယ်ဒီအဆိုရှင်ဘာလို့လဲမမေးဘူးလားအာမေးပြီနာမည်လည်းမှတ်ပြီဟောနာမည်နဲ့နာမည်နဲ့ဟိုနာမည်တော့သိပြီကျင့်တတ်ပြီလားဆိုတော့မကျင့်တတ်ပါဘူးဒီတန်ကြခင်ဗျားတို့ဒီက Google နဲ့ရှာပြီးတော့တေချာဖို့ YouTube ကရှာကြည့်မှာကဲရှာဘူးလားလို့ရှာတဲ့နာမည်ရပြီဆိုတာနဲ့ခင်ဗျားတို့ရိုက်ရှာပြီးအခုဒီနေ့ခေတ်ကရှာဘူးလို့လွယ်မလွယ်နိုင်စဉ်းစားကြည့်ဒါတော့ စိတ်ကနာမည်ကိုလည်းမှတ်ပြီးတယ်ဆိုရင် လူပုံကလည်းမကြည့်ချင်ဘူးလားဟောအသံနာမည်လူပုံเนาะမျက်နှာမျက်နှာကတော့မဆိုးပါဘူးမျက်နှာလေးကတော့ချောသားပဲကျင်းတတ်ပြီလားတကောလုံးပုံလိုက်ရှာရိုက်အောင်မလေခင်ဗျားတို့ပုသလားရှေသလားဝသလားပိန်သလားဟမ်အရက်လေးမျက်နှာအရက်ရှစ်မျက်နှာအရက်ဆယ်မျက်နှာနဲ့ပတ်ချလှဲ့ကြည့်အကုန်မှတ်မှာအဲ့ဒါမျက်တာပို့မှာမဟုတ်ဘူးအဲ့ဒီလိုမှတ်တာကို တွေးတဲ့ခါကျတော့အဲ့ဒီပုံပန်းသဏ္ဍာန်ကြီးတစ်ခုလုံး frequency တစ်ခုလုံးအကုန်လုံးပေါ်ဗျာနော်အကုန်လုံးကြီးပြီးတော့မှတခါတည်းမျက်လုံးကနေတဆင့်သူ့ပုံပန်းသဏ္ဍာန်တွေကိုမှတ်တော့တာအဲ့ဒါမှတ်တဲ့အခါမှာပြောရှင်တာကအပြင်ဘက်ကနော်အာယုံတွေကအတွင်းဘက်ကိုလာခိုက်တယ်ထိခိုက်တယ်တိုက်ဆိုင်တယ်တိုက်ဆိုင်တဲ့အတွက်ကြောင့်တိုက်ဆိုင်သမျှတွေကိုအတန်ကဘလို့ပုံကဘလို့ရည်ရင်ဘလို့ငိုရင်ဘလို့မဲ့ရင်ဘလို့ပြုံးရင်ဘလို့ဟောမမှတ်တော့ဘူးလား လူတယောက်မှရှိသမျှအကုန်မှတ်တာဒါတော့အဲ့ဒီဟာတွေကကိုယ့်ကိုအစင်းဆိုရင်မျိုးလုံးကိုမရောက်ဘူးလားအဲအတန်ဆိုရင်နားကိုရောက်ရတယ်အဲနှာခေါင်းကတော့သွားမလုံးနဲ့ပါချခါလိမ့်မယ်နော်အေးကောင်းပြီအဲ့ဒါအကုန်လုံးသွားပြီးတော့မှဟောမှတ်တာနော်အဲ့ဒါတွေမှတ်ထားတာကောင်းပြီမှတ်ထားပြီလို့ရှိရင်စိတ်ကလည်းပဲဟောတည်တည်ချာချာမှတ်ထားတဲ့အရာကြီးတခုကနော်နောင်ကြလည်းပြန်စင်းစားတည်တည်ချင်းလည်းတသားတည်းနဲ့ပေါ်မနေဘူးလား ဟုတ်တယ်လေဒီသချင်းလေးကြားပြီးနားရကြားမိနေတာဟောကဲခဏခဏသတိရတဲ့ခါကျတော့ခဏခဏသတိရတော့အဲ့ဒီပုံကမပြောက်တော့ဘူးမပြောက်တော့မပြောက်တော့လည်းမှတ်ထားတာပေါ့ဟုတ်တော့မဟုတ်လားအဲ့ဒါပြီးတော့စွဲသွားရောဟာဒီသချင်းလေးငါကြက်လိုက်တာကွာနောက်တငယ်ချင်းတွေရှာလိုက်ရှာဟောဘွားရှာရဒီကွာလဲအာ website တွေလိုက်ရှာမရောက်ဘာမှပြီးလှမ်းမဟောကဲအဲ့ဒါဘာဖြစ်သွားလို့လဲစွဲသွားပြီအခုနပြောတာဘယ်ကစားတင်ညာစားတာအဆုံးကြတော့ ဥပါဒမှာဆုံးတာကဲနော်ဥပါဒမှာဆုံးတာဒါကြောင့်ကောင်းပြီတင်ညာဆိုတဲ့သဘောဒီနံပါတ်1ပြောပြမယ်သူ့ရဲ့လက္ခဏာဒီအရာရာကို တွေ့ရမြင်ရကြားရတွေကိုနော်သူကအနီပဲအဖြူပဲအပူပဲအရှည်ပဲဒါစသည်ဖြင့်အဲ့ဒါလိုမှတ်သော အဖြစ်သိတဲ့လက္ခဏာရှိတယ်သူ့ရဲ့လက္ခဏာကဒါတွေပိုသလားဆိုတော့မပိုဘူးပထမမှတ်လိုက်တဲ့တင်ညာဒီ ဒုတိယနောက်နောက်နောက်နောက်နောက်နောက်တိမဲ့ဟာတွေကိုအမှတ်ရအောင်မှတ်မိအောင်လို့သူကလှုပ်ပေးတယ်လက်သမားရဲ့ခဲချောင်းလေးတေးတယ်လို့ပဲနော်အဲ့ဒီသင်္ကေတလေးနဲ့ပထမတစ်ခါမှတ်လိုက်တယ်ဒီခဲချောင်းလေးကြောင့်လက်သမားကဖြတ်နေတယ်လို့တောက်နေတယ်လို့ထွန်းနေတယ်လို့ပဲကိုလည်းပဲပထမမျက်စိနာနဲ့လျှာကိုစိတ်နဲ့မိတဲ့အာယုံကဖမ်းပြီးတော့မှခါ record ကိုထည့်လိုက်တယ်မှတ်လိုက်တယ်တင်ညာ record မှာမှတ်လိုက်ပြီးတော့အဲ့ဒီပထမမှတ်လိုက်တဲ့အတိုင်းဒုတိယတွေ့ရင်ငါဘယ်မှာတွေ့ဘူးတယ်ဘယ်မှာစားဘူးတယ်ဘယ်မှာဒီအနံ့ရဘူးတယ် နောက်ဘယ်မှာထိဘူးတွေ့ဘူးတယ်၊ကြိုင်ဘူးတယ်၊ခံစားဘူးတယ်ဟောဒီလိုတွေဒုတိယပြန်မစင်စားဘူးလားအဲ့ဒီလိုမျိုးဒုတိယတတိယနောက်နောက်နောက်နောက်တွေ့တဲ့ခါတွေမှာမှတ်မိအောင်လို့သူကလှုပ်ဆောင်ပေးတယ်ဒါသူ့ရဲ့ function ပဲနောက်တစ်ခါတင်ညာရဲ့သဘောသွားဘာလဲဆိုလို့ရှိရင်မိမိယူထအပ်တဲ့အာယုံကို မြင်တဲ့အတိုင်းကြားတဲ့အတိုင်းကို မာဒီဖြစ်စေမှန်ဒီဖြစ်စေအဲ့ဒီသူထင်တဲ့အတိုင်းပဲမှတ်ထားပြလိုက်တယ်တခါတည်းဒါပဲမာညင်မှန်မယ်မှားချင်မှန်မယ် အဲ့ဒီတိုင်းပဲမှတ်ပြီးတော့မှနော်ထားတာပြီးတော့သူ့ရဲ့အကြောင်းတင်ညာဘလို့လို့ပေါ်နိုင်တယ်လဲတင်ညာဒီဘလို့လို့ဖြစ်နိုင်တယ်လဲဆိုရင်ပြောကြပါစို့ဗျာအသက်အသက်တွေမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထီတိုင်းတီတိုင်းဖြစ်တယ်အသက်အသက်ဆိုတာမျိုးလုံးနဲ့မြင်တယ်နားနဲ့ကြားတယ်နှာခေါင်းနဲ့နံတယ်ရှာနဲ့ရတာစားကြည့်တယ်ခန္ဓာကိုယ်တွေနဲ့တွေးထိရတဲ့ခံစားရတယ်စိတ်နဲ့မတွေးရဘူးလားအဲ့ဓာတွေမှန်သမျှအသက်အသက်အသက်တွေတွေးတိုင်းတွေးတိုင်းဦးဇုံနဲ့နေတိုင်းမမှတ်ဘူးလား မှတ်တယ်လေခင်ဗျားတို့ကမှတွေ့တယ်မဟုတ်လားလို့တခါတည်းဟာစားတဲ့နှကောင်းနေနဲ့ကြက်မှတ်မျက်လုံးနေနဲ့မှတ်နှကောင်းနေနဲ့မှတ်မရသေးဘူးဆိုလို့ချင်းစားတဲ့ရေးမှတ်ဟုတ်တော့မဟုတ်လားဒါကဘလို့ရှိတာညာလို့ရှိတာခင်ဗျားတို့တမင်းချစ်တယ်ဆိုတော့ဟိုတဲ့နေ့အစားတောက်တွေချစ်တယ်ဆိုလို့ချင်းသူ့ရဲ့ recipe တွေမမှတ်ဘူးလားလို့ဘာဖြစ်လို့ချင်းဘယ်ကစတယ်ပါဘာစလို့ပါဘာလောက်ထားပါဘာလို့တော့ကြာလို့သူ့ရဲ့ step by step တွေသူ့ရဲ့ instruction တွေမမှတ်ဘူးလားအဲမှတ်တယ်လို့ပဲအဲ့ဒါတွေကခေါင်းထဲကမှတ်မိရင်မှတ်မိမမှတ်မိရင်နောက်တစ်ဘယ်ကြီးရစာရွက်ပေါ်ချရေးဒါလည်းပါလေတင်ညာပဲ ကိုခေါင်းကိုအုံနောက်ကိုမယုံဘူးလေငါကြိုင်မေ့မယ်မေ့မယ်ဆိုဘယ်ထဲရေးအဲစာရွက်ထဲရေးစာရွက်တောင်မှကိုဘာသာကိုဘယ်စာအုပ်ထဲမှတ်မိမှာဆိုဟေးငါမေ့လို့ရှင်ငါထပ်ပြောဆိုတော့ငါဘယ်ထက်မှထိုက်ထားတာဟောသူများအကူကြီးပါမတောင်းဘူးလားသူများအကူကြီးပါထက်တောင်းရသေးတယ်နော်အဲ့ဒါတော့စဉ်းစားကြည့်ကိုတယောက်တည်းကိုမှတ်တာကိုမအားမရသေးလို့ဘေးလူကိုငါမေ့ရင်ငါ့ကိုသတိပေးစမ်းမှနဲ့တခါအကူကြီးမတောင်းဘူးလားလို့တောင်းပါတယ်ခင်ဗျားတို့ငြိမ်နေပါနဲ့ ဒါတင်ညာတွေပဲအကုန်လုံးတင်ညာတွေကိုမစ်မှာဆိုလို့မှတ်ရတာတွေကြီးပဲဒါတော့အဲ့ဒါတွေဟာနော်မိမိတင်ညာတွေကဒီအပြင်တွေမှာတွေ့သမျှအာယုံအသက်အသက်တွေဒီဥစဉ်တို့တွေ့တင်ညာဖြစ်ကြောင်းဒါကြောင့်အပြင်ဘက်ကထင်လာတဲ့အာယုံတွေဒီတင်ညာတွေတိုးလာဖို့အကြောင်းတရားဖြစ်တယ်အပြင်ဘက်အာယုံတွေ့တိုင်းတွေ့တိုင်းမှတ်တယ်ဆိုရင်တွေ့တိုင်းအာယုံနဲ့ဒီအဲအာယုံနဲ့ဓာရတိုက်ဆိုင်တိုင်းဘာတွေဖြစ်မလဲ တင်ညာဖြစ်မယ်ဒါဆိုအာယုနဲ့ဓာရတိုက်တာဒီတင်ညာဖြစ်ဖို့အကြောင်းတရားတဲ့ဒါပဲကဲကောင်းပြီအဲ့ဒါလေးကိုတင်ညာရဲ့သဘောသွားလေးကိုတောင်းမဆိုတော့ကြီးကနော်လင်္ကာလေးရေးထားတာရှိတယ်စာတဲ့တော့မပါတော့ခမရတို့တလုံးမှတ်မိမှတ်မိလိုက်ဆိုဗျာနော်သူငယ်လက်သမားမှတ်သည့်လားသို့အမှားလဲရှိမှ အမှန်ရှိ၍မှတ်မိယုံသာတိတိမှာတင်ညာသဘောတည်းသူငယ်လက်သမမှတ်သည့်လားသို့အမှားလည်းရှိ အမှန်ရှိ၍မှတ်မိယုံသာတိတိမှာ တင်ညာသဘောတည်တင်ညာသဘောတည်ကျုပ်တို့ကိုရင်တော့အဲ့ဒီစာလေးတွေကြည့်ခဲ့ရတာကျုပ်လည်းမကြည့်တာကျတော့အခုမေ့အဲ့ဒါတင်ညာသဘောပဲနော်အဲ့ဒါကိုတင်ညာသဘောကြတော့ဟုတ်လားအတွေ့အထိဦးဇင်းကပြတ်မသွားဘူးလားကဲမျက်လုံးနဲ့ပါဇက်နဲ့ပြတ်မသွားတော့ဘာဖြစ်သွားလဲမေ့တာဗောလွယ်လွယ်လေးပဲပြတ်သွားရင်မေ့တာဗောတော့မလားလို့ဟောတော့ကတော့ဒီစာလေးတွေကဆိုးလို့ကောင်းတော့မေ့တောင်မေ့ပါမလားလို့မယ် နော်ဆိုလိုက်ရင်ကြပြားလေးလင်္ကာလေးလို့ကောင်းတာကိုကင်ကြည့်နော်အာယုန်နဲ့ဓာရပြတ်တာကြားတဲ့ခါကျတော့ဦးဇင်းလည်းမေ့ကုန်ပြီအဲ့ဒါတင်ညာပဲနော်ပြောချင်တာကသူငယ်လက်သမားဆိုတာကလေးတွေကလည်းတွေ့တဲ့တိုင်းနော်ဒါဖုံဖုံခေါ်တယ်ဒါဖဖခေါ်တယ်ပပခေါ်တယ်ဒါမမခေါ်တယ်ဒါဥခေါ်တယ်မတင်ရဘူးလားတင်တာပဲနော်တင်တာပဲတင်တဲ့တိုင်းသူတို့အကုန်မှတ်ထားတာပဲအဲ့ဒါဒါတော့ဒါဟိုတည်းမှမဟုတ်ဘူးနော် ကလေးမှမဟုတ်ဘူးလူကြီးလည်းဒီတိုင်းပဲမှတ်တာပဲဟောဦးဇော်တော့ကြားဘူးသေးတယ်နော်မြန်မာနိုင်ငံကအနုဟိုးဟိုဦးနုတို့ခက်ကထင်ပါတယ်နော်မြန်မာနိုင်ငံအနုပညာရှင်ရွှေမန်းတင်မောင်တော်လားဆရာမင်းတော်လားမသိပါဘူးအဲ့ဒါကြားဘူးတာနော်ရုရှားသွားတဲ့ခါကျတော့သူကမောင်ကြည့်သေးခေါင်းပေါင်းနဲ့နော်ကွက်ထောင်ကြီးတွေနဲ့သွားတာတက်ပွင့်ကြီးတွေနဲ့ဆိုတော့သူတို့ကကတဲ့ခါကျတော့ဟာသားတွေလို့တော့ဟိုကလူတွေရီရတာဟိုဟာဒီလူကြီးတွေလာတိတ်ရီရတာပဲသဘောတွေကြားနေဟာသားတွေထုတ်တာ နောက်တော့နိုင်ငံတော်ကတခါလေဝင်ကြီးတွေလည်းသွားရောက်မောင်ကြီးတွေကောင်းမောင်ကြီးနဲ့တိုက်ပုံနဲ့ကွတ်ထောင်ကြီးတွေသွားတာဟာဒီကောင်းကြီးတွေလာပြန်ပြီရဲပြန်တော့မှခင်ဗျားတို့သွားမရင်းနဲ့တော့ဘာမှပြကြဖမ်းခံနေရဒီကောင်းကြီးတွေလာရီးရတော့မှာပဲပေါက်တက်ကြရတယ်ပြောတော့မှာပဲဆိုပြီးတော့လွတ်တော်တယ်သွားမပြောနဲ့ပေါက်တက်ကြရတယ်ပြောနေကြတာမဟုတ်ပါဘူးစင်ပေါ်မှာပြောတာ ပြောတာလူကြီးတွေလည်းဒီတိုင်းပဲမဟုတ်လားမှတ်တာပဲလေနော်ဩ နော်ခုနဘောင်းကြည့်တဲ့ကောင်းမွန်တဲ့တပ်ပုံကြီးနဲ့ကိုထောင်ကြီးလာရည်ရမယ်ဆိုတော့ကဲကလေးမှတ်တယ်လို့ပဲဖြစ်မသွားဘူးလားလို့အေးဒါတော့လက်သမားတို့နော်ဝလက်သမားလည်းဒီလိုပဲဒါလေးဖြတ်ဒါလေးဆိုခဲလေးနဲ့တေးတယ်အဲ့ဒီလိုပဲတဲ့ကလေးလက်သမားမှတ်သည့်လားသူမှတ်တယ်လို့ပဲမှတ်သည့်လားဆိုဆိုတာမှတ်တဲ့ကဲ့သို့ပေါ့နော်အမှားလည်းရှိအမှန်ရှိ၍မှားတာလည်းရှိမယ်မှန်တာလည်းရှိမယ်ဒါတင်ညာသဘောနော်မှတ်ထားဒါတင်ညာရဲ့ definition တွေပြောနေတာတင်ညာဆိုတာတဲ့ကလေးတွေလက်သမားတွေလိုပဲနော် သူကမှတ်တိလားသူအေးကလေးတို့လက်သမားတို့မှတ်တယ်လို့ပဲတဲ့မှားတာလည်းရှိမယ်မှန်တာလည်းရှိမယ်အေးမှတ်မိယုံတာဆိုတော့ကိုနောက်တစ်ခါပြန်ကြည့်တဲ့အခါသိအောင်လို့မှတ်ယုံလည်းမှတ်မိတာထိုးထွင်းသိရလားမသိဘူးလေဒါကြောင့်မလို့မှားတာလည်းရှိမှန်တာရှိပြီပြောတာအမှားလည်းရှိအမှန်ရှိမှတ်မိယုံတာသိသည်မှာရှေ့ကတစ်ခါမှတ်ထားတဲ့အတွက်နောက်တစ်ခါကျတော့ဒါပါပဲဘာပဲဆို तू မှတ်တဲ့အတိုင်းပဲသိတယ်ဒါပေမဲ့ तू မှတ်တဲ့အတိုင်းကဟိုကဟုတ်ရှင်မဟုတ်မှာဟုတ်တယ်မဟုတ်လားပထမတစ်ခေါက်လာတာလူရှင်တော်ဟုတ်တယ်လေဒုတိယတစ်ခေါက်လာတာဒီအဝတ်နဲ့ဒါပေမဲ့လူရှင်တော်ဟုတ်သေးလား မဟုတ်ပါဘူးနောက်တစ်ခါကျတော့တကယ်ဂုံတီရှိ very distinguished ဟုတ်လား guest တွေပါပဲဂုံတီရှိလူတန်းစားတွေနော်အော်လူကြီးမင်းတွေပါအရင်ကတော့ဟုတ်လား comedian တွေပေါ့ဗျာသူတို့လာတာဒါတော့ဟိုလူတွေမှတ်တာတော့ဒီဝေစားလန်ဒီကောင်ကြီးတွေပဲမှတ်နေတော့တာဆိုတော့ဒါပေမဲ့တကယ်ဟုတ်ရလားဆိုတော့တွင်ရမဟုတ်ပါဘူးအဲ့ဒီလိုပဲเนาะသူတို့မှတ်တာကမှားတာလည်းရှိတယ်မှန်တာလည်းရှိတယ်အဲ့ဒီလိုမျိုးအမှားအမှန်ရောထွေးပြီးတော့မှတ်တယ်ဆိုရင်တော့တင်ညာပဲလို့ပြောချင်တာเนาะကောင်းပြီ ဒါတော့တင်ညာဟာသူ့ရဲ့ပုတ်ရဲ့စကလုံးတွေကိုအဲ့ဒီလိုလက္ခဏာသဘောဘလို့ရှိတယ်လဲသူအလုပ်ဘလို့လုပ်တယ်လဲဟောတင်ညာသဘောကိုခေါင်းထဲမှာစဉ်းစားကြည့်ရင်ဘလို့ထင်ရှားလာတယ်လဲတင်ညာဘလို့ဖြစ်တယ်လဲလို့အချက်လေးချက်နဲ့ပရမတ္ထသဘောတရားတွေဆိုစစ်ဆေးကြည့်ရတယ်တဲ့အဲ့ဒီလိုဆင်ခြင်ကြည့်ရတယ်အဲ့ဒီလိုဆင်ခြင်လိုက်ခြင်းအဖြစ်ဒါဝိပဿနာဖြစ်သွားတာပဲเนาะစိန်တမယဉာဏ်နေဖြစ်အဲ့ဒီကမှဝိပဿနာဉာဏ်နေဖြစ်တယ်ကောင်းပြီဒါတင်ညာရဲ့သဘောလေးကိုအဲ့ဒါလောက်ပဲထားကြအောင်ဆို ရှေ့ဆက်သွားရအောင်နော်ကောင်းပြီဒါတော့ဒါအဲ့ဒါလိုလေးပြောလိုက်ခါမှနည်းနည်းကလေးတင်ညာသဘောလေးကထင်ရှားမယ်ဒါကြောင့်တင်ညာဒီအနတ္တဆိုတာကိုသွားကြဆိုအဲ့ဒါလေးဖတ်ကြည့်အောင်ဟောဘက်ကနော် ဂတိလူများဆိုတာရိုးရိုးသူ့လိုကိုလိုလူပြောတာပေါ့နော်ဝိပဿနာတွေရင့်ကျက်အောင်အထောက်ထားတဲ့သူမျိုးမဟုတ်ဘူးယန္တာအရိယသူတို့ရှင်တွေမဟုတ်ဘူးရိုးရိုးပဂတိလူပုရုဇဉ်တွေအနေနဲ့ဆိုရင်တော့တဲ့မြင်နဲ့ကြားတဲ့ဟာတွေဖြစ်တိုင်းဖြစ်တိုင်းမြင်မှုကြားမှုနားမှုစားမှုထိမှုသိမှုတွေဖြစ်တိုင်းတဲ့ထိုအာယုံမျိုးမျိုးကိုမှတ်မိနေတာတဲ့အဲ့ဒီဟာတွေကိုခုနပြောပြီနော် အပြင်ဘက်မှာအာယုံမှန်သမျှတင်ညာနဲ့မှတ်လိုက်တော့မှတ်မိမသွားဘူးလား အေးမှတ်မိသွားပြီဒါပါပဲလို့ကိုယ့်ဘာသာကိုမှားချင်မှပဲမှတ်ချင်မှမှကိုအမှတ်ထဲတော့ပါမသွားဘူးလားအဲ့ဒီလိုမှတ်လိုက်တဲ့အခါမှာမှတ်မိနေတာလေးကငါပဲဆိုတော့ဘာဖြစ်သွားပြီလဲအတ္တသူကမှတ်မိနေတာငါပဲလို့ယူလိုက်တယ်မှတ်မိနေတာတင်ညာပဲလို့ तू သိရလားအဲ့ဒီမသိချင်းဒီပဲအဲ့ဒီမှာအမှားစတာကဲကျုပ်တို့ဘာနဲ့စအမှားနဲ့စတာမှားသလားဆိုတော့လည်းမမှားဘူးမှန်တယ်ဘာဖြစ်လို့လဲ တော်လိုက်တာတခါကြီးပါဇက်ရွှေ့ချတာလဲတာသမုဒိဖြစ်နေလို့ကဲဒါကြောင့်မလို့ပြောတဲ့ခါမှာအရှိအမှန်ဆိုရင်ပရမတ်မရှိအမှန်ဆိုရင်ပြင်းညံတဏ္ဍာရီကြီးနေတာလို့နော်အရှိရှိလဲရှိတယ်တကယ်လဲမှန်တယ်ဆိုရင်ပရမတ်ဥပမာထားပါတော့ပထဝီဓာတ်မာကြောတယ်နော်ဆိုတော့ဆိုတော့ ဘထဝီဆိုတဲ့မာကျောဘူးဓာတ်သဘောတကယ်ရှိမနေဘူးလားမာကျောတဲ့ဓာတ်သဘောကလည်းတကယ်မှန်လဲမှန်တယ်ဘယ်တော့မှပြောင်းလဲဖောက်ပြန်တဲ့သဘောမရှိဘူးသူ့သဘာဝတည်းအမြဲတမ်းရှိနေတယ်အရှိအနောက်တောင်မြောက်အချိန်အခါကြိုက်သလိုကွဲပြားစမ်းပါစေဘထဝီခေဆိုရင်သူကမာရာရှိမဲ့ထားပါတော့ပြောတာရှိမဲ့နုညံတာရှိမဲ့ကြံတာရှိမဲ့သူ့သဘာဝလက္ခဏာတည်းအမြဲတမ်းမှန်နေတယ်ဒီအတွက်ကြောင့်သူသည်ပရမတ်သဘောပရမတ် တတ္တဝါတိုင်းမှာနေရာတိုင်းမှာ तू ရှိနေတယ်သူလက္ခဏာပြောင်းလဲမသွားဘူးနေရာဒေသအချိန်ကာလနော်ပြောင်းလို့ तू ပြောင်းမသွားဘူးဒါကြောင့်ရှိလဲရှိတယ်မှန်လဲမှန်ပရမတ်အေးမရှိဘဲနဲ့အမှန်ကိုပြောရင်တော့အဲ့ဒါပညာသမုတိပြောတာဥပမာလူနော်လူဆိုတာတကယ်ဓာတ်ခွဲကြည့်တော့ရှိရလားမရှိဘူးဒါပေမဲ့လောကအနေနဲ့ခေါ်တော့လူကလူကြွဲကြွဲနွားနွားဒီလိုကြတာမခေါ်ဘူးလားခေါ်တော့လူအနေနဲ့ပြင်ပမှာခေါ်တာကြတာသမုတ်ပြီးတော့ဒါကိုလူရဲလို့ကဘာဥလူသားတွေက နာမည်တက်ခဲ့တာဖြစ်တဲ့အတွက်လူလို့ခေါ်တဲ့အခါမှာတခြားလူကိုကဒါဘာသူလဲဆိုလူပဲဆိုလိန်တာဟုတ်ရလားလူလေဒါမလိန်ဘူးနော်နေ့စဉ်ဘဝမှာ daily life တွေမှာလူကိုလူလို့ပြောတာမှန်ဤသို့တော့လူကိုပရမတ်နဲ့ပဲ lab ထဲကိုဝင်နော်ဝိပဿနာ lab ထဲကိုဝင်ပြီးတော့မှ lab ထဲကိုဝင်ပြီးတော့လူကကဲရှာလိုက်ကြဆိုဟေးလူဆိုပြီးတော့မှ32ခွက်တာသားကိုဟိုကပါရတိမင်းကြီးရှာသလိုဒစိတ်ချင်းဒစိတ်ချင်းရှာတော့လူရှိသေးလားမရှိတော့ပြီးပြီနောက်ဆုံးကယုံနဲ့နံပဲကြံမယ် တကယ်အစစ်ဓာတ်ကိုရောက်တဲ့ခါကျရုပ်တဏ္ဍာပဲရှိတော့တယ်အခုနလူရှိသေးလားမရှိဘူးမရှိဘဲနဲ့အမှန်ဖြစ်နေရတာပညာတဲ့သမုဒ္ဒီတဲ့နော်ဒါကြောင့်ကောင်းပြီအဲ့တော့ဒီမှတ်မိနေတာဒီခန္ဓာ၅ပါးထဲမှာဆိုလို့ရှိရင်တင်ညာနန္တရားဟောဒီတင်ညာဒီအရာဝတ္ထုတွေတွေ့တိုင်းတွေ့တိုင်းဓာရ6ပါးကနေပြီးတော့အသက်အသက်တွေ့သည်မြ तू မှတ်ထားတယ်မှတ်တာဟာတင်ညာပါဆိုတာကအမှန်တရားမှာရှိတယ် နန္တရားဒါအမှန်ဒါပေမဲ့ဦးဇင်းတို့မှတ်လိုက်တဲ့အခါမှာငါကမှတ်မိတယ်ဟောဖြစ်မသွားဘူးလားမှတ်တာငါပဲဘာဖြစ်လို့လဲဆိုတော့တင်ညက်ခန္ဓာကိုအတ္တလို့ဆွဲတာရှိတယ်လေခန္ဓာကိုရုပ်ကိုဆွဲတာရှိတယ်ဝေဒနာကိုဆွဲတာရှိတယ်တင်ညာကိုဆွဲတာရှိတယ်သင်္ခါရဆိုတာတိုက်တွန်းနှုတ်ဆောင်မှုစီမံမှုကိုဆွဲတာရှိတယ်တိမှုဝိညာဉ်ကိုဆွဲတာရှိတယ်နှစ်ပါးသုံးပါးကိုဆွဲတာလည်းရှိတယ်ငါးပါးလုံးကိုဆွဲတာလည်းရှိတယ်အဲ့ဒီတော့တင်ညာကိုအတ္တအနေနဲ့ဆွဲတဲ့ပုဂ္ဂိုလ်ကမှတ်မိနေတာငါပဲငါကလေး အတ္တကလေးရှိလို့သာငါဒါတွေကိုပြန်တွေ့တော့မှတ်မိတာအများ active ဖြစ်နေတယ်နော်ပြောရမယ်ဆိုရင် proactive လို့ခေါ်မှာပေါ့နော်သိစရာဆိုရင်ဟမ်မြင်လိုက်တာနဲ့သိပြီးပြီဆိုတော့ဟော तू က activate တော့မလုပ်လိုက်အောင်ကြိုပြီးတော့ဖြစ်လိုက်တာနဲ့မြင်သိပြီဆိုတော့ proactive ဖြစ်နေတာဟုတ်လားကြိုတင်ပြီးတော့ကိုမကိုသိနေတဲ့သဘောဆိုတော့ဒါလေးကဒီအတ္တကလေးအများနဲ့ alert ဖြစ်နေလို့ active ဖြစ်နေလို့ဒါလေးရင်ရှိသမျှအာယုန်ကိုငါမှတ်မိတာငါကမှတ်မိတာ သူကမှတ်ပြီလဲတင်ညာဟုတ်ရလားအေးကြည့်လွဲပြီဒါကိုဆိုလို့နေတာကောင်းပြီမှတ်မိတာကတင်ညာနော်အတိတ်ကလည်းမှတ်ခဲ့ရတာရှိတယ်ပစ္စုပန်လည်းမှတ်တယ်အနာဂတ်မှာလည်းမှတ်တယ်အဝိမှတ်တယ်အနိမှတ်တယ်အကျမှတ်တယ်အနုမှတ်တယ်ဟုတ်တယ်မဟုတ်လားနော်ပစ္စုပန်အတိတနာဂတအောလာရိကဝသုကမဝဟိနဝပဏိတဝ နော်ဒုရတဏိကေဟုတ်တော့မဟုတ်လားအဝိမတ်တဲ့အနိမတ်တဲ့ကြာနာမတ်နုရမတ်တဲ့နော်ယုတ်တမတ်တဲ့မြတ်တမတ်တဲ့ရှိသမျှတွေအကုန်လုံး7မျိုးနဲ့ပတ်ချလဲပြီးတော့မှဒီတင်ညာတစ်လုံးနဲ့ကနေကာလာအဖြစ်နဲ့ခွဲမှတ်တဲ့အကျမ်းအနုအနေမြတ်အတိုးရှိနော်အနေအယုတ်စသဖြင့်အမျိုးမျိုးတစ်ခုကိုပတ်ချလဲပြီးတော့မှတ်ထားတာအဲ့ဒါလိုမျိုးကာလာတွေအမျိုးမျိုးခွဲမှတ်ထားတဲ့အတွက်တင်ညာတစ်လုံးနဲ့ဆိုပေမဲ့ခန္ဓာဆိုတဲ့အစုကြီးဖြစ်သွားတာသူတစ်လုံးနဲ့ဆိုရင်ခန္ဓာလို့ခေါ်လို့ရပါမလားမရဘူးဒါပေမဲ့ကာလာတွေအစိတ်စိတ်ခွဲပုံစံတွေအမျိုးမျိုးခွဲ နော်အနိဝိတွေခွဲအကျန်းနုတွေခွဲနော်အတွင်းပြင်တွေခွဲလိုက်တဲ့ခါကျတော့အုပ်စုဖြစ်မသွားဘူးလားအေးအဲ့ဒီအုပ်စုကို group လို့ခေါ်တယ် aggregate တော့မဟုတ် group ဒါကိုပါဠိလိုခန္ဓာဗမာလိုကျတော့အစုအစုဖြစ်သွားတယ်ဒါကြောင့်မလို့တင်ညာကအစုဖြစ်လို့တင်ရဲ့ခန္ဓာဒါပေမဲ့ဦးဇင်းတို့အဲ့မှတ်တိုင်းမှတ်တိုင်းဟာတင်ညာလေးကတော့တမတ်မိတာလို့ဦးဇင်းတို့အရာထဲကျတော့ပြောရလားပြောရင်လည်းအယူဖြစ်တော့မှာတာဒါတော့မပြောပြန်တော့လည်းပဲအယူပဲ ဟုတ်တယ်မဟုတ်လား။ဥမ္မာတကောဝိယပုထုဇဏတဲ့ပုထုဇဉ်ဆိုတာအယုအယူတွေလိုပဲတဲ့။နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်အရိယာတွေဘက်ကကြည့်တော့ဦးဇင်းတို့ကအယူဦးဇင်းတို့ကလည်းပဲတခါအရိယာတွေအဲ့ဒါလိုပြောပြီဆိုတော့အဘိဓမ္မာကြောင်ကြောင်သလားမသိဘူးဆိုပြီးလောက်တော့မှာပဲ။ဒီလိုအဘိဓမ္မာယူပေါ့ခက်နေနေကလေးညင်ညက်ကလေးနဲ့ယူနေတာ။ဆိုတော့ तू ကလည်းကိုယ်အယူကိုယ်ကလည်းသူ့ကိုအယူအဲ့ဒါကြောင့်ကောင်းပြီဒါတော့အဲ့ဒီလိုမျိုးကိုထင်ရကိုဆွဲနော်မှန်ရင်လည်းမှန်မယ်မှားရင်လည်းမှားမယ် အရိယာပြောတာကြတော့လည်းဦးဇင်းတို့ကကို့အမြင်နဲ့မကတ်တော့လက်မခံဘူးလေဒါတော့ကိုထင်တာပဲအမှန်ဆိုတော့ကောင်းပြီမှတ်မိနေတာငါပဲဆိုကြတဲ့လို့ပထမတစ်ချက်လွဲပြီဆိုတာမှတ်ပါမှတ်တာကငါလားတင်ညာလားတင်ညာကိုငါလို့လိုက်တော့ဘာဖြစ်သွားရလဲအတ္တအေးအဲ့ဒါကိုဗုဒ္ဓဖြုတ်ထည့်ပလိုက်တာမှတ်မိတာငါမဟုတ်ဘူးတဲ့ဒါကြောင့်တင်ညာအနတ္တခါရခေါင်းကစဖြတ်ထည့်ပလိုက်တာအဲ့ဒီတင်ညာကိုတင်ညာကိုအတ္တလို့ယူတဲ့ဝါဒကိုတလုံးနဲ့နေစတာနော်ဘလောက်ကြောက်စရာကောင်းလဲခင်ဗျားတို့မပိုင်တလုံးနဲ့နေခြာရဲပါမလား လက်ဝဲသမားလို့ပြောရင်ဖြောင်းလည်းပြီးပေးတာဟုတ်လားတစ်ချက်တည်းနဲ့ထိုးထပ်ပြလိုက်တာပရမဦးဇင်းဒီမှာပြန်ပြီးတော့စာအုပ်ကြည့်လိုက်နော်တင်ညာအနတ္တဆိုပြီးနောက်ကဘာရှိလဲတပတ်ပိုင်မထားဘူးလားတလုံးနဲ့ထိုးထည့်လိုက်တာတင်ညာနဲ့အနတ္တတင်ညာဆိုတဲ့စကလုံးကအနတ္တဟိုအတ္တဆိုတာကိုလဲထိုးပလိုက်တာလို့ပြောတာတင်ညာအတ္တမဟုတ်ဘူးဟေးတင်ညာပါတယ်လေပြီးတော့ဖြတ်မသွားဘူးလားဖြတ်ပြီးတဲ့အခါမှာမြင်းလည်းချဲမထားဘူးလား ဒါအကြောင်းမဲ့မဟုတ်ဘူးပြရတာအကြောင်းရှိတော့နော်တင်ညာအနတ္တလို့ပြောခြင်းသည်အတ္တလို့စွဲနေတဲ့ဟောဒီလောကကြီးကိုမြတ်စွာဘုရားကတင်ညာတော့အတ္တမဟုတ်ဘူးအနတ္တလို့တခါတည်းအဲ့လိုစိန်ခေါ်ပြီးတော့ပြောတာဒါတုံတုံပဲလွယ်မလဲသူခု science တွေမှာတခုအစ်စ်တွေ့ပြီဆိုလို့ရှိရင်သူတို့မပိုင်ပြောရဲပါမလားသူတို့သိပ္ပံပညာအကုန်လုံး challenge လုပ်ရတယ်လေဟိုကထောက်မယ်တရားထောက်မယ်လေဆိုတော့မပိုင်ရင်စကလုံးအများကြီးပြောတယ်ပိုင်တဲ့လူကတစ်လုံးနဲ့ပြောတယ်ဟုတ်တယ်မဟုတ်လား ပိုင်းတဲ့လူကအင်းအဲဟွာစကလုံးဟွာဟွာတရားကွာတော့မပြောတလုံးနဲ့ဒဲလို့ပြောချပလိုက်တာအဲ့ဒါပိုင်းတဲ့လူကမပြောင်းဘူးဒါပဲဒီစကလုံးပဲဒီ definition ပဲနော်အဲ့ဒါဘုရားပြောတာကြည့်ဒါသမ္မာသမ္ဗုဒ္ဓလို့ပြောနေတာနော်သမ္မာသမ္ဗုဒ္ဓဆိုတဲ့စွမ်းအင်ဒီအဲ့ဒါလို့ကြည့်မှနော်ပြီးတော့အဲ့ဒီခေတ်မှာဖြစ်နေတဲ့ပြဿနာအကြီးအကျယ်အတိတ်အနစ်ဒါတို့ပြန်စဉ်းစားဓမ္မစစ်ရာပရမလမ်းဖောက်ရတယ်မေဇိမပฏิပဒါလမ်းစဉ်နဲ့ နော်မဂ္ဂင်၈ပါးကိုပထမလမ်းတီးရတယ် platform လောက်ရတယ်ဟုတ်တော့မဟုတ်လား religious platform လောက်ရတယ်ပြီးခါကြမှာတခါနောက်ထပ်ပြန်ပြီးတော့ဒုတိယအရေးကြီးတဲ့အတ္တကို ဖြူတာအနတ္တလက္ခဏာတော့ဟုတ်တော့မဟုတ်လားဒါကြောင့်လောကမှာခြုံလိုက်တော့မြတ်စွာဘုရား၅မျိုးတည်းပြောတယ်ခန္ဓာဘယ်နှပါလဲအဲ့ဒီ၅ပါးကိုသူတို့ကအတ္တဆွဲမြတ်စွာဘုရားကအနတ္တတလုံးချင်းဖြတ်ထပ်ပြလိုက်တာနော်အခုကြီးတင်ညာအနတ္တာ ဆိုတော့အခါကျတော့တင်ညာကိုအတ္တလို့ယူတဲ့ဟောဒီလောကထဲရှိသမျှတင်ညာအတ္တဇွဲသမားတွေကအကုန်လုံးမျိုးလုံးပြူသွားရောမပြူဘူးလားစဉ်းစားကြည့်လေခမရတို့ဦးစင်းပြောတာနဲ့မကြိုက်ဘူးဦးစင်းကခမရတို့ပြောတာကြီးကိုခမရတို့နှစ်နှစ်ကာကာဆွဲဆွဲမြဲမြဲမီရုပ်ဖလားအစင်လာကြီးလိုက် tradition tradition tradition တခါတည်း all the way down ယူလာခဲ့တာ ancestor တွေတောက်လျှောက်ယူလာခမရတို့တွေယူတော့ဆိုပါတော့ကျုပ်ကမဟုတ်ဘူးမှားတယ်လို့တလုံးနဲ့ပြောချလဲဘယ်နဲ့ဒီဘုန်းကြီးကလည်းငါတို့ဘိုးစင်ဘောင်စင်အဆက်ဆက်ကယူလာမှားတယ်ဆိုတော့ငါတို့ကြိုက်ပါမလား မကြိုက်မျိုးလုံးတွေပြူးကုန်ပြီဟုတ်တယ်မဟုတ်လားပြူးကုန်ပြီမကြိုက်ဘူးလေကို့ယူနေမကြိုက်တော့ဘူးလေမကြိုက်လို့တော်တော်ကောင်းမကြိုက်လို့တော်တော်ကောင်းဒီနှစ်ခုတစ်ခုခုနဲ့အဲ့ဒီမျိုးလုံးနဲ့ကြည့်မှဦးစင်းကိုသိကြတယ်အခုလည်းလောကကြီးကြည့်ပြီးဒီမျိုးလုံးနှလုံးနဲ့မကြိုက်တာကအတိုက်ခံလို့ဖို့တို့တော့ရှောင်ပေးနေဘူးတိုက်မှာပဲဆိုတော့တိုက်တာပဲအဲ့ဒါဒါကတကိုင်းနော်မကြိုက်ဘူးဆိုတော့လေ့လာခြင်းတယ်နော်မကြိုက်ဘူးဆိုတဲ့လူက तू ဒီဘက်က chance တခုရှိတယ် ငါတို့ယူခဲ့တာနေအောင်ငါတို့ကဘိုးစင်မောင်စစ်တော့ tradition to tradition ယူလာတာပဲဒါပေမဲ့ဗုဒ္ဓတော့ပွင့်ပြီတစ္ဆာလေးပါးလည်းသိတယ်ပြောတယ်သူ့ရဲ့ history background ကိုကြည့်လိုက်တဲ့အခါကျတော့လေမင်းမျိုးကဖြစ်တာတော့ညံ့ညံ့ညောင်မတက်ကြမျိုးအမြင့်ဆုံးမင်းမျိုးအမြင့်ဆုံးမဟုတ်လားပြီးမှပုံသားမျိုးတို့ကုံတယ်မျိုးတို့သူစည်းရဲမျိုးတို့လာတာလေဆိုတော့အမျိုးတွေမှလည်းအမြတ်ဆုံးဘယင်သားကဖြစ်လာတာလူနဲ့နေစစ်ကြမင်းဖြစ်ပါတဲ့ကိုယ်ကိုယ်တိုင်ကြည့်တယ်လို့လည်းမင်းစုရစာတွေအရာရှိတွေပညာရှိတွေပဲဆိုတော့ဟုတ်တန်ကောင်းရာဤဆိုတော့မဖြစ်ဘူးလား အဲ့ဒီခါကျတော့ငါတို့မေအောင်မယ်သွားနာကြည့်မယ်အဲ့ဒီလူတွေအကျွတ်တိုင်းရရတာပဲငါတို့ဝါရတော့စောပြီးကွာဂေါရမတော့ချမဟေ့စုကြစို့ဆိုတော့အတိုက်ခံဖြစ်သွားပြီအဲ့ဒါဒါကြောင့်ဒီနေရာမှာမြတ်စွာဘုရားပြောတဲ့အခါမှာတလုံးနဲ့နဲ့ချပလိုက်တာဒဲတို့ကျင်ညာပလိုက်တာပဲနော်ဒါနည်းနည်းတော့တော့ challenge မဟုတ်ဘူးနော်ဟိုခက်ကိုပြန်ကြည့်မှဝိဇ္ဇနောဟောတော့ဒါလေးပဲဒါနားထောင်မေ့မျောလိုက်သွားတာရေးကြည့်မှလည်းမသိဘူးဟုတ်တော့မလား ဒီကတော့အာမအောင်ပြောတာခင်ဗျားတို့မေးလိုက်နော်အဲ့တော့ကောင်းပြီငါကပဲမှတ်မိနေဤဒါတို့ယူကြတာနော်မှတ်မိတာကငါပဲငါကပဲမှတ်မိနေတယ်ပြီးတော့အခုပြောတော့မယ်ယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်ခွေကိုမြင်တယ်နွားကိုမြင်တယ်ကြွဲကိုမြင်တယ်ဟောဦးဇင်းတို့အပြင်ပန်းနေနေမမှတ်ဘူးလားမှတ်တယ်လေကဲမှန်သလားစောစောတူပြောတယ်လေမှားတာလည်းရှိမှန်တာရှိရဆိုပြီးတော့လေနော် မှန်တယ်လို့ပြောမှားတာရှိဆိုတဲ့အခါကျတော့ပရမတ္ထနယ်ပယ်ကနေပြောတော့မှားသွားပြီလောကနေနေပြောတဲ့အခါကျတော့မှန်ပါသေးတယ်ဒါတော့မှားတာမှန်တာတော့သူပဲသူသူမြင်တဲ့အတိုင်းမှန်မယ်အားလုံးသိတဲ့အတိုင်းပုံမျက်မြင်မျက်မြင်မြင်ပုံသား6ယောက်ဆင်ကြီးကိုစမ်းတယ်လို့ပဲဟုတ်တော့မလားနမောင်းကိုစမ်းမိတဲ့လူကခွေခွေကြီးပြောပြောကြီးဟုတ်တော့မလားဒီနေ့ခေတ်လို့ဆိုတော့ပိုက်လုံးကြီးလို့နေမှာပေါ့ဗျာခောက်လို့ခွေလို့ရတဲ့အမျိုးကြီးလေနော်ပြောပြောကြီးကျိုးခွေကြီးလို့ပဲအဆွဲကြတော့လည်းလှန်ကြီးလို့ပဲနော်အဲနေရကြီးကံပြီးတော့လူကလည်းတခါတည်း ဟိုသူတို့အဲ့ဒီမှာရော်ရင်ဖြစ်ပြီလေအဲစမ်းစမ်းပြီလေဆင်ဆိုတာနေရမေးတူလို့နေရကြီးကဲအောင်ဆိုဘောကြီးလို့ရက်ကြီးလို့ပဲခြေထောက်ကြီးကဲပြီးတော့တိုင်ကြီးလို့ပဲတစ်ပင်ထောင်ထောင်ကြီးလို့ပဲဟာဘိုက်ကြီးနေရကြီးကဲပြီးတော့အုပ်နေရကြီးလို့ပဲစမ်းကြည့်တာအမိသွားစမ်းပြီလို့အတမစ်ကြီးလို့ပဲထက်ကဖွာပါလေဆိုတော့ဟေးဆင်ဆိုတာဘာလဲကွာဟာဆင်ဆိုတာလှန်ကြီးကလို့ကွာနဲ့ပြောလိုက်တော့အဲ့ဒါဘာတူလဲအဆွဲကဲမိတယ်လို့မှန်သလားဆိုတော့ဒါပဲ तू ကတော့မှတ်တယ်ဒါပဲ သူအစွဲပဲကင်မိတာဟုတ်အစွဲကင်မိလိုက်တော့ဆင်ဆိုတာဘလို့အဆင်ဆိုချုံချင်းကြီးပါကွာလှန်ကြီးလိုပဲနဲ့ပြောချဘူးလားမဟုတ်ပါဘူးခါမင်းမှားပါတယ်ဆင်ပဲ့နေဆွဲကြီးဟိုရင်ချုံချင်းကြီးဖြစ်ရမှာလဲကွာမင်းကျိုးခွေကြီးလိုပိုက်ခွေကြီးလိုပြောပြောကြီးပါကွာဆိုတော့လမောင်းသမားမပြောဘူးလားအေးခမရတို့ကျင်းတာအဲ့ဒါပဲခမရတို့ကညင်းတယ်အဲ့ဒါပဲဝိပဿနာဆိုတာဘယ်လိုကွာညာလိုကွာယုတ်ဆိုတာဘယ်လိုကွာပရမတ္ထဆိုတာဘယ်လိုကွာမမြင်ဘူးလားကိုယ်ကြတော့မျက်လုံးကမ်းပါဆိုတော့မပြောဘူးရငြိမ့်နေကြတယ် ခမရတော့မပြောပါဘူးခမရတော့6အောင်လည်းမကပါဘူးအများကြီးဆိုတော့ပိုဆိုးတာပေါ့နော်အဲကျုပ်တို့စဉ်းစားကြည့်နော်ပညာမလောက်ပါလဲနော်ကျုပ်တို့တွေကကိုင်းနေတာပဲနော်အမေပေးတဲ့မျိုးလုံးကတော့တမင်းစားရအောင်အလုံးလုံးလေးရအောင်လမ်းလျှောက်လို့ရအောင်မှန်တာပေါ့ဗျာဒါပေမဲ့မြင်တဲ့အတိုင်းမှတ်တဲ့ခါကျတော့အမေမျိုးလုံးကဦးစင်းတို့ကလမ်းလျှောက်လို့ရရင်တမင်းသွားစားလို့ရရင်လုပ်ပေးထားတာဒါတဲ့ဟိုဘက်ကမပါဘူးမပေါ်ဘူးနော်ဒါတော့စင်းဆိုတာမျိုးလုံးနဲ့ကြည့်တဲ့ကောင်ကရီးပြီးပေါ့ ဟိုကောင်လည်းပြောခွတ်ခွတ်ထိုးကိုရီးပြီဆိုတော့ဦးဇင်းတို့အခုအရီးမခါဘူးလားအရိယာတွေကရီးမယ်ဟွန်းတနာခြင်းလည်းတနာမယ်ဩငါနဲ့ရှိတာကယုံနာမှတ်တာကတင်ညာဒါကငါမှတ်တယ်ငါမှတ်မိတာငါပဲနဲ့လုံနေတော့နော်ရည်ရင်တဲ့လူဆိုတော့ရည်မှာပေါ့ဗျာဒါပေမဲ့အရိယာတွေဆိုတော့လည်းတနာတာကရုဏာပဲဖြစ်ပါလိမ့်မယ်နော်အဲ့ဒါတော့ကောင်းပြီတကယ်တမ်းမြင်လိုက်တာကယုံနဲ့နာရဲ့ဟိုလိုမြင်တာနော်အဲ့ဒါတော့ယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်နွားကိုမြင်တယ်ကျွဲကိုမြင်တယ်ဆိုမှတ်တော့အခုမြင်လိုက်ပြီ မြင်လိုက်တဲ့အခါမှာအဲ့ဒီမြင်လိုက်တာနဲ့တပြိုင်နက်မြင်တဲ့အစင်းကြီးကိုမမှတ်တော့ဘူးလားမှတ်ပြီတဲ့အဲ့ဒါတော့မှတ်တဲ့အခါမှာသူ့ထဲကမြင်လိုက်တဲ့အတိုင်းယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်ကျွဲကိုမြင်တယ်နွားကိုမြင်တယ်ဆိုအဲ့မြင်တဲ့အတိုင်းမှတ်နောက်တစ်ခါမြင်တော့အော်ဒါကြီးကဘာပဲဟောပထမတွေ့တာနဲ့ဟုတ်တယ်မဟုတ်လားမှတ်မိပြီလားဒုတိယတွေ့တယ်ပိုတိပြီတောင်တတိယတွေ့ပိုတိပြီအဆက်ဆက်အဆက်ဆက်တည်သွားတယ်တိပံများကြည်ပံများနားလည်ပံများနိကပံများတော့ဇွဲရောအဲ့ဒီမှာဥပါဒံဖြစ်တာဒါတော့ကောင်းပြီဒီ တင်ညာတွေမှတ်သားစရာတင်ညာတွေဘာကြောင့်ဖြစ်တယ်လဲဆိုတော့ဖတ်တသမှုရိယာတင်ညာလေဖတ်တသမှုရိယာတင်ညာသမှုရိယာရှေ့က leading question လေးလုံမေးတာတောင်တို့ကနောက်ကမလန့်နိုင်ဘူးဗျာနော်ပရိစ္ဆသမုပ္ပါနဲ့ရော့ချလိုက်ပါလို့လားခါတယ်လို့ဟမ်ဖတ်တသမှုရိယာဆိုတင်ညာသမှုရိယာဒီနေရာမှာဖတ်တာဆိုတာ contact ဖြစ်တာပြောတာဟုတ်တယ်မဟုတ်လားဆက်သွယ်မိတာဆက်သွယ်မိတာ ဒါတော့ကောင်းပြီမျက်လုံးကမမြင်ဘူးတဲ့အရာကိုကိုကမှတ်လို့ရရလားခိုင်မရဘူးမျက်လုံးတာမှိတ်ထားမျက်လုံးတာကန်းထားတဲ့မှိတ်ထားတဲ့သူတော်၎င်းမကြည့်တဲ့သူတော်၎င်းမျက်လုံးမပါတဲ့သူတော်၎င်းယူပါယုံနဲ့ပတ်သက်လို့မှတ်စရာရှိရလားမရှိဘူးဆိုရင်တင်ညာဖြစ်ပါဦးမလားဒါဆိုလို့ရှိရင်ဖတ်တာនិရောဓဒါပဲဒါပဲဒါကြောင့်အပြင်ဘက်ကအစင်းအတန်အနံ့အရတာအတွေ့အထိနဲ့အတွင်းဘက်က မျက်စိနာနာလျှာကိုယ်စိတ်ပတာရနဲ့အဲ့ဒီနှစ်ခုကိုဆက်သွယ်ပြီးတော့ဖတ်တာလို့ခေါ်တယ်ဆက်သွယ်ပြီးတာဖတ်တာအဲ့ဒီဖတ်တာမရှိထားပါဘူးဦးဇင်းကဒီမှာကြိုင်နေနော်ဟောဒီမှာ sheep protector နဲ့ဦးဇင်းကစာရုပ်ကိုထည့်ထားတယ်ဩပြောစီစီချောကျော်နော်နော်ချောကျော်ပါပါပလတ်စတစ်ဖြစ်လို့ဦးဇင်းမှတ်တာဩပလတ်စတစ်ကဒီလိုပဲမှတ်ထားလိုက်တယ်ဘာနဲ့သိလဲလဲလဲ ဒီမှာဒါနဲ့မှတ်တာညလုံးနဲ့ကြည့်ရင်ချောတာသိပါမလားလို့ချောတာလည်းမသိဘူးကြမ်းတာလည်းမသိဘူးပါတာလည်းမသိဘူးထူတာလည်းမသိဘူးညလုံးနဲ့ကြည့်ဘယ်လိုလုပ်သိမလဲဒါတော့ကင်ကြည့်ရတာကင်ကြည့်လိုက်တော့အဲဒီ plastic ရဲ့သူ့ရဲ့ texture ကိုဥစဉ်သိတာချောတာကြမ်းတာပါတာနုတာဒါတော့ဘယ်ရစစ်တယ်လဲဆိုဟိုမှာကာယပတာရကာယပတာရဟိုဒီပတာရလေးကထိလိုက်တော့ဖတ်တာဖြစ်အဲဒီဖတ်တာနေမှတ်ပြီးအဲ့ဒါသင်ညာရှင်းပြီလားဒါကြောင့်မလို့သင်ညာဒီဟာကိုဒါဥစဉ်ကင်မကြည့်ဘူးဆိုရင်ဒီချောတာကြမ်းတာ နော်ထူတာပါတာသိပါမလားမသိဘူးအဲကြောင့်ထိကြည့်ရတာဒါလေးခင်ဗျာဟာအင်ကြီးသားထူသားပဲပါသားပဲကြမ်းသားပဲလူသားပဲကြိုင်မကြည့်ဘူးလားမျိုးလုံးလေးတကြည့်ထူသားပဲပါသားပဲလို့ဘယ်လိုလုပ်သိမလဲမသိတော့ဘလို့ထူတယ်လဲကြက်ပြီးထူတာလားပွာပြီးထူတာလားခင်ဗျာတို့သိကြည့်သေးတယ်လေဩပါချာလဲကြည့်ဝက်ကြည့်စမ်းကြည့်တယ်မလေးမျိုးစမ်းတာခင်ဗျာဘာနဲ့ကြည့်ရတာဖတ်တာနဲ့ကြည့်တာမျိုးလုံးနဲ့မကျင်တတ်ဘူးအစင်းလေးတော့မစိုးဘူးအစင်းလေးတော့ငါကြိုက်တယ်ဒါပေမဲ့အသားဘလို့နေမလဲဆိုတော့ကြိုင်မကြည့်ဘူးလားဟွန်းနေအောင် ငါတခါတော့ငါဝယ်တော့ငါဒီအသားမျိုးမဟုတ်သူ့တဲ့ကောင်းတယ်သူ့တဲ့ချော့တယ်ဆိုဟောရှေးတော့ငါမှတ်ခဲ့တာနဲ့အခုနေကိုဘာဖြစ်ပြီလဲရှင်းပြီ compare လုပ်ပြီဒါညံ့တယ်ဒါကောင်းတယ်ဒါပိုကောင်းတယ်ဒါပိုညံ့တယ်ဟောမဖြတ်မဆုံးဖြတ်ဘူးလားအေးအဲ့ဒါဟောဒီထိတွေ့မှုဆိုတဲ့ဖတ်တာကြောင့်အရင်တော့ကမှတ်တဲ့ဟာနဲ့အခုမှတ်တဲ့နှစ်ခုသည်အရင်တော့ကတွေ့တဲ့ texture နဲ့အခုတွေ့တဲ့ texture နှစ်ခုသည် true အထူအပမတူဘူးအကျန်းအနုမတူဘူးဆိုတော့ခင်ဗျားတို့ခေါင်းထဲမှာမမှတ်မိဘူးလား အဲ့ဒါတင်ညာတွေတဲ့တင်ညာတွေတင်ညာတင်ရင်လည်း shopping သွားမနေကြနဲ့ကိုကိုကျုပ်တို့ shopping ရောက်နေဖြစ်လားအဲ့တော့ကောင်းပြီအရာဝတ္ထုတွေကိုဦးဇင်းတို့ကမျက်စိနဲ့မှတ်နားနဲ့မှတ်နှာခေါင်းနဲ့မှတ်ဆိုတော့အဲ့ဒီဟာတွေကိုဦးဇင်းတို့ကဆက်သွယ်ပြီးတော့မှမှတ်ရတာမျက်လုံးနဲ့ကြည့်နော်နားနဲ့အတန်ကိုနားထောင်နှာခေါင်းနဲ့ရှူကြည့်ဟုတ်တယ်မလားရေမွေးစားဒါဘလို့ပဲဒါဘလားဒါပါဒါမီးကျွန်းနဲ့အနံမဲ့ဟာဒါမွေးတဲ့အနံမဲ့မမှတ်ဘူးလားမှတ်တယ်လေဟုတ်တယ်မလားခွေးရဆိုရင် sense ဘလောက်ကောင်းလဲဘလောက်လဲဘလောက်အမျိုးဘလောက်ဆိုလဲမှတ်မိတယ်တဲ့မှတ်မှတ်မိတော့ဦးဇင်းလည်းပဲတင်ညာဘလောက်ကောင်းလဲဦးဇင်းဟာ ဒီဗီဒီယိုတော့ပြောတာပဲနောက်ခွေးတွေကဒီ sense ကိုဘလောက်အနံပေါင်းဘလောက်ထိသူတို့မှတ်ထားနိုင်တယ်ဆိုတဲ့အကြောင်းကို꿰တယ်ဆိုတဲ့အကြောင်းပြောပြတာလေဒါတင်ညာတယ်ပဲအကုန်လုံးအကုန်လုံးတင်ညာတယ်နော်ဒါတော့ဦးဇင်းတို့တွေ့ဒီမျက်စိနာနာလျာကိုစိတ်နဲ့တွေ့သမျှတွေကိုနော်မျက်စိနဲ့ကြည့်၍တော်လကောင်းနားနဲ့အတန်ကိုနားထောင်ပြီး၍တော်လကောင်းဒီတန်ပါတန်လဲနှာခေါင်းနဲ့ဒီအနံ့ကိုရှူပြီးတော့တော်လကောင်းအရသာမှန်သမျှစားကြည့်ပြီးတော့တော်လကောင်းဥပမာအဖြစ်ဟော ဒီရှက်တွေဟုတ်တော့မလားသူတို့ချစ်တယ်ဆိုရင်ဒါဘာဘလို့အရသာဘာပဲဘာပဲအကုန်ခွဲတယ်မလားဒါပဲဒီဟာကဘယ်ကလာတယ်လဲဟိုမှာသူပစ္စည်းတိုင်းပြည်တန်းတည်တာအဲ့ဒီတောင်မှဘယ်ပိုင်းကလာတယ်အကုန်မှတ်မိတယ်ပြောနေတယ်သူတို့ဒါတွေကရှားကနေတဆင့်ပြောတာနော်အတွေ့အထိခံစားမှုနော်ဒါမျိုးတွေအဲ့တော့အဲ့ဒီဟာတွေကဒီဟာတွေကိုချောတယ်ကြမ်းတယ်ထူတယ်ပါတယ်နှုတယ်ပတ်စသဖြင့်အဲ့ဒီတွေပြောတာတွေကဘာလဲဆိုရင်အာယုံနဲ့ဓွာရကိုဆက်သွယ်မှ အမှတ်ရတယ်မှတ်လို့ရတယ်တင်ညာဖြစ်တယ်ဒါတော့တင်ညာဘာကြောင့်ဖြစ်တယ်လဲဆိုရင်ဖတ်တသမှုရိယတင်ညာသမှုရိယောတင်ညာဘာကြောင့်ချုပ်တယ်လဲတင်ညာဘာကြောင့်မဖြစ်တယ်လဲဆိုရင်ဖတ်တနိရောဓတင်ညာနိရောဓခိုင်ဒါတော့တင်ညာဖြစ်ခြင်းနဲ့ချုပ်ခြင်းသဘောပေါက်မသွားဘူးလားအေးကောင်းပြီဒါတော့တင်ညာတွေကိုဦးဇင်းတို့ကောင်းတာရောမကောင်းတာရောမှားတာရောမှန်တာရောမှတ်ပြီဆိုတော့တင်ညာကဘယ်လိုလုပ်နှိမ့်စစ်တာလဲဆိုတာသိအောင် နောက်တစ်ပိုက်ဖတ်ကြည့် တင်ညာနှိမ့်ဆက်ပုံနဲ့မှတ်တုံးကတဲလို့အမှားတွေရောအမှန်တွေရောကောင်းတာတွေရောမကောင်းတာတွေမမှတ်ခဲ့ဘူးလားမှတ်ခဲ့တဲ့ခါကျတော့ကောင်းပြီမိမိတို့အတွက်မကောင်းတဲ့တင်ညာတွေကဘလို့ဖြစ်တော့မလဲဆိုတော့အဲ့ဒီမှာစပြတာပဲเนาะစောစောတုန်းကတဲလို့တင်ညာဆိုတာအဲမှားတာရောမှန်တာရောကောင်းတာမကောင်းတာအကုန်ထွေးလုံးရစ်ပတ်ပြီးမှတ်ထားတာမဟုတ်လားဒါတော့မကောင်းတာတွေကကို့ဘလို့ကြိုးပေးမှလဲဆိုတော့เนาะစိတ်ညစ်စရာစိတ်ပြစ်စရာစိတ်ပူပန်စရာကြောက်ရွံ့စရာထိတ်လန့်စရာတွေ တွေ့ပြီဆိုလို့ချင်းအဲ့ဒါတစ်ချိန်လုံးနှိမ့်ဆက်မနေဘူးလားနှိမ့်ဆက်မနေဘူးလားခင်ဗျားတို့တကာကြီးတွေတော့မဆိုလို့နော်ဓမ္မကြီးတွေအခုမိမိတ်ပြီးတော့မှတခုခုတော့ဖြစ်ကြည့်ပါလားလို့နော်ဟိုကရေးရေးတွေ့လည်းမကြောက်ဘူးလားနော်အာអော်လိုက်မဲ့ဖြစ်ချင်းတော့ပြောမနေတာနော်အဲ့တော့အမောင်နဲ့မမောင်သေးဘက်တာမိုးတို့မောင်တောင်လေးနော်ဟိုဂွေးတော့ပင်တို့လို့ ခိုင်းကြောက်ကလေးကြိုးကြကောက်တောက်တောက်ကလေးလမ်းပေါ်မှာဒလိုလေးမြနေမယ်ဆိုရင်မွေဟုတ်ရလားဒါမှကျုပ်တော့ကောက်ကောက်ကလေးဒလိုနေဘာလို့မှတ်ထားလဲမွေလို့မှတ်ထားတာအဲ့ဒါတင်ညာတွေးသမျှတူရင်အဲ့ဒါဒီတိုင်းမှပြစ်တာခုနရုရှားလူတွေလိုပဲကောက်ကောက်ကလေးနဲ့ခေါင်းထောင်တော့တွေ့မွေပဲဆိုအာအော်တော့မှအနာမြတ်တွေ့အမလေးစကားတဲ့ပါဇက်ကမဟုတ်ကတွေဟုတ်ကတွေအကုန်ထွက်တော့မှမကောင်းတာများပါတယ်နော်အဲ့ဒါတွေကြီး အဲ့ဒါဆိုတော့ကောင်းပြီဒါကြီးကမဟုတ်ပါဘူးဆိုတော့ကိုကအစွဲတစ်ခုရှိတဲ့အခါကျတော့အဲ့ဒီအစွဲကကိုဘာဖြစ်တယ်လဲဆိုတော့ထိတ်လန့်မှုမဖြစ်စေဘူးလားဖြစ်စေတယ်နော်ဦးဇင်းတို့ရွာမှာတောသားဆိုတော့တောကြောင်ကြီးပဲပြောတာစရင်ငါးနဲ့လဲရှင်တယောက်နဲ့တယောက်ကနည်းနည်းခပ်ပျော်ပျော်နေကြတာနောက်တယ်ပေါ့တယောက်နဲ့တယောက်အရွယ်တယ်လက်သိမကွာတော့မင်းရှိရသွားနေကွာငါအိမ်သာတက်လိုက်အောင်မယ်ဆိုသူ့ကိုခတ်ခွာွားလဲသွားခိုင်းပြီးတော့နောက်ကနေလိုက်တာဒါတော့ လေတဲကိုထွန်တဲ့ခါဒီတောကလူတွေကမိန်းမတွေကထားပြီးတော့ငါးနာလောက်ဆိုဆွန့်ချစ်ကြတယ်လေလင်းနာကလောက်ဆွန့်ချစ်ယောက်ျားတွေကဘာလို့ဆိုတဘိုးလေးကပြီးတော့တောသွားဆိုတော့တော်တော်မောင်သိတယ်အဲ့ဒီချိန်ကသွားနေကြလမ်းမကြောင်းတာဒီဒီလမ်းကိုသွားတတ်တာမှောင်နေတာပဲအဲ့တော့အဲ့ဒါသူတို့ဖြတ်သွားမှာတင်းချင်းဖြတ်သွားမှာတင်းချင်းဖြတ်သွားမှာဆိုတော့ဒါတော့ခဲတစ်ပြစ်စာလောက်ကမှနောက်ကသူကလိုက်လာတယ်လိုက်လာပြီးတော့အဲ့ဒီကောင်အမတန်ကြောက်တတ်တာကြောက်တတ်တဲ့ခါကျတော့ သူက6ချင်တာသူကြောက်တော့အဲ့တော့တင်းကျိုင်းသားဖြတ်သွားတာတင်းကျိုင်းဆရာကသွန်မိုးသွန်မိုးဆိုတော့ဂဲတလုံးကောက်လာတော့ကောက်လာပြီးတော့သူအဲ့နားလဲရောက်ရောက်ဆိုနောက်ကနေလှမ်းပြီးတော့ပြစ်ထည့်တယ်အဲ့ဒီသွန်မိုးကိုဒုံးကအမလေးပြဆိုပြီးတော့အတမချတော့ဟိုကတော့ရီတာနောက်ကနေလဲအနားလေးရောက်ကုလူပက်လက်ကြီးလာမေ့နေတာအဲ့ဒီဒိုင်းကနေကြားလိုက်တာနဲ့ကိုဘာဖြစ်လို့လဲဆိုတော့ဒီနေ့ကျမှတယောက်ထဲကသွားရတာ ဟိုက6မှာလားဟိုနာဘုံကြီးကဟိုနေ့နေ့ပိုးတော့ငါပါတယ်ဒီမသားပိုးတော့ငါပါတယ်ဒီအုတ်ကူကြီးကငါအဲ့မသေးခင်အဲ့ဖိုးကြီးငါသိတယ်ဒီဖွားကြီးလည်းငါသိတယ်နဲ့ဟောမျိုးလုံးနဲ့တင်အရှင်တွေဖြစ်ကုန်ရောအသေးတွေကနော်ဒီလူတွေကပဲထလာတော့မှလို့အဲ့လိုစဉ်းစားတော့ရှိသေးတယ်ဒိုင်းဆိုအဲ့မျိုးလုံးကြီးပြီးတော့တက်သွားတာနော်အဲ့ဒါဘာနှိမ့်စက်တာတင်ညာနှိမ့်စက်တာကံကောင်းလို့ဟာတခါတော့ဟဲ့ကောငါဘာဘာငါဘာပြောမှာအဲ့မှာမျိုးလုံးပြန်ကလဲလာတာ စဉ်းစားကြည့်ဘလောက်နှိမ့်ဆက်တယ်လဲဟုတ်တယ်လားဘာမှလည်းမဟုတ်ဘူးကဲစဉ်းစားကြည့်နေကင်းဆိုသူကြောက်ပါမလားလို့အေးဒါတော့အမောင်ဒီကွယ်ထားတဲ့အတွက်တရားကြီးကခဲအောင်ငါနောက်ကလူငါလူပြစ်တာပဲဆိုအဲ့လိုအမှတ်မရှိတဲ့ခါကျတော့အကုန်လုံးကဒေါင်းကနေဆိုတာတရက်ပြစ်တယ်လားဘာလုပ်လိုက်တယ်လဲကိုမသိဘူးအဲ့ဒါကြောက်တော့ဒါတော့ကွဲကွဲပြားပြားမသိတဲ့အမှန်တည်းများအမှန်မှအယုံညမဖြစ်ဘူးလားတင်ညာအဲ့ဒါမှားတာပဲဦးဇင်းတို့ဒီပညာတိဟုသောအလင်းရောင်မရှိတဲ့အတွက်အကုန်လုံးအမှားလားအမှန်လားကြောက်စရာလားမကြောက်စရာလားအကုန်လုံးဘာမှမသိဘူးမသိတဲ့အတွက်အကုန်လုံးထင်ကြရတယ်အကုန်မှတ်ထားတာ ကြောက်စရာမဟုတ်တာတွေလည်းပဲတခါတည်းလွယ်လင်းလေးတွေ့လိုက်တယ်လွယ်လေးတွေ့လိုက်ငွေစုပြီးတော့ကြောက်ဂဲလေးနဲ့တော့ကဒေါင်းနဲ့ပြစ်တယ်လဲသေးချောက်တယ်မှတ်ပြီးတော့ကြောက်နော်အဲ့ဒါတင်ညာနှိမ့်စစ်တာပဲတင်ညာနှိမ့်စစ်တာပဲနော်ရှိသေးတယ်ရည်စရာဦးစင်းတော့ဖုံဖုံဖုံကြီးတွေဆိုတော့သူကပါဠိတစ်ခုတွေ့လို့ရှိရင်ဒီပါဠိကိုဟောအ내တိတယ်ဆိုတာတော့ဗုဒ္ဓဆိုရင်ဖရာသည်ပေါ့နော်နမောဆိုရင်ရှ िख ိုးပါဤပေါ့ ဒီလိုစကလုံးလေးတွေသိတော့အနဲ့သိတယ်အနဲ့ထင်တယ်လို့ခေါ်တယ်အနဲ့ထင်တယ်လို့ခေါ်တယ်နော်ပါဠိပြောလိုက်တာနဲ့ဘာမှလို့တန်းသိတာနော်ဘာမှလို့ပြောစရာမလိုဘာမှလို့အနဲ့ပေးစရာမလို meaning ပြောစရာမလိုတန်းသိတာဒါတော့ပါဠိမြင်လိုက်တာနဲ့အာဘာမှလို့တန်းသိတာအနဲ့ထင်တယ်လို့ခေါ်တယ်ဒါတော့အဲ့ဒီအနဲ့ထင်ပါတယ်ဆိုတော့ဘုန်းကြီးကလူထွက်သွားတဲ့ခါကျတော့နော်ထမင်းစားတော့မှသူနာနဲ့ဝေါဝေါဝေါဝေါဆိုခွေအောင်တဲ့ခါကျတော့သူပါထအန်တယ် အဲ့တော့အိမ်တော်တွေကြတော့ရှင်ကလည်းပက်တယ်ဓမစ်စားတော့ဘာလို့ထအနာဆိုနင်းကမသိဘူးငါအနဲ့ထင်တယ်ဟာငါအနဲ့ထင်တယ်လို့ပြောတာဘာလို့ရှင်ကဘာတွေအနဲ့ထင်တာလို့ဆိုတော့ခွေးပါစားရလဲလို့မေးတယ်ဟမ် तू ကဓမစ်စားနေတဲ့အချိန်မှာဟိုကခွေးကအနဲ့ကထင်လွန်းတော့ဒုက္ခရောက်သွားတော့ခင်ဗျားတို့သိအနဲ့မထင်တဲ့ဥတော်ကြဒုက္ခရောက်နေဦးမယ်မိမမသိဘူး ငါနဲ့မသိဘူးငါအနှစ်ထင်တယ်ငါအနှစ်ထင်တယ်ဆိုတော့အဲ့ဒါတင်ညာမှတ်တာတဲ့ကြည်လေခွေးကမစင်စားလိုက်သွားမြင်တော့အဲ့ဒီခွေးလည်းအတန်ကြားလိုက်ရသူကထမင်းစားနေတယ်ဆိုတော့အဲ့ဒီမစင်စားပြီးသူဟောဖြစ်ဒီဖြစ်ပြီးတော့ထွေးအန်ထားတဲ့အမ်ပါကြည့်တယ်လေသူမြင်ဘူးတယ်ဆိုတော့အဲ့ဒီမှာတင်သူတင်ညာဒုက္ခဒုက္ခတော်တော်ပေးတော့တာပဲဒီမှာအဲ့ဒါအနှစ်ထင်ရခြင်းအကျိုးပဲနော်အဲ့တော့အဲ့ဒါတဲ့တင်ညာနော်ဒါတကယ်ဖြစ်ရနော်ဒါတွေအရေးစရာမဟုတ်ဘူးတကယ်ဖြစ်ရပြောတာအဲ့တော့ဦးဇင်းတို့တွေမှာကိုမှတ်ထားတာတွေဟာ ကောင်းတာလည်းပါဤမကောင်းတာလည်းပါဤဖြစ်တဲ့အခါကျတော့ကိုယ့်ကိုဘဝထဲမှာလာပြီးတော့မှဒါကြီးကဖြောက်လို့မရဘူးဖြစ်သွားပြီအဲ့တော့ဘာဖြစ်သွားလဲဥပါဒံဥပါဒံဘာဖြစ်တာတော့ကဲကြည့်အဲ့ဒီအကြီးဖြောက်လို့မရဘူးဖြောက်လို့ရဖြောက်ပါလားလို့ခုနပြဿနာတွေမရဘူးကိုယ်ဒုက္ခပေးတာဆိုတော့ဘသူနှိမ့်ဆက်ပြီလဲခုအဲတင်ညာအာဘာဒာယပြောရှင်းပြနေတာကူကအာဘာဒာယလေးကိုရှင်းပြနေတယ်တင်ညာနှိမ့်ဆက်နေပြီဆိုတဲ့အကြောင်းပြောတာနော် ကြံတဲ့ဟာတွေကထားတော့ကြံတဲ့ဟာတွေတိတ်ထင်ရှားတယ်ခုနပြောတဲ့ယာရူးပြုတ်လို့စီးပွားပြက်လို့လူသေးလို့ခွဲရလို့ခွာရလို့ဆိုတာတွေကတိတ်ထင်ရှားတယ်ဟုတ်တော့မလားဒီအစွဲတင်ညာတွေမပြောက်တော့ဘူးနော်အေးမြင့်မြင့်ကနေခဲ့လို့နေနေကိုပြုတ်ကြလေးလေးပိုးပြီးတော့မှခက်လေးလေးနော်ဒါကြောင့်မလို့ခက်တဲ့အတွက်ကြောင့်မလို့လည်းပြောတာပေါ့ဘုံကြီးလူတွေ့နန်းကြဘယင်ပင်စင်ငိမ့်စားယောက်ျားလူတူဤသုံးဦးကပါတယ်လေ စက်ကူးမတ်ကူးမလွယ်ဘူးဒီတဲ့ဟုတ်တယ်လေဘုန်းကြီးလူတို့ဆိုတော့ဘုန်းကြီးဘဝနဲ့နေတဲ့ကနေလူဖထွက်သွားပြီဆိုလို့ရှိရင်လူဘဝလည်းအခုမှရောက်တယ်ပစိုးတောင်မှတေချာမို့တက်သေးဘူးဘုန်းကြီးသိမ့်မိုက်ဝတ်တယ်လို့ပဲချက်ကဘိုက်ဘိုက်ပေါ်မှာတက်ဝက်တယ်ဆိုတော့လူကြည့်တာနဲ့ဒီလူကတော့ဘုန်းကြီးလူတွေကြည့်နေမှာပါကွာမသိဘူးလားလို့စားရတော့တော့လည်းပဲဆိုတော့တခါတည်းဟိုအိန္ဒိရီချပြီးတော့မှတခါတည်းအဲ့လူတွေဖြစ်နေလူကြားထဲမှာကိုလူလူပုံမှန်မသွားတတ်သေးဘူးနော်နန်းကြပရဲ့တဲ့သိတယ်တဲ့နန်းကြပရဲ့ တေုပ်ပြင်းမင်းမို့လားလို့ဟင်းကို300နဲ့စားလို့ဝရင်ဖြစ်တယ်ဆိုတာလေနော်မစားနိုင်ဘူးဆိုတာလေဟိုးကသူဖျားလက်တို့နော်ဟိုဒီဘောမင်းအိန္ဒိယပါသွားတဲ့ခါကျသူတို့ဗမာပြည်ထဲမှာနေတော့ကလို့ဘရက်ဆောင်ရောင်အသုံးဟိုတဲ့နေတခါတည်းမရလို့ဟိုကြတော့စိတ်တညစ်ရတယ်ဆိုတဲ့အကြောင်းမဖတ်ဘူးလားလို့နော်ရတနာဂိရိအကြောင်းနေလေဗမာပြည်ပြန်ပြီးတော့ပို့တဲ့ခါကျတော့ရွှေရုံရဲ့အရှိဘုံနာမှာနေတယ်လေရွှေရုံအရှိဘုံနာမှာဟောတော့ကမန္တလေးနန်းတွင်းထဲမှာနေတော့ကလို့တခါတည်းဘုန်းကြီးတွေကိုကြာကြာနာနာသူကအော်စုပြားငယ်ထင်ပါတယ်စုပြားလေးလားစုပြားလက်လား နော်ဆွမ်းနေပါတယ်မလောင်းနိုင်ဘူးနော်ဒါတွေသူ့မှာဒါကလည်းဟိုတုန်းကအဆောင်ရောင်နေဟိုတုန်းကလောင်းတယ်လို့ခန်းခန်းနာနာမလောင်းနိုင်လို့သူ့မှာစိတ်ညစ်ရတာလေနော်ဘာဖြစ်လဲလဲဟိုတုန်းကကမိဖုရားကြီးလေနန်းတော်ထဲမှာနေအခုကျတော့သူများလက်အောက်ခံဟိုတဲ့နေဟိုဘယ်လိုခေါ်မလဲတုံပန်းလေဒါဟောတော့ငါတွေပဲအခုဆင်းရဲတာကိုတွေ့လေလေဟောတော့ငါတာယာတာကပို့ပို့ပြီးတော့မပေါ်ဘူးလားပေါ်ပြီပေါ်တဲ့ခါကျတော့အဲ့ဒီအဆက်နှစ်ခုဒီဘလို့မှဆက်ဟလို့မရအောင် ကွာဟနေပြီဟဲ့ဆိုလို့ရှိရင်ပထမတင်ညာကဒုတိယမလုပ်ပြီလေခမရဘယ်သူမှဘယ်သူမှမကြီးမှာမဟုတ်ဘူးအဲ့ဒီအချိန်ကျမှနှိပ်ဆက်ပြီးအဲ့ဒီမှာအဲ့ဒါကြောင့်သူတို့ငိုတာပဲအဲ့ဒါကြောင့်မခံနိုင်လို့နောက်ဆုံးဒီပြဿနာတွေကိုဟာငါ့ဘဝကြီးဒီလောက်နှုံချမှတော့မထူးတော့ပါဘူးကွာဆိုတော့ဘာလုပ်ကြလဲဆွေးဆိုင်အဲ့မှာလုပ်တာဆွေးဆိုင်အဲ့မှာလုပ်တာဒါကြောင့်မလို့တင်ညာကတတ်တာပဲဘယ်သူကတတ်လဲဒီအဆက်နှစ်ခုကွာရှားမှုဒီ ဘလို့မှဆက်လို့ဟလို့မရအောင်တွေးထိမတွေးထိနေတဲ့မြင်းပြိုင်တစ်ခုလိုဖြစ်နေတဲ့အနေထားကြောင့်မို့သူတို့ကဒါကြီးကိုငါငကိုပုံစံပြန်ဖြစ်အောင်ရမှာမဟုတ်တော့ဘူးဒီတိုင်းဆိုငါဘုရားနှုံးချတဲ့လူရမဝင်တော့ဘူးပြီးပြီဆိုပြီးတော့မသေးတာကောင်းပါတယ်ဟုတ်တယ်မဟုတ်လားအဲ့ဒါတင်ညာတတ်တာပဲတင်ညာတတ်တာပဲဒါတော့အခုကြည့်ဒီမကျင်တတ်စရာပူဆွေးစရာတော့တယောက်နဲ့တယောက်စော်ကားတာတွေအနက်တပြုတာတွေရှိသေးတယ်မဟုတ်လားလို့ဒါတွေကလည်းကိုယ်ကတတိယမမေ့နိုင်ဘူးနော် နဖူးကအမာရွတ်တွေ့တိုင်းကေဝေပုံနာဘုသူတရိယာကြည်လေတာလေကိုခံထားပြီဆိုတော့ခံခွက်ကိုကြည်ကြည့်ပြီးတော့မှကိုကဟောရလောက်တာဒေါသဖြစ်တာဆိုတော့ဒါဘာနှိမ့်ဆက်တာလဲဆိုတော့တင်ညာတွေပါပဲတဲ့တင်ညာတွေပဲတဲ့နော်ကင်ကောင်းပြီဒါကြောင့်မလို့ဒီဟာတွေဟာအဲ့ဒီလိုတွေနှိမ့်ဆက်ပံများလာတဲ့ခါကျတော့ဒါတွေကိုမမေ့နေတဲ့အတွက်လူတွေကစိတ်ဓာတ်တွေကြ စိတ်ဓာတ်တွေကြတဲ့အခါကျစိတ်ဓာတ်တွေထောင်းလာပြီစိတ်တွေထောင်းပြီဆိုတော့ကိုယ်တွေလည်းပဲကြေးနွမ်းလျက်အဲဒီကမှအခန္ဓာကိုယ်တွေကကြမ်းမိုက်တွေကြဆင်းနောက်ထပ်ဒီတင်ညာနှိမ့်စမှုကြောင့်ယောဂါတွေဝင်နော်ယောဂါတွေကတခါအခုနကဘဝဆုံးရှုံးမှုနှိမ့်ကျသွားတာကြီးကတပိုင်းဒါတွေကိုပြန်စဉ်းစားလို့တခါတည်းစိတ်မကောင်းလို့စိတ်နှိမ့်ဖိစီးတာကတပိုင်းဖိစီးတဲ့အတွက်မအိမ်နိုင်မစားနိုင်တမိုင်းမိုင်းဒလူတွေကနေတောက်တာနောက်တော့ယောဂါတွေဝင်အားတွေနဲ့တော့ယောဂါဝင်နောက်တော့ဒီတိုင်းသေရင်သေမသေရင် ကျိုးဆွဲတွေချဒီလိုဖြစ်တာမဟုတ်လားအခုဆိုပုံမှန်ပြည်တော်ကြားနေပြီနော်လူနေမှု living cost တွေကအရန်တက်သားသမီးတွေကများဟောတော့ကလိုလည်းပဲမဟုတ်တော့ဘူးဆိုတဲ့ခါကျတော့ဘာဖြစ်လာလဲကလေးတွေလည်းဆေးတိုက်အဖေမေတွေလည်းတောက်သိမကုန်ဘူးလားဖြစ်ကုန်ပြီကြည်သားဒါတွေဒါတွေကတင်ညာတွေကနှိမ့်ဆက်တာတွေအများကြီးပါတယ်ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါပေမဲ့တင်ညာကခုနပြောကြတယ်လေကောင်းတာလည်းပါတယ်မကောင်းတာလည်းပါတယ်ဆိုတော့ ကောင်းတာလေးလည်းရှိပါသေးတယ်တဲ့ဒါလေးလည်းဆက်ပတ်လိုက်ကြပါအောင်ဖြည့်စေးပေါ့နော်။ ကောင်းပြီတင်ညာဆိုတော့ရော်ရော်ထွေးထွေးကောင်းတာမကောင်းတာနှမျိုးလုံးကိုမှတ်ခဲ့တာကိုသူကအဲ့တော့မကောင်းတဲ့ຢာတွေရှိသလိုကောင်းတာတွေလည်းရှိပါတယ်တဲ့ဒါတော့မိမိတို့ကိုမှတင်ယူထားတဲ့ຢာတွေအခုကျောင်းတုန်းကတင်ထားတဲ့ဟိုးကာကြီးခါဝတ်လေဟိုစပြီးတော့လူရဲလူသိတဲ့အချိန်ကစပြီးတော့နော်ပပမမစခေါ်တဲ့အချိန်ကစပြီးတော့ဖေဖေမေမေခေါ်တဲ့အချိန်ကစပြီးတော့ဒီနေ့ထိအောင်လေ့လာခဲ့တဲ့ຢာတွေက ရှေ့ရှေ့ရှေ့ရှေ့မှတ်ခဲ့တာတွေကိုနောက်နောက်နောက်နောက်သိတာတွေနဲ့ပေါင်းပြီးတော့မှဦးဇင်းတို့ကဒါလူအနေနဲ့ရက်တည်ရတာမဟုတ်လားဒါတွေကြောင့်မလို့ပဲရှေ့ကသင်ခဲ့တဲ့ကာကြီးခါဝေတန်ကသင်ခဲ့တဲ့ကာကြီးခါဝေကြောင့်မလို့ပဲဒီနေ့ပွဲရအလုပ်လုပ်စားနေကြတာရှေ့ကတွေဒါတစ်ခုသင်တစ်ခုပြောက်တစ်ခုသင်တစ်ခုပြောက်ဆိုခင်ဗျားတို့ကာကြီးခါဝေကိုတက်မှာမဟုတ်ဘူးဆိုတော့ဒါတွေမှတ်မိခဲ့လို့သားလေရဲ့ ပထမတန်းကတင်တာဒုတိယတန်းမှာမှတ်မိတယ်ဒုတိယတန်းတင်တာတက်နောက်ဆုံးအဲ့ဒီကနေအစင်းစမတဲ့နောက်ဆုံး college တွေကဘွဲတွေရပြီးတော့ PhD ဘွဲတွေနောက်ဆုံးဒီလုပ်ငန်းနဲ့ပတ်သက်တာတွေဒီမှတ်မိနေလို့အစင်စစ်ရှိနေလို့ဒါလည်းလှုပ်ရှားလို့ရတာဟုတ်တယ်မို့လားအဲ့ဒါတွေကြတော့ကောင်းတယ်တဲ့အခုဘာသာရေးတွေနဲ့ဦးဇင်းတို့ဒီမှာဓမ္မသင်တန်းတွေမှာသင်ကြားခဲ့တာတွေကဘာပဲပြောတစ်လုံးမှတ်မိနှလုံးမှကြတော့ကြားပါများတော့လဲတခါတည်းနည်းနည်းကြတော့ဆွဲလာတယ်နော်အဲ့ဒီဆွဲတာနဲ့တပြေးသဘောပေါက်လာတယ်သဘောပေါက်လာပြီးတော့ဘဝထဲမှာကျင့်သုံးလာတယ်ဒါလေးတွေက သိလို့နော်ကျင့်သုံးရမယ့်အချိန်ခါမှာအချိန်ကိုက်ကိုကို remind လုပ်လာကိုလေ့လာထားတဲ့ဟာလေးတွေဟိုတုန်းကနော်လေ့လာထားတဲ့ကြားဘူးတဲ့ဟာလေးတွေကကိုလိုအပ်ပြီဆိုတဲ့ခါကျတော့ပေါ်မလာဘူးလားပေါ်လာတော့ဆင်ကျင်မိတာပေါ့မဖြစ်ဘူးလားဖြစ်တယ်လေဖြစ်လာတယ်အဲ့တော့ဒါလေးတွေကြတော့ကိုကိုအခုနာကတုန်းကတော့မကောင်းတာတွေပေါ့နော်အနဲ့ထင်သလိုမကောင်းတာတွေကဒုက္ခပေးသလိုအခုကြတော့မှတ်ထားတာလေးတွေကကိုကိုပြန်ပြီးတော့ဒုက္ခရောက်တဲ့အချိန်နော် ကိုကိုပြန်ပြီး remand လုပ်တဲ့အတွက်အဲ့ဒါလေးကြတော့ဖြည့်စည်းဖြစ်မသွားဘူးလားဖြည့်စည်းဖြစ်သွားတယ်နော်ဒါကြောင့်ဟောဦးဇင်းတို့တောင်မြုပ်ဆရာတို့ရေးတဲ့စာလို့ပေါ့ဦးဇင်းတခါတော့ငါပြောခဲ့ဘူးပါတယ်လောကရန်တွေ့ရုံမို့အမျိုးမျိုးတွေ့ရမယ်စိတ်အနေမတော်လောက်အောင်ထိမ့်ချုပ်ပါကွယ်သူမှတ်မိလို့ဦးဇင်းကတင်ညာကိုမေ့နေနော်ဒါလေးတွေကအခုလောကရန်နဲ့တွေ့တဲ့ခါကျတော့ကိုကဖြည့်စင်းမပေးဘူးလားအေးကိုက ဒုက္ခတွေ့ပြီခေဆိုရင်လူတွေမှာငါမှဖြစ်တယ်ငါမှဖြစ်ရလေချင်းငါအမျိုးမိုင်လို့ကိုကွက်ကလေးကြည့်တာမြတ်စွာဘုရားအဲ့လိုမလုံးနဲ့တဲ့ဒါကတခုတည်းဖြစ်တာလားတယောက်တည်းလားတခုဟိုတည်းနဲ့လားတမျိုးတည်းတည်းပါတယ်မဟုတ်ဘူးအကုန်ဖြန့်ကြည့်လိုက်တော့ဩတပြေးညီညီဒီလိုဖြစ်နေတာပဲအဲ့ကြမသိတော့ဟာငါတွေမှမဟုတ်သူတို့လည်းဖြစ်ရင်သူတို့တက်တာရင်ငါလည်းသူတို့ရှင်တဲ့ငါလည်းရှင်ရမှာပေါ့နော်ဒီလိုလေးဖြစ်သွားတော့ပြေမသွားဘူးလားပြေသွားတယ်အဲ့ဒါမျိုးပြောတာ ဒါတော့အာတခုဒုက္ခဖြစ်တယ်ဆိုအာသိခြင်းနဲ့သိခြင်းနဲ့ဆိုတော့သိခြင်းနဲ့ဆိုတာအကောင်းမှုဒါဥစ္စေတာဒိဋ္ဌိတမဟုတ်တယ်မဟုတ်လားသိပြီးရင်ဟိုဘက်မှာမရှိတော့ဘူးပြတ်ပြီးဟုတ်တယ်မဟုတ်လားသူတို့ထင်တာတကယ်တော့ပြတ်ရလားမပြတ်ဘူးပိုးတောင်ဆိုရင်ဆိုလိုက်အောင်ပဲဘာဖြစ်လဲလဲကုသမပါပဲနဲ့ဘဝတစ်ခုပြောင်းကုသမပါရင်တော့သိကြတယ်အောက်ပဲချောင်းပါဟုတ်တယ်လေအောက်ပဲချောင်းပါပဲအောက်သွားမှာပဲဆိုတော့အေးဒါဒီဘဝလေးမှာကိုကဘဝကိုနော် တင့်တင့်အောင်နှလုံးသွင်းရတဲ့အနေထားနဲ့ကိုယ်မျှတာပြီးတော့နှလုံးသွင်းဆင်ခြင်ပြီးမှဘဝရည်တည်သွားရင်ဒီကြားထဲမှာကိုယ့်ရဲ့ဘဝအနေထားလေးရောကိုယ်နှလုံးသွင်းကောင်းကောင်းသလောက်ကုသိုလ်ဟာရခွင့်ရှိသေးတယ်။တည်လိုက်လို့ပြတ်မသွားဘူးနော်။ဒါကြောင့်နှလုံးသွင်းအရေးကြီးတယ်ဆိုတာအဲ့ဒါပြောတာ။ဒါကြောင့်လောကဓာတ်နဲ့တွေ့တဲ့အခါကိုယ်ကဒါလေးတွေကိုဆင်ခြင်ရတယ်။လောကဓာတ်တွေ့ရုံမို့အမျိုးမျိုးတွေ့ရမယ်တကူတတ်တော်မဟုတ်ဘူးအမျိုးမျိုးတယ်။စိတ်အနေမတုံလို့အောင်တွေ့ပြီဆိုလို့ရှိရင်စိတ်အနေမတုံလို့အောင်ထိန်းချုပ်ဖကွယ်ကြိုက်ကောင်း ဘလို့ control လုပ်မလဲကဘလို့ထိတ်မလဲကိုစိတ်ဘလို့ဖြည့်မလဲကိုသောကတင်ညာတွေလေမှတ်ထားတာတွေလေကြားဘူးတာတွေလေ ထိုင်ဘူးတာတွေလေတရားတွေဟုတ်တယ်မဟုတ်လားအေးအဲ့ဒါတွေပြန်သတိရတော့မလေဒါကြောင့်ပြောတာဒါကြောင့်စိတ်အနေမတုံးလို့အောင်ဆိုတာကောင်းပြီတွေ့ပြီဟေးဆိုတာနဲ့တပြိုင်နက်ဩနော်ငါတို့ဒီလောကဓာတ်ဆိုတာ ငါတယောက်တည်းမဟုတ်ဘူးတေးတဲ့အမျိုးမို့တေးကြရတာကွဲကြရတဲ့အမျိုးသဘောရှိလို့ကွဲကြရတာเนาะတွေ့ကြုံဆုံးကွဲမလွဲဒိဋ္ဌကမ္မထမ်းပဲဆိုတာလေเนาะအဲရှင်သေးဖြစ်ပြရကုံဆုံးကွဲတယ်ရှင်သည်မြတေးကြမယ်ဖြစ်သည်မြပြည့်ရမယ်ရသည်မြကုံရမယ်အဲ့ဒါမလွဲဒိဋ္ဌကမ္မထမ်းပဲတဲ့တဘာဝကြီးကသူ့ဘာသာသူမှန်အောင်သွားနေတာဒါပေမဲ့လူတွေက ဒီသဘောကြီးအရှိကိုအရှိတိုင်းမသိခြင်းဘူးသိအောင်ကြိုးစားမှများမထင်နဲ့မကြိုးစားခြင်းဘူးဘာဖြစ်လို့လဲလို့မေးလို့ရှိရင်အခုနပြောပြီးအစရှိရင်ဆုံးရှိမဲ့မွေးတာရှိရင်ရတာရှိရင်အဲ့ဒီသဘောကသူ dualism သွားနေတာဒီတစ်ခုကရှိပါတယ်လို့ပြတ်စွာဘုရားတေးသေးချာချာထောက်ပြပဲတော့လည်းပဲအရာတာရှိခြင်းနဲ့အကုန်မရှိခြင်းမူအမွေးတာရှိခြင်းနဲ့အသေးမရှိခြင်းမူ ဟုတ်တယ်မလားလို့ဒါတော့ဒုတိယဟောသူကဖြောက်ထားတယ်ဖြောက်ပြီးတော့အဲ့လိုလေးကာထားလိုက်တယ်ကလာထားလိုက်တယ်ဟောဘက်ကမြင်မအောင်မလားမမြင်တော့မမြင်တော့မရှိဘူးတဲ့မရှိဘူးတော့ဗျုံးကနေလဲတွေ့လဲရောအဲ့ဒီမှာခံရတာရှိမယ်ဟောဘက်မှာငါတို့မမြင်လို့ရှိတယ်လို့သိတဲ့သူကမိမိရောရောနေပါမလားမနေဘူးရှိတယ်လို့သိတဲ့လူကရအောင်ရှောင်မယ်တက်တာအောင်နေမယ်အ ਨੇ ဆုံးမတက်တိုင်းတော့အဲ့ဒါပြောတာဒါကြောင့်မလို့ကြိုကြည့် ဆင်ကျင်ထားဆိုတာမြတ်စွာဘုရားအဲ့ဒါပြောတာပိဿုခဏဆိုတာနော်အဘိနံပိဿုကိတပံမမေ့စေနဲ့နှလုံးသွင်းထားနှလုံးသွင်းထားရှိတယ်နော်မမေ့ကြနဲ့အပမဒိနတံပါရိတအပမဒိနတံပါရိတဒါတွေထက်ထက်မှနေတာနော်မြင်ပြီးတဲ့သူကဒါကိုဖြတ်တန်းသွားပြီးတဲ့အခါမှာဒီလမ်းမှာတွေ့မဲ့ခက်ခဲအမျိုးမျိုးကိုနော်နောက်ထပ်တက်လာတဲ့ new comer တွေကိုသတိမပေးဘူးလားရှိတယ်နော်မင်းတို့သတိထားနော်သတိထားနော်ဟာအောက်ကလူတော့မမြင်ရတော့မမြင်မသိမရှိတော့ဘူးဆိုတာပျော်ပါပါဆိုတော့နောက်ပြုတ်နဲ့လည်းတွေ့လိုက်ရောအဲ့ဒီမှာခံရတယ် ခံရတယ်ဒါတော့အဲ့ဒီလိုတွေးတဲ့ခါမှာတွေးတွေးတွေးတဲ့ခါကျမှဆိုရင်စက်ကိုခြုံခိုတိုက်ခံရသလိုမျိုးเนาะအတုံးအယုံသေးတတ်တယ်တဲ့ပြင်ဆင်ထားတာမရှိလို့ preparation မရှိဘူးเนาะဒါတော့မိမိတို့ကဒီနေရာမှာဖြစ်တယ်မဟဲ့လို့တည်ထားတဲ့ပုံကိုမျိုးကြတာအမြဲတမ်းတတိနေသွားတယ်ခြေတလန်းလန်းမို့ကြီးကိုစဉ်းစားပြီးမှသွားတယ်အဲ့ဒါလိုနင်းနေဆင်ကျင်သွားတဲ့ခါကျတော့เนาะမသင်္ကာရင်သင်္ကာသေချာစဉ်းစားပြီးမှသွားတယ်အမှားနဲတာပေါ့ဒါကြောင့်အခု ဒီမိမိတို့တင်ယူထားတဲ့လောဒီလောကရေးရာပညာတွေလောကုတ္တရာရေးရာပညာတွေကမိမိတို့အတွက်ဟာမှတ်မိနေတဲ့အခါမှာလောကရေးရာရဘလို့ဖြစ်ရှင်းမလဲကြောင်းတော့ကသင်္ကတာဘလို့ဒုစရာတွေပြောတာဘလို့လို့လက်တွေ့တယ်မှာဘလို့ဒီလို experience နဲ့ဒီမပေါင်းအောင်လားပေါင်းရတယ်လေ theory နဲ့ practical တွေမပေါင်းပေါင်းပြီးမှကိုကဘာဖြစ်တဲ့နဲ့ဘလို့လုံးမလဲရှေ့ plan မချဘူးလားအေးဒါအဟောင်းကိုကြည့်လို့သိလို့မှတ်မိလို့အနာက plan ချလို့ရတာ ရှိခဲ့တဲ့ပြီးခဲ့တဲ့ကောင်းတာမကောင်းတာလုပ်ခဲ့သမျှတွေ experience တွေအကုန်လုံးတော့မေ့ကြည့်ပါလားခင်ဗျားတို့ဘယ်လိုလုပ်ရှိသွားမလဲဘယ်လိုလုပ် plan ဆွဲမလဲဒုက္ခရောက်ဖို့ပဲရှိမယ်ဒါတော့ရှေးတုန်းကလုပ်ခဲ့တဲ့အရာလေးတွေကိုကြည့်ပြီးတော့မှနောင်ကိုဘာဖြစ်နိုင်လဲဆိုတော့ possibility ကိုဟိုမှန်းပြီးတော့သွားရတာအဲ့ဒါကြောင့်မလို့အဲ့ဒါလေးတွေကိုအမှားနဲ့အောင်ဆင်ခြင်စရာဖြစ်အောင်ဖြည့်စည်းအဖြစ်ပေးတဲ့အတွက်အဲ့ဒါမျိုးလေးတွေကျတော့ကိုကောင်းပါတယ်တဲ့မှတ်မိနေခြင်းဒီကုသိုလ်ကောင်းမှုအရာများနဲ့ကောင်းစွာမှတ်မိနေခြင်းလောကဓာတ်နဲ့တွေ့တဲ့အခါ ကုသိုလ်ကောင်းမှုလေးတွေနဲ့ဖြည့်သိမ့်ပါနော်တောကရောက်တဲ့စိတ်တွေပြပန်းရင်ဟာနော်တရားဘာဝနာနဲ့ပတ်သက်တာလေးတွေနားထောင်လိုက်တရားကိုရထားတဲ့လူတို့ကြဲကြဲလောင်လောင်ရွတ်လိုက်တို့တွေမို့စိတ်တွေရှုပ်လို့ချင်းဘုရားကြောင့်ကန်သွားဝေယဝဆလှုပ်ပြလိုက်နော်ဝေယဝဆလှုပ်တာလည်းတိတ်ရင်းဖြစ်တယ်နော်တိတ်တိတ်အကျိုးကျေးဇူးများတယ်ဒါတွေကနော်ဝေယဝဆပေါ့လို့မတင်နဲ့တခါတော့ငါပြောပြီးလားမသိပါဘူးပြောလိုက်အောင်အချိန်လည်းမရှိလဲကုံသွားလဲအေးတာဟုတ်လားဝေယဝဆလှုပ်တဲ့ ဟောတော့ကနော်အဲထားပါတော့အဲ့ဒါသူဇလန်နောက်မှာဟိုးတခက်တုန်းကတီဟိုးမှာအလှပြိုင်ဘူးတယ်ပြိုင်ပွဲဝင်ဘူးတယ်ပြိုင်ပွဲကြီးနော်ဒါပေမဲ့အဲ့ဒီပြိုင်ပွဲဝင်တဲ့ fashion အလှပြိုင်ပွဲတွေကအမျိုးသမီးမဟုတ်ဘူးဘုံကြီးတစ်ပါးနဲ့ယောက်ျားလေးတစ်ယောက်ပြိုင်တာဘုံကြီးအဲလူတွေညံ့ညတာဟာလောကမှာဘုံကြီးကချော်တယ်ဟာလူကချော်တယ်ဘုံကြီးကချော်တယ်လူကချော်တယ်ဖြစ်နေတာညံ့ညတယ်အကိုင်းတာဆိုလို့ရှိရင်ပြိုင်မယ်ဆိုပြီးတော့ ပြိုင်တော့သူတို့လူဘက်ကအမတ်အမတ်ရဲ့သားတယောက်ကိုတော်တော်ခန့်ခန့်ညာညာယောက်ျားပြပြချောတယ်အမတ်ရဲ့သားတယောက်ကိုရွေးဘုန်းကြီးတက်ကလည်းပဲအဲတော်တော်ခန့်ခန့်ညာညာနုနုပြူပြူလှလှပပတတ်တတ်ပဲပဲကိုတော်တစ်ပါးကိုရွေးတယ်ရွေးပြီးတော့မှသူတို့လူတွေကြိတ်လောက်တာနော်အမတ်ရဲ့သားဘက်ကလည်းသူတောင်းကြံ့ကြံ့နေတာပစိုးတွေပါရင်ဝဲပြီးတော့မှနော်အဲ့ဒါလေသူ့ရဲ့အချမ်းရံနေလို့သူ့ရဲ့ဂုံဒရက်တွေနဲ့နောက်ကနေပြီးတော့မှရှေ့ရှေ့ဝက်နောက်ဝက်နေတဲ့ဇီဒီဘောတစ်ခုတက်ခိုင်းအဲ့ဒီကိုသွားပေါ့နောက်ပြီးတော့ဟိုးက ရန်တာခုနကစောစောချောချောဆိုတဲ့ကိုရောရဲ့အမေကရန်တာရန်တာကနေပြီးတော့ရန်တာအမေကသင်္ကန်းကိုတတ်တတ်ပဲပဲသင်္ကန်းကိုဝဲပြီးတော့မှသူ့သားကိုရန်ကိုသွားကတ်မောင်ပစဲနော်ဘယ်နှစ်ဘယ်နှစ်ကြာလို့ချင်းကရုံးလေးကိုပြောင်းအောင်ရိတ်ဟောဦးစင်းအောင်ခုဒီနေ့ရိတ်ခဲ့ရတာချောများချောမလားလို့ကရုံးလေးကိုပြောင်းအောင်ရိတ်မေတော်ပြတဲ့သင်္ကန်းကိုဝဲသင်္ကန်းလေးကိုတတ်တတ်ပဲပဲယုံနော်ဖျားဖို့တက်နော်အဲ့ဒီကိုသွားလွတ်လိုက်တာအမှန်ကတော့ချိန်ပေးလိုက်တာပြိတ္တကြီးအကက်ခတ်မှာ နော်ဒီနေ့ခက်လိုပဲဟောကွင်းမှာကြည်တယ်လို့ပဲသူတို့လည်းကဲခတ်မယ်အကဲခတ်မယ်ဆိုတဲ့အခါကျတော့နော်ဒီအကဲခတ်မယ်အကဲပြန်ဘုရားပေါ်မှာရောက်နေပြီဆိုတဲ့အခါကျတော့အဲ့ဒီမှာသူတို့ရဲ့ဒီနော်အမတ်ရသားတယောက်နဲ့ဒီရန်တာပေါ့နော်ရန်တာဒီရန်နဲ့ပြိုင်တဲ့အခါမှာနောက်ဆုံးကြတော့ဒီလောကရာနေနဲ့တွေ့ကြတဲ့အခါမှာပြုံးတာမဲ့တာကဒီ ပုရိသင်လူသားမှာကရှောင်လို့မှမရပဲရုပ်ကဘလောက်ချော့ချော့စိတ်ညစ်စရာကြီးပြောပြီးဆိုရင်ဒေါသထွက်စရာဆိုချင်းချင်းဟာမင်းကဘာပြောတယ်ညာစိတ်စိတ်ဆိုးစရာတယောက်ကိုလူကြားထဲမှာအရှက်ကွဲစရာတယောက်ကိုပြောကြည့်လိုက်စမ်းဘလို့နေမလဲချစ်ချင်းကိုမျက်နှာမဲသွားမယ်စောစောအလှရှိသေးရလားမရှိတော့ချစ်ချင်းပြောက်သွားရဟန္တာကိုသွားပြောကြည့်ငရဲမကြောင်ခေါင်းမှာသွားရိုက်အောင်သူ့ယောက်ကပြောင်းမှာမလားအဲ့ဒီမှာလှပေါ်သွားတယ်နော် အဲ့ဒီတော့အခုနကကိုတော့ကနေပြီးတော့အမက်ရဲ့တောင်းပြောအောင်မငါလဲထားတဲ့တမျက်စီပုံတမျက်စီလဲထားတဲ့အမက်ပုံကျုံတော့ကောင်မြငါလာပြိန်နေရတယ်ရှိသေးတယ်သူရဟန္တာဆိုတော့သိတယ်အတိတ်ဘဝတုန်းကအခုနကရဟန္တာကဘုံကြီးဖြစ်တယ်နော်အဲ့ဒီအမတ်ရဲ့သားဆိုတာကသူကရွာက လူကြီးတယောက်ဖြစ်တယ်အဲ့ဒါ तू ကရန်တာအဲဟိုဘုန်းကြီးတမီစီလဲထားတာကိုအမိုက်လာကျုံလာအဲ့ဒီအမိုက်ကျုံတဲ့ကုသိုလ်ကြောင့် ဒီဘဝမှာအမတ်ရသားလာဖြစ်တာဒါတော့အမတ်ယုံတာလေးနော်ဘလောက်များလှုပ်ချင်စရာကောင်းလဲဥစဉ်နေကြောင်းနဲ့အမတ်တော်တော်ပေါ်တယ်လာမြလာကြမလားချောကျင်တော့ကြုတ်ကြောင်းလာတယ်ခြံစည်းဥမှာကိုပုံနေတာပဲချောကျင်တဲ့သူများရှိရင် beauty parlor မသွားနဲ့ဟာဟာမမေးကြောင်းလွတ်လိုက်လာမြလာမလားလို့မဲဆွယ်ကြည့်တာလာမဲ့ပုံတော့မပေါဘူးနော်အဲကြည်စမ်းကုသိုလ်ကံနော်ဘလောက်မြတ်ထူစမ်းတယ်လဲ ဒါကြောင့်ကောင်းပြီပြောချင်တာကအဲ့ဒီလိုဝေယဝိဇ္ဇန်လုပ်တဲ့ခါမှာနော်ပြန်ဆက်ရမှာကမိမိလုပ်ခဲ့တဲ့တောကဒုက္ခဒုက္ခတွေကိုဘုရားအာယုံကြောင့်အာယုံတွေ့တဲ့အခါကျတော့စိတ်ကပေါ်ပြီးဘာပဲပြောပြောတရင်ကပျောက်မသွားဘူးလားစိတ်ချမ်းသာတယ်အေးအဲ့ဒီကြမှာနော်ဘုရားနဲ့တရားနဲ့တန်ခါဝေယဝိဇ္ဇာဗုဒ္ဓဝေယဝိဇ္ဇာတွေလှုပ်တန်ရှင်းတွေလှုပ်နော်အေးအဲ့ဒါတော့လှုပ်တဲ့အတွက်ကြောင့်မလို့လောလောဆယ်တောကဒုက္ခလည်းပျောက်တယ် နောက်ဘဝအတွက်လည်းပဲဒါလန်ခမိတာကုကြီးလည်းအမေကျုံးလာတဲ့တောင်ဒါလောက်ကာမောသရကုသိုလ်ကလည်းအကျိုးပေးတယ်လေနော်ဒါတော့ဒီမိမိတို့ဒီအဲ့လိုမျိုးတောကဒုက္ခရောက်တဲ့ခါကျရင်ကိုလှုပ်တဲ့လှုပ်ခပိတာကုသိုလ်စာလေးတွေသုံးဖို့ဘုရားကြောင့်ကတော့ဝေယောစာလှုပ်တဲ့အဲ့ဒီလိုလှုပ်တွေရွတ်တယ်ဖတ်တယ်တရေစဲတယ်နော်အေးတရားတွေမေးမြန်းမယ်နားထောင်မယ်အဲ့ဒါတွေကတောကဒုက္ခပြေးချောင်းအဲ့ဒါတော့အဲ့ဒီလိုမျိုးဖြစ်တဲ့အချိန်ခါမှာအချိန်ကိုက်ငါဘာလို့ရမှာလဲဆိုတာကိုသတိပေးတာတင်ညာအဲ့ဒါကြတော့မကောင်းဘူးလား ကောင်းပါကောင်းပြန်ရောအဲ့ဒါကိုဆိုလိုတာပါနော်အဲ့တော့ကောင်းပြီအဲအဲတခါတလေကြတော့လည်းပဲကိုတိတာလေးတွေသူတို့ဘာတွေပြောပြသင်ပေးပေါ့နော်ဒါလေးတွေလှုပ်လို့ရှိရင်တဲ့ကောင်းတဲ့အရာတွေနဲ့ပတ်သက်လို့အဲ့ဒါလိုလှုပ်ချင်းသည်မိမိတို့အတွက်ဒါကောင်းတဲ့တင်ညာလေးဖြစ်တယ်လို့အဲ့လိုတင်ညာမျိုးကြတော့ကောင်းပါတယ်ဒါကိုဆိုလိုတာနောက်တော့ကတင်ညာနဲ့တတိဘလို့ထူးတယ်လဲဆိုတာလေးဖတ်ကြည့်ပါဦး

စောစောပြောပြီးအဘိဓမ္မာစကားလုံးเนี่ยတစ်လုံးနဲ့တစ်လုံးကတော်တော်ဆင်တူတယ်ဒါတင်ညာကလည်းမှတ်ပြီးသိတယ်တတိကလည်းသိတာပဲလေဟုတ်တယ်မဟုတ်လားတတိကလည်းမှတ်ရတာပဲမဟုတ်လားလို့ဦးဇင်းတို့တရားမှတ်တော့တရားမှတ်မှတ်မှတ်နဲ့မပြောဘူးလားတရားမှတ်တယ်တရားမှတ်တယ်ဆိုတာအဲ့ဒါတော့ဒီနေရာမှာမှတ်တာသိတာနှစ်ခုကတူတူလိုဖြစ်နေတော့ဘလို့ထူးတယ်လဲဘလို့ကွဲတယ်လဲဆိုတာကိုပြောတာဒါတော့ဦးဇင်းကစောစောဗဏ္ဍာမခံထားပြီးပြီတင်ညာကအရာဝတ္ထုတွေကိုအတိုးအရှေးเนาะအဖြူအဝါစသည် မှတ်ယုံကလေးမှတ်တာဘာလဲဆိုရင်တင်ညာဒါပဲသူဓာတ်တွေမပေါ်ဘူးเนาะဒါတော့ရာဟုတပစ္စည်းတွေကိုအတိုးရှေ့အလေးပေါ့အထူပါတိအောင်မှတ်တာကတင်ညာเนาะဒါတော့တတိကတော့သူကအာယုံတစ်ခုကိုအာယုံပြုတ်လိုက်တယ်ဆိုပါတော့ပြုတ်တဲ့အခါမှာ attention မပေးရဘူးလားပေးတဲ့အခါကျတော့အဲ့ attention ဒီအာယုံမိမိစိုက်နေတဲ့အာယုံတွေကိုအထက်ကိုနစ်ပြီးတော့ဝင်သွားရမယ် ဆိုလိုတာကကိုအလုတ်လုံနေပြီစိတ်ဝင်စားပြီဆိုကိုနာလူဖြတ်တာလည်းသိရလားတယောက်ကခေါ်တာကြားလားအာယုနဲ့ကနဲ့လို့လားမနဲ့လို့လားအဲ့ဒါတတိအဲ့ဒါတတိစွဲနေတာဒါအဲ့လိုစွဲပြီးတော့ခါမှာကိုအာယုလေးကကြာနေတဲ့အခါကျတော့အဲ့ဒီကိုကြည့်နေတဲ့ဟာရှုနေတဲ့မှတ်နေတဲ့ဟာဆင်ကျင်နေတဲ့ဟာလေးကပျောက်မသွားဘူးပျောက်မသွားဘဲနဲ့ထင်မထင်ရှားလာဘူးလားအေးအာယုမပျောက်အောင်တတိကလုပ်ပေးတယ် အာယုံမပြောင်းအတ္တမောတရတနော် तू ကအာယုံကဟောဒီအာယုံတွေကနေပြောင်းမသွားကိုပြန်စဉ်းစားကြည့်လေတခုလောက်တဲ့ခါကျလို့ရှင်ဟာအာယုံမပေါ်ဘူးနင်းကအစိတ်တွေဝေနေတယ်နင်းကဝေထွေးနေတယ်ဆိုရင်ဒါတတိရှိရှိသေးရလားပြတ်ထွက်သွားပြီလို့ပြောတာ restless ဖြစ်သွားပြီ restlessness ဖြစ်သွားပြီနော်ဒီတော့ဒီတတိတို့ဥဒိစ္စတို့ဆန့်ကျင်ပစ်တယ်တမာတိတို့ဆိုတာလေတတိတမာတိနဲ့ဥဒိစ္စနဲ့ဆန့်ကျင်ပစ်ဒါတော့တတိဒီအာယုံတကူတဲ့ပုံမှာ အထက်ကိုအာရုံ attention ပေးလိုက်တာနဲ့တပြိုင်နက်ထိုးဆိုင်ဝင်သွားမယ်အဲ့ဒီကြည်နေတဲ့ရှုနေတဲ့မှတ်နေတဲ့အာယုံကိုသူက ပြောင်းမသွားဘူးထိန်းထားပြီးသားဖြစ်တယ်အာရကဆိုတာစောင့်ရှောက်ထားတာနော်ပြီးတော့ခါကျတော့ထိရတင်ညာဆိုတာကအဲတတိကောင်းမှုကြတော့လဲတင်ညာလိုပြန်ရောတယ်တတိကောင်းမှုဆိုတော့လဲအဲ့ဒါလေခဏခဏထားပါတော့အလုတ်တစ်ခုကခဏခဏလုတ်တဲ့သူနဲ့တခါတလေမှလုတ်တဲ့သူ တူပါမလားခဏခဏလှုပ်တဲ့သူကတော်ယုံတန်ယုံကိုမျက်လာမျက်နာလွဲပြီးတော့လှုပ်နေတာတောင်မှတခါတည်းမှန်းနေတာသူကလည်းလှုပ်သွားတယ်လေလေနော်ဘယ်နေရာမှာဘာရှိမယ်ဆိုတာလည်းတန်းသိတယ်တက်ခဏတန်းသိတယ်ဟောငွေရတဲ့သူတွေတခါရတဲ့တခါဦးစင်းတို့ကြည့်တော့မကြည့်တော့အတုတော့ရှက်နဲ့ဆွဲထုတ်တာဟာဦးစင်းအံ့ဩတယ်ဘလောက်များသူတို့သိတယ်တလောက်ငွေတွေကြားအများကြီးတဲ့အတူလက်တွေ့ရထဲတာအဲ့အတွေ့ကိုရောက်ဆွဲထုတ်နေတယ်နော်တလောက်အပုံငွေဓာတ်ကြီးတဲ့မှာနော်အတုတွေ့ရထဲထဲတာပဲသူ့ရဲ့ဖတ်တာဘလောက်ကောင်းတယ်လဲ ဒါတော့ तू ဒီလိုသိအောင်ရှေးကဘလောက်ကျင့်ခဲ့သလဲဆိုတာကလည်းအဲ့ဒါကိုပြောချင်တာကဲဟုတ်တော့ပေါ့လားတစ်ချစ်ထက်ကိုတရွတ်ထက်ကိုကြော်မသွားဘဲနဲ့ဖက်ကနေရွတ်ထုတ်နေတာဒါလောက် तू sensitive ဖြစ်တာဟာနော်အရင်တော့က तू ဘလောက်ကျင့်ခဲ့သလဲဒါတော့ခဏခဏခဏခဏလှုပ်လာခဲ့တယ်ဆိုတော့ practice ကထင်ရှားတယ်ဒါကြောင့်ခဏခဏတွေးထိခြင်းသိခြင်းသည်တတိကိုဖြစ်စေ၏တဲ့ဒါကြောင့်မလို့တင်ညာထိရတင်ညာပရထာနာ တင်တတိကောင်းဖို့ဆိုရင်ဒါကြောင့်မလို့မမေ့အောင်ဘယ်လိုလုပ်မလဲမမေ့အောင်ကလွယ်လွယ်လေးပဲစာမမေ့ခြင်းစာကြစ်ထားပြန်ထားဦးဇုံတို့ဒါကြောင့်မလို့ကြစ်ပြီးလို့ရှိရင်ဘုန်းကြီးတွေကပြန်ရတာညအဲ့ဒီစာတွေမေ့မှာဆိုလို့နော်ကြစ်ပြီးစာတွေပြန်နေရတာဟိုတော့ပေါ့တိမ့်တိမ့်သွားတာပေါ့ဒီနေ့ဒီဒီတမြင့်တရွက်ကြစ်တယ်ဆိုနောက်တရွက်နှစ်ရွက်ဆိုနှစ်နှစ်ရွက်ပေါင်းတော့နှစ်နှစ်ရွက်ဖြစ်မသွားဘူးလားအဲ၃ရွက်ဆိုရင်၃ရွက်အဲ့ဒါတော့တက်ကနေပြန်ညကြတယ်ပြန်ထားရတယ်နော်အဲ့ဒီလိုမျိုး ပြန်ပြန်ပြန်ပြန်ထားတာဒါမမေ့အောင်လို့ပြန်ရတာနော်ဒီတိုင်းပဲမိမိလုပ်တဲ့လုပ်ငန်းကိုမမေ့ခြင်းမှုဆိုလို့ရှိရင်နောက်ကို revision ပြန်ပြန်မလုပ်အောင်လာကြောင်းသားတွေလည်းပဲနောက် chapter 1 chapter 2ဆို revision ပြန်ပြန်လုပ်ရတာဘာဖြစ်အောင်လို့လဲမမေ့အောင်လို့ပဲကထင်ရှားတာဒါတော့ကြာတော့သူ့ရဲ့တွက်နည်းချက်နည်းတွေကိုကိုကခဏခဏ revision လုပ်တဲ့ခါကျတော့ဒါမှတ်မိမသွားဘူးလားခဏခဏတွေ့တွေ့တွေ့တွေ့တွေ့တွေ့နေခြင်းဒီနောက်နောက်နောက်နောက်မှမှတ်မှတ်မှတ်ပို့ပြီးတော့မှတ်မှတ်မိဘူးလား အေးဒါတော့ကြာတော့တတိရတယ်ဒါဘာပဲတောက်နဲ့တောက်နဲ့တောက်နဲ့အဲ့လိုမလွဲအောင်ပြောနေတာဒါကြောင့်ကောင်းပြီတတိကောင်းဖို့ဆိုရင်လည်းတွေ့ဖို့ခဏခဏတွေ့နေဖို့မြင်နေဖို့သိနေဖို့အရေးကြီးတယ်တဲ့ဒါကြောင့်ကောင်းပြီအမှတ်ရအေးအတိတ်ပဲစင်တူတူဖြစ်နေသလိုတင်ညာမှတ်တာကတော့တဲ့ဥမာမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းမှာဘာပဲရလို့အလုံးအရအထူပါအမှောင်ပဲเนาะဒါတွေကိုကွဲအောင်လို့သူကအာယုန်တွေကိုမမေ့အောင်မှတ်ထားတယ်เนาะ လူတွေတယောက်နဲ့တယောက်ခွေးတွေတကောင်နဲ့တကောင်နွားတွေတကောင်နဲ့တကောင်တလိမ့်ဆိုင်တွေတကောင်နဲ့တကောင်မတူတာပစ္စည်းတွေအကုန်လုံးမတူတာတွေကို तू ကလိုက်မှတ်တယ်တာတွေကိုအေးပစ္စည်းပစ္စည်းကဦးဇင်းတို့နေ့စဉ်ဘွားထဲမှာရှိရတဲ့ကိုမှတ်တာကတင်ညာတတိမှတ်တာကြတော့ရုပ်သဘောနာမ်သဘောနော်ပရမတ်သဘောတွေရဲ့တလုံးချင်းအနိစ္စသဘောဒုက္ခသဘောတွေကဟောဒီလိုပြောင်းတာဒီလိုရွှေ့တာဟာဒီလိုသဘောရှိတယ်ရဲ့လို့တကယ်ပရမတ်ရဲ့အတွင်းထဲကမှတ်ဒီပရမတ်ရဲ့လက္ခဏာတွေကိုမှတ်တယ်ဆိုရင်တော့အဲ့ဒါ တတိတဲ့တင်ညာလုံးနေရလားအပြင်ပန်းပေါ့နော်အပြင်ပန်းမဲ့သူလုပ်တယ်သမုဒိနယ်ပယ်မှာတင်ညာကလုပ်တယ်ပရမတ္ထနယ်ပယ်ကိုရောက်ဖို့ကြတော့တတိယဥဆောင်ပြီးလုပ်ရတယ်ဒါကြောင့်မလို့ယုံနာတွေကိုမှတ်တကဘာနဲ့မှတ်လဲတတိနဲ့မှတ်တယ်ဒါပေမဲ့တတိကိုကောင်းဖို့ကြပြန်တော့လည်းပဲဆရာခိုင်းတဲ့အတိုင်းဒီတိုင်းဒီတိုင်းဒီတိုင်းနဲ့ပထမသုတမြညာနဲ့မလောက်ဘူးလားအေးစကလုံးနဲ့မှတ်ရတယ်ဒီချိန်ဆိုထိုင်ဒီချိန်ဆိုထဒီချိန်ဆိုမှတ်ဒီချိန်ဆိုသွားမလဲဘူးလားအဲ့ဒီအဆင့်ကတင်ညာပဲရှိသေးတယ် တင်ညာကနေလှုပ်ပန်လှုပ်ပန်ပြတယ်အချိန်စရာကြီးတစ်ခုလုံးလုပ်ငန်းကြီးတစ်ခုလုံးကိုကလက်ပတ်သွားပြီတီးပြီအဲ့ဒီခါကျတော့ပိုးပြီးတော့အာယုံပေါ်မှာမတီးဘူးလားတတိဖြစ်ပြီတင်ညာမသည်တတိသို့ဘယ်မှဘယ်သို့လောကအပြင်သမှုတိနယ်ပယ်မှာမှတ်တာတင်ညာပရမတ္ထနယ်ပယ်ကိုတဖြည်းဖြည်းနဲ့သိအောင်လုပ်တာတတိပဲလောကမှာတတိလည်းရှိပါတယ်သို့တော့ယုံနာတွေကိုမှတ်တဲ့အခါမျိုးမှာတတိပါမဖြစ်တယ်လို့ပြောတာယုတ်တဘောနာမ်တဘောပရမတ္ထစိတ်စေတသိက်တွေတဘော ဒါတွေကိုမှတ်ရတယ်နော်အနိစ္စဒုက္ခအနတ္တတွေကိုမှတ်ရတယ်အဲ့ဒီကမှတစ်ဆင့်တတိကြောင့်မလို့စူးစိုက်မှုတမာတိဖြစ်တယ်နော်တမာတိဖြစ်တဲ့အခါမှာအတွင်းကိုထိုးဝင်ပြီးတော့မှတစ်ခုချင်းတစ်ခုချင်းတစ်စားချင်းတစ်စားချင်းကိုတည်တည်ချာချာပိုင်းပိုင်းချာချာနားလည်တဲ့အဆင့်ကြတော့ penetration ဖြစ်သွားပြီအဲ့ဒါပညာတဲ့အဲ့ကြတော့နော်အဲ့ကြတော့ဘာဖြစ်သွားပြီလဲပညာအဲ့ဒါတတိကနေအထက်တစ်ဆင့်တစ်ဆင့်ပို့သွားတာဒါတော့ကောင်းပြီတင်ညာနဲ့တတိဒီအတိတ်ပဲမှတ်တယ်လို့ပြောတဲ့စကားလုံးတူတော်လဲပဲတကယ်တမ်းအနှစ်သာရ တော့ကွာပါတယ်เนาะတင်ညာနဲ့တတိကိုအဲ့ဒါလိုလေးမှတ်ပါကဲကောင်းပြီနောက်ဟာလေးတွေကိုဖတ်လိုက်ပါအောင်များကဲကုသိုလ်ဖြစ်တာပေါ့တင်ညာအမျိုးမျိုးဆိုတာလည်းပြီးရင်ပြီးပါပြီเนาะကဲလူလောကနဲ့ ထားလိုက်ပါနော်ဒါကတော့စောစောကပြောခဲ့ပြီးပြီဦးဇင်းတို့လောကထဲမှာမှတ်နေတာမှန်သမျှနော်မှတ်မိနေတယ်သိနေတာတွေမှန်သမျှဘသူအလုံးလုံးနေတာလဲလို့ပြောရရင်တင်ညာလောက်တယ်လို့ဒါလေးတစ်ခုပဲခြုံမှတ်ထားလိုက်နော်ဦးဇင်းတို့သိသမျှတွေမြင်သမျှကြားသမျှနားသမျှစားသမျှတွေတွေးသမျှကြံသမျှတွေအားလုံးကိုသူကလုပ်တယ်အဲ့တော့ဦးဇင်းတို့ဒီလောကမှာဒီမှာလိမ္မာတယ်ဆိုတဲ့စကားလုံးကဦးဇင်းတို့ပြောရပြောစီအတိတ်ပဲနေမကိုက်တာဘူးဒါလေးတော့နည်းနည်းထည့်ပြောသွားမယ် လိမ်ပါတယ်လို့ဆိုတော့ဘုန်းကြီးကျောင်းသုံးပေါ့ဗျာစာသင်ကျောင်းမှာလိမ်ပါတယ်ဆိုတာကဒီကလေးကပြောစကားဆိုစကားနားထောင်တာကိုလိမ်ပါတယ်ပြောတာမဟုတ်လားရင်ကြီးကြီးနေတယ်ဆရာဆရာသမားမိဘစကားနားထောင်တယ်လိမ်ပါတယ်ပြောဘုန်းကြီးကျောင်းမှာလိမ်ပါတယ်ဆိုတာကျွမ်းကျင်တယ်ဆိုတဲ့စကားလုံးပြောတာနော် skillful ပြောတာလုပ်ငန်းတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီလုပ်ငန်းကို तू ကျွမ်းကျင်ကျင်လုပ်တတ်တယ်ဆိုရင်ဟောဒီလုပ်ငန်းမှာ तू ကလိမ်မာကျွမ်းကျင်တယ်လို့သုံးတယ်ဒါတော့ရှေးတုန်းကအတုံးကလုပ်ငန်းတစ်ခုကိုမိမိနယ်ပယ်ဆိုင်ရာလုပ်ငန်းကိုကျွမ်းကျင်ရင်လိမ်ပါတယ်သုံးတာ ဒါတော့ဒါကြောင့်မလို့သူကနောက်ကတွေ့တယ်မို့လားလိမ်ပါတယ်တတ်တယ်တိတယ်ဒါဒီနေရာမှာလိမ်ပါတာကမိဘစကားပြောစကားဆိုစကားနားထောင်တာပြောတာမဟုတ်ဘူးလုပ်ငန်းနဲ့ပတ်သက်ရင်ကျွမ်းကျင်ကျင်တတ်တယ်တိတယ်ဒါကိုပြောချင်တာ skillful နဲ့ဟမ်အဲဟုတ်တယ်ဟုတ်တယ် very clever mathematics ဟုတ်တယ် very clever ဆိုတဲ့နေရာဒီနေရာလေးကဦးဇင်းတို့ပါးနတ်တယ်ဆိုတာလည်းပဲဒီနေရာမှာပါးနတ်တာက तू ကလူ ဦးဇင်းတို့နေ့စဉ်ဘဝမှာသုံးတာပါတယ်နဲ့တယ်ဆိုတော့သိပြီးတော့ तू က sincere မဖြစ်ဘူးနော်သူတစ်ပါးပေါ်မှာအခွင့်အရေးယူခြင်းနဲ့သူ့ရဲ့ကြွန့်ကျင်မှုနဲ့ယူခြင်းနဲ့ဟာမျိုးကြမှာပါနဲ့တယ်ဒီကောင်ပါတယ်နဲ့တယ်လှင့်နေတာပဲလို့ပြောတာ तू negative meaning ရှိတယ်ဒါပေမဲ့စာမှာပြောတာကပါတယ်နဲ့တယ်ဆိုတာသူ့လုပ်ငန်းနဲ့ပတ်သက်ရင်တက်နဲ့ဆိုတက်နဲ့တည်တယ်လို့ပြောတာပါနဲ့တယ်ဆိုတာကြွန့်ကျင်တယ်နော်အဲ့ဒါမျိုးကိုပြောတာဒါလိမ်မာပါနဲ့တယ်ဆိုတဲ့စကားလုံးကရှေးတုန်းကတော့ကောင်းတဲ့ meaning အနေနဲ့သုံးတယ် ဒီနေ့ခက်မှာကျတော့တမျိုးတမျိုးပြောင်းသွားတယ်ခက်ကကြာလာလို့လောက၌လောကအရာနဲ့အများနည်းတူဒါရောင်းတတ်တယ်ဝဲတတ်တယ်တွေ့ချစ်တတ်တယ်ပြတ်တတ်ချစ်တတ်တယ်ပြုတ်တတ်တယ်စသည်ပြောကြတာတွေဟာတဲ့ဒါလောကီယံနဲ့ပင်မှာလိမ္မာကျွမ်းကျင်မှုတွေကိုပြောတာပါတဲ့နော်ဒါတင်ညာတွေပဲဟုတ်တယ်မို့လားအဲ့တော့ဒီကိုယ့်ရဲ့နယ်ပယ်နဲ့မှန်သမျှနော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ငယ်ငယ်ကလေးကစာကာကြီးခါဝဲစာမှတ်လာတာတွေဟာဒီနေ့ဒီမိမိတို့ သိနေတဲ့အသိဉာဏ်တွေမှန်သမျှဒီတင်ညာတဲ့အကုန်လုံးမှတ်ထားတာတွေကြီးပါတဲ့နော်ဒါတော့ဒီဒါလူတွေမဲလားဆိုမဟုတ်ဘူးနတ်တွေမှာလည်းနတ်တွေရဲ့ကိစ္စမှန်သမျှတွေကဒီတင်ညာတွေနေပဲမှတ်ထားကြတာနော်လူတွေမှမဟုတ်ပါဘူးတဲ့နောက်ပြောမယ်ဆိုရင်နတ်တွေလူတွေတင်လားဆိုမဟုတ်ဘူးအပေဘုံသားဆိုတာတိရစ္ဆာန်တွေပြောတာနော်တိရစ္ဆာန်လည်းပိတ်တာတူတူအတူတူပဲဒါတော့တိရစ္ဆာန်တွေရဲ့ကျွမ်းကျင်မှုကလည်းစဉ်းစားကြည့်လေအခုဒီနေ့ဟိုတဲ့လောက်တဲ့ဟာတွေတော်တော်များများဟာ လူတွေဖော်ထုတ်ပြီးတော့သုံးစွဲနေတဲ့နေရာတွေတော်တော်များများတိလိษံတွေချက်တူခိုးထားတာပဲဟုတ်တယ်မဟုတ်လားတိလိษံတွေချက်တူခိုးထားတာပဲနော်တကယ်ပညာတွေကအပြင်းပြမှာတိလိษံတွေချက်ယူရတာငါးတွေချက်ကြည့်ပြီးတော့မှလင်းမြန်နေလှုပ်တယ်ဟုတ်တယ်မဟုတ်လားငှက်တွေကြည့်ပြီးတော့လင်းမြန်နေစွန်းနေလှုပ်ငှက်တွေလှုပ်ရတယ်ဒါတွေတိလိษံတွေချက်ယူထားတာဒါတော့နောက်ပြီးတော့တခါကြည်ထားပါတော့ပြားအောင်နေခြအောင်နေကြည်ပါလားတောင်ဖို့တွေသူတို့ရဲ့ကြွန့်ကျင်မှုတွေအများကြီးပဲလူတွေကအတူခိုးယူရတာသူတို့ကသဘာဝကိုသူတို့ကလူတွေတစ်ပို့ပြီးတော့နားလဲတယ်နော်ဒါကြောင့်မလို့ တခါတလေကလူတွေက technology မြင့်နေမြင့်နေဆိုပေမဲ့တခါတလေက technology မြင့်နေလို့သေတယ်ဟိုမှာဟောကဟောဟောဗာလဲဟိုဆူနာမီဖြစ်တုန်းကတိရိလင်္ကာနိုင်ငံမှာရေတက်တော့မယ်ဆိုတော့အဲ့ဒီမှာအဲ့ဒီပြင်းကြီးတွေမှာဇာနေတဲ့ဆင်တွေကတရက်ကြိုပြီးတော့တောင်ပေါ်တက်ပြေးသွားတာဆင်မသေးဘူးလူတွေသေးတယ်ကစဉ်းစားကြည့်သူတို့ကြည့်လေတာဘယ်လိုကျွမ်းကျင်တာအဲ့ဒါလိမ်မာပန်းနေတာပဲသူတို့ကလည်းသူတို့သိတယ်ဒါသူတို့ရဲ့အောက်မှာဓာတ်တွေပြောင်းလဲနေပြီဆိုတာကိုလူမသိဘူးနော် technology အမြင့်ကြီးရှိတဲ့လူအုံနောက်ကြီးပါတယ်ဆိုတော့ပြောမသိဘူးငါတို့ခိုင်းတာလုပ်နေတယ်ဆိုတော့တလိษံသိတယ်ခိုင်းအဲ့ဒါမျိုးကိုပြောတာသူတို့လည်းသူတို့နဲ့သူတို့ကျွမ်းတယ်တဲ့အဲ့ဒါကောင်းပြီလောကကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တဲ့လောကီယာနယ်ပယ်မှာလိမ္မာပါပြီတဲ့ပါဏတ်ပါပြီတဲ့ပါဏတ်တာဒီနေမှာကျွမ်းကျင်တာပြောတာနော်တက်ကျွမ်းပါပြီတဲ့လို့ဒီမျောမဆုံးနိုင်အောင်ဒီနေမှာအဲဒီသုံးဆွဲပြောဆိုနေတဲ့အကုန်လုံးပေါ့နယ်ပယ်လောကီရေဆိုတာဆုံးတယ်မရှိဘူး အားလုံးဟာတက်ကြွတာတက်တိတာနားလေတာတွေမှန်သမျှသည်ပြောချင်တာကတကယ်ပညာအစစ်မဟုတ်သေးဘူးသို့တော့တက်တိနားလေတာကိုပဲလောကအနေနဲ့ကြတော့ပညာလို့မခေါ်ဘူးလားကိုဒါပေမဲ့တကယ်ဦးဇင်းတို့ဟိုတဲ့နယ်ပြတာတင်ညာအကောင်းတာတွေပြောတာညာညာမှတ်မိတဲ့လူတွေကတင်ညာအကောင်းတာအဲ့တင်ညာလည်းတစ်ခုရှိတယ်ဘဲဆုပ်ပံဘွားမှာအလေးကျင့်လုပ်ယူတဲ့တင်ညာနဲ့အတိတ်ဘဝပါရင်ပါတဲ့တင်ညာနှစ်ခုလုံးက तू ကဟို तू ကနဲ့ तू အထောက်ပံ့ဖြစ်တယ်နော်လက်ရှိဘဝမှာလည်းစူးစမ်းတယ် အတိတ်ကလည်းပဲပါရမီပါတယ်ဆိုအာပြောမနေတဲ့ခါလဲဇာတိတရညာရတဲ့ပုဂ္ဂိုလ်ဆိုလို့ချင်းဟိုမှာ9နဲ့6တက်တက်မဲ့ကလေးကကောလိပ်ရောက်သွားပြီဟုတ်တော့မလားဒါတွေအမှတ်တွေပဲခေါလုံးကတွေပဲဒါတွေကလည်းကောင်းပြီဒါတော့အဲ့ဒါတွေကိုပြောမယ်ဆိုရင်လောကမှာပြန်ပြီးတော့ခြုံလိုက်မယ်ဆိုရင်တဲ့နော်ဒီလိမ္မာပန်းနှံ့မှုခုနကပြောတဲ့နော်လိမ္မာကျွမ်းကျင်မှုတွေအားလုံးကိုတစ်ခါပြန်ပြီးတော့ပြောလို့မဆုံးနိုင်လောက်တဲ့လောကကြီးတွေကတူရပေါင်းလိုက်ကြစို့ဆိုလို့ရှိရင်တော့တဲ့အဆင်အမျိုးမျိုးမှာနော် ကျွမ်းကျွမ်းကျင်ကျင်သိတဲ့ရူပတင်ညာနော်အတန်အမျိုးမျိုးမှာကျွမ်းကျွမ်းကျင်ကျင်သိတာကတတ္တတင်ညာအနတ်အမျိုးမျိုးကို ကျွမ်းကျွမ်းကျင်ကျင်သိလို့ရှိရင်ဂန္ဓတင်ညာအရသာအမျိုးမျိုးကိုကျွမ်းကျွမ်းကျင်ကျင်သိရင်တွေ့ထမှုအမျိုးမျိုးကိုကျွမ်းကျင်သိရင်ဖောရဘတင်ညာအဲဒီဟာတွေပဲနောက်ဆုံးကြတော့ရောက်သွားတာနောက်ဆုံးကြတော့ယုံနာဓမ္မအာယုပေါ့နော်ယောနာယနှစ်ခုလုံးမှာကျွမ်းကျင်ကျင်သိရင်ဓမ္မနဲ့တင်ညာအလုံးပေါင်းလိုက်တော့ဘလောက်ပဲပြန်ဖြစ်သွားလဲ6မျိုးတည်းပြန်ရောက်သွားတယ် စောစောက6မျိုးနဲ့စတယ်ဆုံးတော့လဲဦးဇင်းတို့လောကုတ္တရာမှာအဆုံးရှိတယ်ဆိုတာအဲ့ဒါပြောတာစောစောလောကီမှာရှိလားမရှိဘူးလောကုတ္တရာကျတော့ဘာလို့လဲဆိုသူ့ရဲ့ categorize categorize လုပ်လိုက်တယ်တူရတူရမျက်စိနဲ့မြင်လို့ရတာတစ်ခုခွဲနားနဲ့ကြားလို့ရတာတစ်ခုခွဲနှာခေါင်းနဲ့တစ်ခုခွဲရှားနဲ့တစ်ခုခွဲခန္ဓာကိုယ်နဲ့တစ်ခုခွဲရုပ်နာနဲ့ပတ်သက်တဲ့တွေးတောမှုနဲ့တစ်ခုခွဲ6စုခွဲလိုက်တယ်ဒီအုပ်စုတွေပဲဝင်သွားတယ်ဝင်သွားတဲ့အခါကျတော့ဒီတင်ညာဒီ6မျိုးပဲရှိတယ်တဲ့ကဲ လောကုတ္တရာမှာအဆုံးရှိတယ်လောကီမှာအဆုံးမရှိဘူးနော်ကဲကောင်းပြီဒါတော့ဦးဇင်းတို့ဒီနေ့တင်ကြတဲ့တင်ညာအခန်းလေးကိုလင်္ကာလေးနဲ့စုပေါင်းဖတ်ပြီးတော့မှအဆုံးသတ်လိုက်ကြပါစို့နော်ထို့ပြင်တင်ညာခန္ဓာမာကလိမ္မာတတ္တိခေါ်ကြပြီရှင်လူဤပေါင်းမှာလူတကာနဲ့လိမ္မာမြဲမှုဆွဲဆွဲဖြားဖြာဤတင်ညာပင် နတ်မာနတ်လျောက်လိမ္မာမြောက်ဤအောက်အဘေသာကျွဲနွားမြင်းစင်မြင်းမြင်းသမျှအနန္တလေဘာဝဘာဝတိတကြဤလောကအလုံးမျောမဆုံးအောင်အသုံးတွင်စွာအလိမ္မာဟု အခြားအချုပ်ခေါ်သမုတ်ဤမုတ်ဆိုးတငါသူအရာ၌ လိမ္မာကျွမ်းကျင်တင်ညာပင်တိသို့စင်နီးပြတိကုံတိကုံကြလောရူပတင်ညာစသည်ဖြာသာတင်ညာအပြာအကျဉ်းအားဖြင့်၆ပါးလာရှိပွားပြန်ပြီမူမြေတိရေတိနေလတိကစရှိသွဲသွဲ မဆုံးပွယ်သည်အကျဲတဲ့ညေခန္ဓာဒီသာဓုဂိုင်းအမြဝေကြဆိုပြနော်ဤသို့ပြုရမြတ်ဘုံညကြောင်ချမ်းမြအေကြီးဘေးမဲ့မြည်သည်ဆွေပြီးထုံးချောက်လမ်းမကောက်ပဲ ရောက်ရပါလိုထိုးထိုးဘဝကျင်လဲရလဲဒုက္ခဗေဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပဲသဗ္ဗအိသံမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခုပြူပြူသမျှမြတ်ဘာကကိုမိဘဆရာမျိုးသားနဲ့ ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စာ၍ရှိသမျှလုံးစုံဘုံ31ဖြည့်ဖြည့်သမျှဝေနေရတို့ရကြပါစေဘေငါဝေသည်မြာထွေသာဓုခေါ်စေတော်အမြအမြမူကြပါကုန်လော သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအဲဦးဇင်း နည်းနည်းလေး5မိနစ်စာလေးလောက်ဦးဇင်းနည်းနည်းစကားပြောပြရစီဦးဇင်းတို့ကြောင့်ပါခုတင်တင်တန်းနဲ့နော်ပြုလုပ်နေပါတယ်ဆရာတော်ဦးဇောတာပြလို့မြန်မာနိုင်ငံမှာတော့တင်ကိုတင်တန်းတီးတန့်ဖွင့်တာတော်တော်လေးရှားသွားမရှိသလောက်ဖြစ်သွားပြီနော်အဲ့ဒါတော့ဦးဇင်းတို့တင်တင်တန်းဦးဇင်းတို့အရွယ်တွေဟာတဖြည်းဖြည်းကြီးလာတော့နိုင်ငံခြားမှာရောက်တဲ့ဘုန်းကြီးတွေကကိုအကြောင်းကိုဒေတာတင်သမုတ်တော့ ခက်ခဲတာတွေအများကြီးတွေ့လာတယ်ဇာတွေ့အရာစာမွေးတွေအောင်ခဲ့ကြပြီးပါပြီဘွဲရပြီးသားလူလူပြဘွဲရပြီးသားဘုန်းကြီးတွေကြီးပဲဒါပေမဲ့ကိုကိုယ်တိုင်ဦးစီးပြီးတော့လုပ်မယ်ဆိုတော့သိပြီးတော့စိတ်ကမရဲဘူးတန်တရားရှိတယ်ရှိတဲ့အတွက်ဒါဦးဇင်းတို့နောက်ဟိုကြွန့်ကျင်တဲ့ဆရာတော်များတက်တည်လိမ်မာတဲ့ဆရာတော်များမှာနေอยู่တဲ့အနေနဲ့ဆရာတော်ဦးဇောတာကဆရာတော်ဦးတိလန္ဒနာရှိရနေတင်တန်းနေတက်ခဲ့တယ်အဲ့ဒီမှတ်စုတွေရောအတွေ့အကြုံတွေရောရှိခဲ့တဲ့သူဦးဇင်းတို့ပြန်ပြီးတော့နိခန္ဓာပေါ့ အဲ့တော့လာရောက်ပြီးတော့တက်တဲ့ခါမှာဦးဇင်းတို့ပြင်ပ state တွေအနေနဲ့ပြောမယ်ဆိုရင် New York state ကပါတယ် Texas ကပါတယ် Florida ပါတယ် Minnesota ပါတယ် and now ဒီပြင် state တို့ကပါလားဒီ North Carolina ပါတယ် North ကိုမေ့နေတယ်အဲ့ဒီကလာကြတယ်ပြီးတော့ဦးဇင်းတို့အနီး California ဆို Sacramento LA အဲ့ဒီဘက်ကနေလာပြီးတော့တက်ကြတယ်ပေါ့လေအဲ့တော့တန်ခါ24ပါးလောက်ရှိတယ်ပေါ့နော် ရှိတဲ့ခါကျတော့ဒီ နေခဲ့နဲ့လဲအားတဲ့ပုံကိုများကတန်ခါဝေယဝိစာလှုပ်ချင်ကြတယ်ဆိုရင်မိမိတို့အားတဲ့ရက်ကလေးကိုလှုပ်ချင်တယ်ဆိုရင်တပိုင်းရရတစိရရလာပြီးတော့ကူညီပေးလို့ရပါတယ်။ဘာဖြစ်လဲဆိုတော့တန်ခါ25ပါးဆုံးကတ်တဲ့အခါမှာဗကန်တွေဘလောက်များသလဲဆိုတာစဉ်းစားမိပါလိမ့်မယ်။နော်ခြားကြတင်းညပိုးကြနော်ဆေးကြကြောကြရွှေ့ကြတာတွေကတောင်တောင်လက်နဲ့မမှီဘူး။နော်ဦးဇင်းတို့မြင်စေခြင်းနဲ့နော်တန်ခါ25ပါးဆိုတာအဲ့တော့မိမိတို့ ခုနပြောလို့ကာယကံမြောက်ကုသိုလ်ဒီလိုတန်ခါတွေအများစုံစည်းရလာလက်ကြည်ညိုလို့ရပါတယ်ကြည်ပြီးတော့အဲမိမိတို့လုံချင်းတဲ့အားတဲ့အချိန်လက်ရှိမယ်ဆိုရရှင်ဦးဇင်းတို့၈ရက်နေ့အထိတန်ခါတွေရှိနေမှာပါဇန်နဝါရီလ၈ရက်နေ့အထိမိမိတို့အားတဲ့ဆိုရင်နော်လူချင်းတန်းချင်းနာကတ်ချင်းနာပြူလက်လာကတ်လို့ရသလိုဝေယဝဆာလည်းလုပ်လို့ရပါတယ်နော်အဲဒီတော့အဲဂျုံတော့ဂျုံကိုက်မှာအခုလိုတန်ခါအများစုစည်းမိဖို့ဆိုတာလဲခဲရင်နဲ့ဒါတွေအပြောပါလဲတာမဟုတ်ဘူး တကယ်ကိုလိုချင်လွန်းလို့လေပြန်ဈေးအကုန်ခံပြီးတော့လာကြရတယ်ဘယ်သူမှလည်းဈေးမခံဘူးเนาะအဲဒီတော့မိမိတို့နည်းနည်းလည်းပဲတတတအားအဲလောအားဒါနเนาะဘလို့ပဲဖြစ်ဖြစ်ဗာဒါနဖြစ်ဖြစ်လှုပ်ရှင်လို့ရှိရင်ဦးဇင်းနေနဲ့ဖေခေါ်ပါတယ်เนาะဦးဇင်းတို့လည်းဒါတွေလှုပ်နေရတာဟိုကလေးတွေတင်တန်းပြီး၃ရက် retreat ပြီးတာနဲ့မနာဘူးဇက်တိုက်ရှာเนาะနောက်ထပ် orange january လ၈ရက်နေ့9ရက်နေ့ကျမှပြီးတယ်ဆိုမှတချို့တန်ခါ၈ရက်တချို့9ရက်တချို့10ရက်ကျမှပြန်ညမှာဆိုတော့ဦးဇင်းတို့ဇက်တိုက်ချနေကြတာ နော်ဒါတော့တို့ဦးဇင်းတို့တရားတော်မတွေလည်းပဲအခုလိုသင်္นานခါမျိုးမှာဝေယောဆလုပ်ခြင်းရင်မိမိတို့နိဗ္ဗာန်ဝင်ခြင်းမှာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲပြောလိုက်ပါဦးဇင်းတို့တရင်ပါပါတယ်နော်ဂျုံတို့ဂျုံကခုနပြောသလိုရုပ်ချောခြင်းဟာမွန်ပွေးကြွပါလို့ဒါပါပဲဒီနေ့တော့